သာသီဝိသောဗမသုတ်တံတရားတော်ပထမငွေလေးကောင်အကြောင်းဟောပြီးပြီငွေလေးကောင်က၄ပါးဘုရားဘူရိယ၄ပါးငွေလေးကောင်နဲ့တူတယ်ဆိုတာဟောပြီးသွားသူသာ၅ပြားငါခန္ဓာနှင့်သူသာသမားကြီးငါဥပခန္ဓာ၅ပါးနဲ့တူတယ်ဆိုတာလည်းဟောပြီးသွားပြီမညာယံလက်တာဆွဲချက်ကြောင့် သတ္ထ၆ခုမြောက်အန္တရာဆိုတာအတွင်းသားပုဂ္ဂိုလ်အတွင်းသားဖြစ်တဲ့သူသာဓမ္မနန္ဒီရာကနိဗ္ဗာန်ဆွဲမှုပဲဆိုတာလည်းဟောပြီးသွားပြီဒီနေ့အရင်ကပြီးပါဒီနေ့လဲကြတာကတော့မညာရမဲ့ဓာဆွဲခြင်းကြောင့်ရွာပြက်သုံညာ၆ဒွါရသို့ရောက်ကတကုံ ရွာရက်တုံရက်ရွာရက်ကိုရွာရာ၆ပါးဆိုတော့ရွာရက်ကိုရောက်ပြီးတော့ပေါ့အဲ့ဒါကနေဟောရမူလေးကတော့ဘယင်မင်းအမိတ်ရထိန်ကြောက်နေရတဲ့မွေရင်းသမားမွေရင်းအိပ်ပျော်နေတဲ့အခါငွေကြီးတွေအပါချပြီးတော့ထွက်ပြီးအနေတော့ဘယင်မင်းများကအာနာပိသာမှုနဲ့လူဝတ်နိုင်တဲ့ပုဂ္ဂိုလ်တွေ့ရတာကို ပြင်ညာတဲ့အခါကျတော့သူရဲ့ယာသူကြီး၅ဦးပေါ်ထွက်လာတယ်ယာမကြီး၅ဦးလည်းသူရသတ်ကိုရမိန်ပေးလို့ညာလူကြီး၅ဦးလည်းနောက်ကလိုက်ငွေလေးကောင်ကလည်းနောက်ကသူရကြိုက်ကိုရသူသွားရတော့အနံ့ခံပြီးတော့လိုက်တယ်ငွေလေးယောက်ျားကပြေးနေရတယ်ဒီလိုပြေးနေရမှာသူရမိတ်ဆွေဖြစ်တဲ့ငယ်ပေါင်းကြီးပေါ်ကနာရင်းကြီးတဲ့မိတ်ဆွေကိုလည်းအင်းမင်းမြတ်ကပူတတ်ကိုရ သူလည်းယာရုဏနာတရားပေးမယ်ဆိုပြီးတော့သူလည်းသူ့ရသားကိုထုတ်လိုက်အဲဒီလိုပဲလည်းနောက်ကအဝေးကသတင်းပို့ပြီးတော့ကူးပြီးတော့သားကိုရအားထုတ်အဲဒီလိုထွက်ပြေးနေရတာနောက်တော့မူလေးကောင်ကလည်းတွေ့ရကိုင်းမယ်ဆိုပြီးတော့လိုက်နေတယ်သူသာသမားကြီး9ယောက်ကလည်းတွေ့ရသားကိုရလိုက်သူ့ရဲ့မိတ်ဆွေဖြစ်တဲ့အမနာရင်းကြီးတဲ့ပုဂ္ဂိုလ်ကလည်းပဲ ရာသုဒ္ဓတန်တရားကိုမမော့ပြီးတော့တွေ့ရတော့ကိုရသူကလည်းပူပေါင်းပြီးတော့တော့ကိုရသူကတော့ချော်ပြီးပူပေါင်းတော့ကိုရသူကလည်းနောက်ကလိုက်အဲ့ဒါတွေသတင်းကြားတာနဲ့ငွေရင်းကငွေရင်းယောက်ျားကသမဏကြောက်ပြီးတော့ထွက်ပြေးနေတယ်ဘယ်ရောက်သွားတော့ဆိုတော့ရွာပြေကုန်းရောက်သွားတယ်။အိမ်6အိမ်ရှိတယ်ရွာပြေကုန်းရောက်သွားတယ် ခြေကလူနေအင်းကြီးလူတွေနေတဲ့ရွာယခုတော့အကြောင်းတစ်ခုခုကြောင့်မနေနိုင်လို့ရွာသွန့်ပြစ်ပြီးတော့တခြားလူတွေသွားတော့လူမရှိတဲ့ရွာကိုရွာပြေကုန်းခေါ်တော့တုံညကာမတုံညလူစိတ်နေတယ်ဘာမှလူမရှိတဲ့ကာမရွာလူမရှိတဲ့ရွာပြေကုန်းလို့ပုံမှာကတော့ဘယ်လိုပဲပါပဲပြန်ရအဲဒီရောက်ရောက်သွားတော့ မောမောပါမနဲ့ဒီပါပြင်းသားစရာလေးတောက်စရာလေးရကောင်းပါရဲ့ဆိုပြီးပါတယ်ဝင်သွားတော့လူတယောက်မှမတွေ့အိမ်ထဲမှာတက်ကြည့်တော့လည်းအဲလူတယောက်မှမတွေ့အသုံးဆောင်လည်းဘာမှမတွေ့ကိုယ်ရဲ့ခွက်တည်းပွင့်နိုင်ပြူကြည့်တော့လည်းပဲဦးရိခွက်တည်းမှာလည်းဘာမှမရှိဘူးရေးတော့တော့စရာမရှိဘူးရွာကလူမရှိတဲ့ရွာပြည့်နေတော့မူလကဒီရွာပြည့် အာဟုရဖြစ်မှာပဲလို့သာဝတ္တကိုရအထောက်ပံ့ရမှာပဲလို့အာဟုကြီးနဲ့ဝင်လာတာဘာမှအာမကိုရရွာရဲ့ဘုန်းကြီးဖြစ်နေတာဆိုသိရတယ်အဲ့ဒါကဘာတော့ဆိုလို့ရှိရင်တော်ရ6ပါးပါပဲမြတ်စွာဘုရားကြီးညွန်ကြားတဲ့အရာနဲ့ငွေလေးကောင်းနဲ့တူးတဲ့မဟာဘုတ်လေးပါးကိုလည်းလုံမြောက်နိုင်အောင်တရားထုတ်နေတဲ့ပုဂ္ဂိုလ် ယောဂီပုဂ္ဂိုလ်တွေပါပဲငွေလေးကောင်ကိုကြောက်ပြီးမိမိတို့သာနာမှာရှိတဲ့ပထဝီအာဘောတေဇောဝါယောသတ္တကြီး၄ပါးကိုကြောက်ပြီးတော့ဒီဓာကြီး၄ပါးဖောက်ပြန်ပြီးတော့ဘဝတိုင်းဘဝတိုင်းလည်းသိခဲ့လာပြီယခုဘဝလည်းဒီနေ့ကျရင်ဒီဓာကြီး၄ပါးဖောက်ပြန်ပြီးတော့သိရလိမ့်မည်နောက်နောက်သောဘဝတွေမှာလည်းကိလေသာမကင်းသေးရင်ဘဝတွေကဖြစ်ဖြစ်ရဘဝမှာဓာကြီး၄ပါးကတော့ အရင်ကကြည့်ရပါဘူးရုပ်ရှိတဲ့ပုံဆိုကြည့်ရမှာအဲဒီဓာကြီးလေးပါးပေါက်ပြပြီးအဲဒီဘဝတွေလည်းဒီလိုပဲသေးသေးပြီးသွားရအောင်လေဆိုတော့မွေကြီးလေးကောင်ကဘဝတိုင်းဘဝတိုင်းလိုက်ကြိုက်နေတာနဲ့တူတယ်ကြောက်စရာကောင်းတယ်လို့မွေကြီးလေးကောင်ကကြောက်တယ်လို့ပဲမိမိတို့သာနာမှာရှိတဲ့ပထဝီအဘောတေသောဝါရောသတ္တကြီးလေးပါးကိုကြောက်ပြီးတော့တရားအားထုတ်ကြရတော့ဒီမှာယောဂီပုဂ္ဂိုလ်တွေတရားလုပ်တဲ့သာသာပဲတခြားမဟုတ် မိမိတို့သံဃာရှိတဲ့တာကြီးလေးပါးကိုကြောက်ပြီးတော့အားထုတ်နေကြမကြောက်ရင်တော့အားထုတ်စရာမလိုဘူးမကြောက်တဲ့ပုဂ္ဂိုလ်တွေကသိကျင်တဲ့သိကိစ္စမရှိဘူးဆိုရင်သူကတော့အားထုတ်စရာမလိုအခုတော့ဒီတာကြီးလေးပါးဘွာတိုင်းဘွာတိုင်းလိုက်ပြီးအောက်ပြပြီးတော့သူပတ်နေတယ်တာကြီးလေးပါးမူကြီးလေးကောင်းတဲ့ကအနံကြောက်ကြကောင်းတဲ့တရားတွေပဲလို့တာကြီးလေးပါးကြောက်ရွံ့ပြီးတော့အခုတရားအားထုတ်နေကြတယ် ဒါကမြတ်စွာဘုရားဟောကြားကြခန္ဓာ၅ပါးဟာဘုရားသမားကြီးတွေခန္ဓာ၅ပါးဟာကောင်းနေတဲ့အခါလည်းပဲပတ်တတ်တဲ့သဘောရှိတာပဲနောက်ဆုံးတစ်နေ့ပြန်ရဖောက်ပြန်ပြီးတော့ခန္ဓာ၅ပါးတွေကတစ်ပါးဖြစ်စေနှစ်ပါးဖြစ်စေသုံးပါးလေးပါးငါးပါးလုံးဖြစ်စေဖောက်ပြန်ပြည့်စည်ပြီးတော့သတ္တဝါသိရတယ်ခန္ဓာ၅ပါးမဖောက်ပြန်ရင်တော့မသေးဘူးဖောက်ပြန်လို့သေးပါခန္ဓာ၅ပါးမဖောက်ပြန်မဲလဲမနေဘူးတစ်နေ့ပြန်ရဖောက်ပြန်လာကြီးတယ်လေ ခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်ပုဂ္ဂိုလ်ဖြစ်ဒီခန္ဓာ၅ပါးအဆုံးတနေကြပေါက်ပြန်ရတာပဲလူခန္ဓာဘယ်လိုကြမ်းမာရေးတွေအယူဆိုင်ဘယ်လောက်ပဲအယူဆိုင်နေသေးကမို့အသက်ရှင်အောင်လို့အဲကြမ်းမာရေးတွေအသက်ရှင်ရေးတွေနဲ့သေးတွေဝါးတွေနဲ့ဘယ်လိုပြုပြင်နေသေးကမို့ဒီနေ့ကျရင်ဒီခန္ဓာ၅ပါးဟောက်ပြန်ပြစီရတာပဲမဟောက်ပြန်ပြစီပဲနဲ့မနေဘူးသူကတော့ ကိုမင်းပြီးတော့လည်းပေါက်ပြန်ပြည့်စည်တာပဲမကြမ်းမမာယောဂဝေဒနာတွေဖြစ်ပြီးတော့ပေါက်ပြန်ပြည့်စည်တာဒီနေ့တိုင်းပြည့်စည်ရတော့ပြီးနေလိုက်လူခန္ဓာကမဟုတ်ဘူးနာခန္ဓာတွေလည်းပဲဒီနေ့ကျရင်ဒီလိုပြည့်စည်ရတာပဲဓမ္မခန္ဓာတွေလည်းဒီနေ့ကျပြည့်စည်ရတာပဲအဲရုပ်ရှိတဲ့ရုပ်ခန္ဓာကမဟုတ်နာခန္ဓာသက်သက်တွေအာယုဘဘုံတွေစိတ်ကြီးတဲ့စိတ်စေတသိက်နာတရားတွေကြီးတဲ့ဖြစ်နေတာအာယုဘဘုံမှာရှိပြီ အဲဒီကခန္ဓာလေးတစ်နေ့ကျရင်နောက်ဆုံးကြပြည့်ရတာပဲဒါခန္ဓာ၅ပါးသူသာသမားကြီး၅ယောက်နဲ့တူတယ်သူသာသမားကြီး၅ယောက်တွေ့ရတာမလို့လိုက်နေတယ်လို့ပဲဒီနေ့ကျရင်ဒီခန္ဓာ၅ပါးပေါက်ပြန်ပြီးသိခဲ့လာပြီရှိရှိသောဘဝတည်းသိခဲ့ယခုဘဝလည်းပဲဒီနေ့ကျဒီလိုသိကြပါလေခုသက်ရှင်ပြီးတော့နေကြတဲ့ဆိုတဲ့ပုဂ္ဂိုလ်တွေကဒီခန္ဓာ၅ပါးပေါက်ပြန်ပြီးတော့သိကြပါလေ သေတဲ့လူတွေသွားကြည့်အဲဒီခန္ဓာ၅ပါးပေါက်ကြတာပဲသေုံတွေပါလိမ့်မှာသာရရမကြမ်းပါလို့သေုံတဲ့နေရာဒီလူတွေကနည်းတွေတချို့ပုဂ္ဂိုလ်တွေရှိအဲဒါတွေကနောက်ဆုံးနေ့ကျသိကုမရလို့ပြေကြခန္ဓာ၅ပါးပေါက်ရပြီးတည်ပြီးပြီတာပဲဗုဒ္ဓသင်္ချိုင်းမှာသွားပြီးစောင့်ကြည့်နေမသာတွေမသာတွေချလာသေးလာတယ်ဒီခန္ဓာ၅ပါးပြည့်ပြီးတော့ဒီသာတွေကြည့်ရတယ်ခန္ဓာ၅ပါးပေါက်ပြန်ပြီးသေးတယ် မိလောင်လို့သေသည်ဖြစ်စေယနေ့လို့သေသည်ဖြစ်စေဘာကြောင့်ပဲသေသည်ခန္ဓာ၅ပါးဟောရတဲ့ပြီးလို့သိရတာအဲဒါဒီခန္ဓာ၅ပါးရှိသေးသောဘဝတွေကလည်းပဲဟောပြပြသိပြီးသတ်ခဲလာပြီဒီခုဘဝလည်းနေ့ကျရင်သာအောင်မယ်တော့တော့ဘဝတွေမှာလည်းကိလေသာမကင်းမကင်းသေးရင်ဘဝသိဖြစ်ဖြစ်ရဖြစ်ရဖြစ်ရဘဝမှာဒီလိုခန္ဓာ၅ပါးတွေနဲ့ပဲဒီခန္ဓာ၅ပါးတွေဟောပြပြီးဒီနေ့ကြလို့ရှိရင်ဒီလိုသိသိပြီးသွားပါလေ အဲ့ဒါတွေနဲ့ဒီခန္ဓာ၅ပါးဒုရသမားတွေကိုကြောက်တော့အပြင်ဒီခန္ဓာ၅ပါးကလွတ်မြောက်အောင်လို့တရားထုတ်ရတယ်။ဟောတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကခန္ဓာ၅ပါးတွေကိုတော့ဒုရသမားကြီးကြောက်လို့အားထုတ်နေရဒီထဲမှာနာနီရာကခေါ်တဲ့နှစ်သက်တဆွဲမှုတဲ့နာနီရာကခေါ်တဲ့နှစ်သက်တဆွဲမှု သူကတော့ငငယ်လေးကအနာရင်းနီးနီးပေါင်းလာတဲ့မိတ်ဆွေနဲ့တူတယ်သူကပူပေါင်းပြီးတော့တတ်တယ်အဲနေရာတကာမှာသူကနှက်တဲ့သာယာမှုတွေရှိနေတော့ဘဝအသိတွေထပ်ခါထပ်ခါရှိရဖြစ်တိုင်းဖြစ်တိုင်းဘဝတွေပြေရသူ့ကြောင့်ပဲဘဝအသိရှိရတယ်ဆိုရင်နာနေတာကရှိနေလို့ပဲနှက်တဲ့သာယာမှုလေးကြောင့်သူကဆရာရောက်ပြီးတော့ဘဝအသိကိုဆွတ်ဆောင်သွားတယ်လို့ပဲအဲရောက်ပါဘဝကြပြေရတယ် နာနိရာဂကလည်းဥပမိသနေတာလေပြီးတော့နာနိရာဂဒီဟူသောမိတ်ဆွေရင်းနဲ့တူတဲ့သူသာသမားကိုလည်းကြောက်ရွံ့သောအခြင်းဒီခုတရားထုတ်နေကြသူတို့အာယုန်နေနှိမ့်သက်သာမှုလည်းမဖြစ်ရဘူးငဲရာအထုတ်နေငဲရာအထုတ်မူရင်းရောက်ကြပြင်းနေတာလည်းတူပါတယ်တဲ့နောက်ဆုံးပဲရောက်လာတော့ဆိုတော့အခုပြောတဲ့ယွာပြေကုန်းရောက်သုံးယောကံမောတိဘိကဝေ သာနေတံဣဇတိကနံအာယရဏနာတိဝဇနံဘိကဝေယတို့ပုံညောကာမောတိလူသူစိတ်သုံးသောယွာယွာတအကုန်ဟူသောဤမည်သည်ပုံညောကာမောတိလူသူစိတ်လူသူစိတ်သုံးနေသောယွာဝါယွာတအကုန်ဟူသောဤမည်သည်သာနာ၆ပါးကုန်သော ဣဇတိကာဏကိုရင်းပါဏ၌ဖြစ်ကုန်သောအာယရဏနံအာယရဏတရားတို့ယတိဝဆရာမြည်ပေသည်။ရွာပြေကုန်းဆိုတာတရားမဟုတ်ဘူး။မိမိတို့ဌာနမှာရှိပြီးတော့နေတဲ့အာယရဏ6ပါးအတွင်းအာယရဏ6ပါးအဲဒီအတွင်းအာယရဏ6ပါးရဲ့ဒီပဲအတွင်းအာယရဏ6ပါးဆိုတာအာယရဏဆိုတာလည်းပါဠိစကားပဲ ဗမာစကားနဲ့သူ့ကိုအမည်တစ်ခုပြောလိုက်ရတယ်အတိဘယ်ကသိပင်သိပင်နေရာတွေလွဲသွားနေတယ်ဒါကြောင့်အာယရဏအာယရဏဆိုလည်းပြောရတယ်အာယရဏသူအနေအိဗယ်နဲ့ပေါ်မယ်ဆိုရင်အာယရဏဆိုတာဟာစိတ်စေတသိက်တို့ဖြစ်ရဌာနာတဲ့ဒီလိုလဲရအောင်စိတ်စေတသိက်တို့ဖြစ်ကြောင်းတရားတဲ့ဒီလိုလဲရအောင်စိတ်စေတသိက်တို့ဤအလုံးလုံးရာဌာနအလုံးယုံတို့ဖွယ်ဖြစ်ပြီးဒီလိုလဲရပါ အဲ့ဒါသူကအ ਨੇ တင်အများကြီးရှိတယ်အာယရဏအဲ့တော့အာယရဏဟာအာယရဏပဲသားပေါ့သိသိသိသိချီချောင်းတရားပဲလို့ဗာမညာဘယ်လိုမှတ်တာသိသိသိချီချောင်းတရားတွေသိသိသိဖြစ်ပေါ်ရတယ်။ပါရတော့ဆိုလို့ရှိရင်ပါဠိတော်ကသေကုသောတာဂာနာဇိဝကာယမနာ6ခုရှိပါတယ်။ဗမာလိုဆိုရင်မျက်စိနာနှာခေါင်းလျာကိုနှလုံး 6ခုအဲ့ဒါမှတ်ဖို့ရကောင်းကနေပြီးတော့အတက်ဆုံးကမျက်စိမျက်စိရဲ့အောက်နာကနည်းနည်းလေးကြတယ်နာနာရဲ့အောက်နာနည်းနည်းကြတယ်နှာခေါင်းနှာခေါင်းရဲ့အောက်နာကပါးစပ်ထဲကရှိတဲ့လျာပြီးတော့တကူလုံးကိုပြီးတော့ကိုနှလုံးစိတ်နှလုံးဒါ၆ခုပါပဲမျက်စိနာနှာခေါင်းလျာကိုယ်စိတ် အဲစိတ်နှလုံးအဲ့ဒါအာရဏ6ပါးတဲ့စိတ်စေတသိက်တွေဖြစ်ကြောင်းဖြစ်တဲ့တရားတွေပဲစိတ်စေတသိက်တွေဖြစ်ပေါ်ရအကြောင်းတရားတွေစိတ်စေတသိက်တွေဖြစ်ရဌာနတွေလည်းဟုတ်တယ်စိတ်စေတသိက်တွေအလုံးလို့ရဌာနလည်းဟုတ်တယ်တဲ့တရားတွေဉာဏ်စီဆိုတာဟာမြင်မှုစိတ်စေတသိက်တွေဖြစ်ကြောင်းတရားမျက်စိမရှိရင်မမြင်နိုင်ဘူးဒါအထင်ရှားတယ် ။မျက်စိမရှိတဲ့ပုဂ္ဂိုလ်မြင်လို့မရဘူး။မမြင်နိုင်ဘူး။မျက်စိကြည်မှပဲမြင်နိုင်တယ်။ဒါတော့မြင်မှုစိတ်ဖြစ်မြင်မှုစိတ်တွေတိတ်တွေမြင်မှုနာတရားတွေဖြစ်ဖို့ရာအကြောင်းတရားပဲ။အဲဒါမျက်စိ။တနည်းအားဖြင့်မြင်တဲ့စိတ်တွေတိတ်တွေဖြစ်ရတာလားဆိုတာဒီမှာဖြစ်တာပဲသိရတာလည်းဟုတ်တာမြင်တဲ့စိတ်စိတ်တွေအလုံးလို့ရဌာနမြင်မှုကိစ္စဘယ်ကနေပြီးလုံးတာမြင်မှုကိစ္စ အလုံးယုံတွေမှာလူသမားတွေလုံးလုံးနေတယ်လို့ပဲအသင်းကိုမြင်တဲ့ကိစ္စမျက်စိကနေပြီးအလုံးလုံးသာဒီမိညာကနေပြီးတော့မြင်လို့မဖြစ်ဘူးအဲအလုံးလို့ရတာလားဟုတ်တယ်အဲဒါကြောင့်မျက်စိကအာယရဏတစ်ခုပဲတဲ့မျက်စိကသက်ခါယရဏပါဠိလိုတော့သက်ခုအာယရဏလို့ခေါ်တာသက်ခုနဲ့အာယရဏနဲ့ပေါင်းလိုက်တော့သက်ခါယရဏဆိုပြီးပါဠိနည်းကဒီလိုတွဲဓမ္မလိုဆိုတော့ မျက်စိဆိုတဲ့ဖြစ်ကြောင်းတရားမျက်စိဆိုတဲ့ဖြစ်ရဌာနမျက်စိဆိုတဲ့အလုပ်ယူကြီးဘယ်လိုဆိုရမှာပါလဲမျက်စိဆိုတဲ့ဖြစ်ကြောင်းတရားဘုသူဖြစ်ကြောင်းလို့ဆိုမြင်မှုဖြစ်ကြောင်းပေါ့မြင်မှုနာတရားတွေဖြစ်ကြောင်းမျက်စိဆိုတဲ့ဖြစ်ရဌာနဘုသူဖြစ်ရဌာနလဲမြင်မှုဖြစ်ရဌာနမျက်စိအလုပ်ယူဆိုတော့မြင်မှုအလုပ်ယူပေါ့မျက်စိမှာမြင်မှုတွေအတင်းမှာအလုပ်လုပ်တာအဲဒါ မျက်စိအာယရဏနားအာယရဏဟာလားသက္ခုအာယရဏသောတာအာယရဏဒီလိုပါဠိလိုလည်းမပါပါဠိတော့မပါလို့ရှိတယ်။အင်းဒါကြောင့်တရားမှတည်းမသိဘူး။ပါဠိတွေကအပန်လေးနဲ့မှတချို့ကတရားမှတယ်။ဒီတဲ့ဗမာလိုရိုးရိုးအဓိပ္ပာယ်နားလည်တာလေးပြောရင်ဒါသူကတရားမှမဟုတ်ဘူး။ရတဲ့ကစကားနဲ့ဆိုရင်ရစကားပဲဖြစ်ပြီးတော့တရားမှမသိဘူးလို့ပြောတာ။ပါဠိတွေက ပါဠိအမည်ကလေးနဲ့ဆိုလို့ရှိရင်တော့ဘာမှသူကတရားသိကြတယ်နေတော့အဲဒါလေးအမည်လေးဆိုကြအောင်လည်းဆိုသက္ခုအာယရဏသက္ခုအာယရဏသောတအာယရဏသောတကာနအာယရဏကာနအာယရဏသိဝ အားဖြင့်ရလဲရတယ်မှာပါပဲဒါကဘုညက်အခုအာတိကိတောကမတို့ဟောတာဒီလိုဖြည်းဖြည်းချင်းဟောနေတယ်အကုန်လုံးမှတ်မိအောင်ရုပ်ဒေနာနေဖြည်းဖြည်းချင်းပဲဟောတာမှတ်မိတာတော့မတတ်နိုင်ဘူးအဘုန်းကြီးဟောတာကတော့မှတ်မိအောင်လို့ပဲဟောနေတာမှတ်မိအောင်နားလည်အောင်အဲမေလို့ရှိရင်ပြောတော့အောင်ဟောတယ်အဲတော့ကဲဆိုရအောင်လေမျက်စိအာရဏနာနာ ပါဠိနဲ့ပါဠိလိုပါရင်တော့ဗမာလိုနောက်ပါဗျာသက်ခုအာယရဏသက်ခုအာယရဏဘောဓအာယရဏဘောဓအာယရဏကာဏအာယရဏသိဝအာယရဏကာယအာယရဏမနအာယရဏသက်ခုအာယရဏဘောဓအာ သိမထားပါဘူးဒါတွေကသာဝတရားတွေခဏခဏနားနေတော့လည်းတချို့ဟာတရားတွေရနေမှာပါအဲစက္ခုအာယရဏဆိုမျက်စိစက္ခုကမျက်စိပဲဟောတာကနားပဲဒါနဆိုတာနှာခေါင်းပဲဒိဝါဆိုတာတရားပဲကာယဆိုတာကတော့ဗမာလိုကိုယ်ဆိုပြီးပြန်လာတယ်ကိုယ်လို့ပြန်လာတယ်မနဆိုတော့စိတ်နှလုံးလို့ပြန်လာတယ်အဲဒီတော့ နည်းနည်းဗမာလိုဆိုတော့နည်းနည်းလေးပူနားလဲလာတာပဲဒါကြောင့်ဗမာလိုလက်တစ်ခါဆိုရအောင်ပါမျက်စိအာယရဏနာအာယရဏနှာခေါင်းအာယရဏလျှာအာယရဏကိုယ်အာယရဏစိတ်နှလုံးအာယရဏမျက်စိအာယရဏ အာယရဏနှာခေါင်းအာယရဏလျှာအာယရဏကိုယ်အာယရဏစိတ်နှလုံးအာယရဏအာယရဏ6အစ္ဆတိကယရဏ6ပါးဆိုတာဒီဥစ္စာခေါ်တာအဲဒီအစ္ဆတိကယရဏ6ပါးယူအားဖြင့်ကုန်းနဲ့တူတယ်ယူအားဖြင့်ကုန်းနဲ့တူတယ်ယူအားဖြင့်ကုန်းဟာ ပထမကတော့ရွာကြည့်လိုက်တော့ရွာပဲလူတွေကြည့်မှာပဲလို့ထင်ရတယ်စားကြတော့ကြတယ်ကြည့်မှာပဲလို့ထင်ရတယ်ဘာကိုရဒါပေမဲ့တကယ်တော့ဝင်ကြည့်လိုက်တဲ့အခါကာလကျတော့ဒီရွာထဲမှာအိမ်နဲ့အိမ်နဲ့တက်ပြီးတော့ဒီပဲအိမ်မှလူမရှိဘူးစားစရာသုံးစရာဘာလို့မှမရှိဘူးကိုယ်တွေခွက်တွေထဲမှာလည်းလန်တော့နှိုက်ပြီးတော့ကြာကြည့်စားစရာတောက်စရာသုံးစရာဘာလို့မှမရှိဘူး အဲဒါဗလာအချင်းကြီးဖြစ်နေတယ်အဲဒါလိုပဲဒီအာယတနာ6ပါးဟာလည်းပဂရိတိုင်းဆိုရင်တော့ရဲတဲ့အနေလိုလိုချမ်းသာတဲ့အနေလိုလိုအဲငါကောင်သူကောင်တတ္တဝါကောင်ဟုတ်နေသလိုလိုထင်ရပါတယ်ဒီလိုပဲထင်ရတယ်ပဂရိဆိုရင်မျက်စိဆိုလို့ရှိရင်ပဂရိတိုင်းကတော့မတာရရုပ်ကလေးတစ်ခုတည်းကွက်ပြီးတော့နှလုံးသွင်းတာမဟုတ်ဘူး သူကတော့ပတ္တမာရစက္ကူတဲ့အဆောက်အဦအကြောင်းအဆောက်အဦတွေနဲ့တကွအပေါင်းလိုက်ဖြစ်တဲ့မျက်စိတစ်ခုလုံးကိုအာရုံပြုပြီးတော့ဖြစ်ပါတယ်တတိပဂရီပုဂ္ဂိုလ်တွေနေရအဲပဂရီနေရာချင်းတော့မျက်လုံးမျက်လုံးမှာလည်းပဲမျက်နဲ့ဝင်လဲရှိတယ်မျက်ပြူဝင်လဲရှိမျက်လုံးကမျက်လုံးတစ်ဖက်မှာတော့မေဘဝဉ္ဇဉ်ကနေပြီးတော့ဖြူးနေတဲ့ဥစ္စာကိုမျက်ဖြူဝင် အလဲကမဲနေတာကမျက်နဲ့ဝန်းလို့ခေါ်ကြတာကမျက်နဲ့ဝန်းမျက်ဖြူဝန်းနောက်ပြီးတော့မျက်ခုံးမျက်ခွန်လည်းရှိတယ်မျက်ခုံးမျက်ခွန်မှာအဲ့ဒီမှာမျက်တောင်မွေးရလည်းရှိတယ်မျက်ခုံးမှာလည်းပဲဒီမျက်ခုံးမွေးရလည်းရှိသေးတယ်တဲ့နေမှာအသာရောက်အချင်းလည်းပဲအသာဖြူတဲ့ပုဂ္ဂိုလ်လည်းရှိတယ် ညူတဲ့ပုဂ္ဂိုလ်လည်းရှိတယ်မဲတဲ့ပုဂ္ဂိုလ်လည်းရှိတယ်မျိုးမျိုးပေါ့လေအဲဒီမျိုးလုံးဟာမဂရီတိုင်းဆိုလို့ရှိရင်ပါရပြနှိမ့်တဲ့ပြာဖြစ်ကိုမျက်ကိုမျက်စိမျိုးလုံးတစ်ခုလုံးလည်းပဲပါရနှိမ့်တဲ့ွယ်ဖြစ်သူများမျက်စိတစ်ခုလုံးလည်းပဲပါရနှိမ့်တဲ့ွယ်ဖြစ်တယ်တကယ်ကိုမျက်တည်ရှိနေတဲ့မျိုးလုံးပဲလို့ထင်ရတယ်လာပါတဲ့နေနေတာပဲလို့ထင်ရတယ် အဲငါသူတော်ဘာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတဲ့အစိတ်ပိုင်းတစ်ခုပဲလို့ထင်ရတယ်တကယ်ဟုတ်တယ်လို့ထင်ရတယ်မျက်စိအာဟုဇရာကြီးပဲတင်းတင်းတည်းကြီးပဲအဲမနာဟန်ကြနေတယ်လို့ထင်ရတယ်ဒိဋ္ဌိတည်းဆိုလို့ချင်းအဲဒါကကရွာပြေကိုရောက်သွားတဲ့ပုဂ္ဂိုလ်ကဒီရွာထဲစားရတော့ဆရာတွေသုံးဆရာတွေရှိလိမ့်မယ်လူတွေရှိလိမ့်မယ်လို့မျှော်လင့်တယ်လို့ပဲ ပဂရိပုဂ္ဂိုလ်တွေတရားကျင်တာဒီမျက်လုံးကြီးကသားရစရာဖြစ်နေတယ်မျက်လုံးညစွာပြလည်းတဲ့တော့ကသူ့ပါဆိုတဲ့အမျိုးသမီးတယောက်ရှိအဲသူ့ပါဆိုတဲ့အမျိုးသမီးသူ့ပါဆိုတာကတော့ပါဠိလိုတော့ရှင်းတယ်လို့အိဗယ်ရှိပါတယ်ရှင်းတယ်လို့လည်းပြန်နိုင်တယ်လှတယ်လို့လည်းပြန်နိုင်တယ်ဒါတော့ဗမာလိုဆိုတော့တင့်တယ်ဆိုတော့နာမည်ကတော့တည်းမသုံးဘူးသူကလှတယ်လို့သုံးတယ်မတင့်တယ်ဆိုတော့လူတော့ခေါ်လေးမရှိဘူး အမိပေးတာမကြောက်ဘူးလို့ဆိုတာဟောတင်မပါပဲနဲ့မတင်လို့ရှိတယ်မတင်လို့အဲဒါလေးတော့ရှိတယ်မတင်ဆိုရင်လည်းဖြစ်နိုင်တာပေါ့မလှတော့ဘာလို့ဆိုတာရှိတယ်ဆိုတာအဲလာလာတော့ဘာလို့ရှိတယ်အဲတင်တင်လိုက်တင်တင်တော့ဘာလို့ဒီလိုတော့ရှိတယ်ဆိုတာဒီနာမည်မျိုးပါပဲသူ့ပါတဲ့သူအဲဒါ အဲဒီသူ့ပါကရုပ်ရည်ယူပကာယလှပတင်တယ်လို့သူ့သူ့ပါလို့နာမည်ပေးတာသူမိခင်ဖခင်တွေကငငယ်တွေကအဲသူ့ပါလို့နာမည်ပေးတာလှပတင်နောက်အရွယ်ရောက်လို့ကြီးပြင်းတဲ့ခါကာလကျတော့ဗာမယဝဆင်းရဲတွေလည်းကြီးငွေပြီးတော့ဗာမယဝဆင်းရဲလုံးမြောက်အောင်လို့သာသနာပါဝင်ပြီးတော့ညာမိမ့်မပြုသူ့ပါထေရီဆိုတာညာမိမ့်မ အဲညာမိမသုဘတွေညာမိမပြုပြီးတော့နေတော့အဲဒီမှာတရားတွေလည်းကောင်းကောင်းမွန်မွန်ကျင့်သုံးအားထုတ်ပြီးတော့နေပါလေဒီနေ့တော့အခါကာလကြတော့လမ်းသွားရင်လာရင်လည်းလူတွေလူတွေလူတွေတယောက်ကလမ်းကနေစီတာအဲအရေးတွေပါလေတော့မှုယူပြီးတော့လမ်းကနေစီတာအဲဒါဖွင့်တောင်းလို့မရဘူးဒီမတားပါနဲ့သွားပြသေးဖွင့်တောင်းလို့မရဘူး ဘာဖြစ်လို့တားတာတော့မျက်လုံးလေးကလှလုံးလို့အဲ့ဒီမျက်လုံးလေးလူကျင်လို့လေဆိုတာပြောတယ်ဟွန်းဒီလိုဆိုလို့ရှိရင်မျက်လုံးလေးလူကျင်လို့ရှိရင်မျက်လုံးပေးရပါပဲဒီလိုဆိုရင်သူကလည်းပဲအင်အားကြီးတဲ့ပုဂ္ဂိုလ်တယောက်ဆိုတော့သူ့လည်းပဲလွန်သာလုံးမှဖြစ်တော့မျက်လုံးသာပေးမယ်ဆိုရင်မျက်လုံးကိုတခါလဲအပြင်း၌ထုတ်ပြီးတော့ပေးတယ်လို့ဆိုတာကိုဇာတန်ပါတဲ့တိုင်းပြောရတာမျက်လုံးဆိုတာတိုင်း၌ထုတ်ပြီးတော့လွယ်တော့မလို့ဒါပဲမလို့ သူ့အကြောင်းအားလည်းတော့သူကပြစ်လို့နေမှာပေါ့မလိုက်တယ်ဟုတ်တယ်နေတော့မှလည်းခါတယ်မျက်လုံးသက်သက်ဆိုတော့သူကဘာမှလှတာမဟုတ်ရဘူးဒီပြင်မျက်နှာလည်းပါလေအကုန်လုံးပေါင်းစပ်ပြီးတော့မှသူကလှတယ်လို့ထင်ရတာမျက်လုံးလေးတစ်လုံးနဲ့ဆိုတော့အသားဆိုင်အလုံးလေးဖြစ်ဘာမှသုံးလို့လည်းမရဘူးသူကအဲဒီမှာရေမှုတဲ့လူကလည်းရေမှုတွေပြေးပြီးတော့သွားတယ်တဲ့ဒီမှာပါတယ်အဲတော့မျက်လုံးကဒီတိုင်းဆိုလို့ရှိရင်တော့ဒုစရ အကုန်လုံးစိတ်ပိုင်းနေပေါင်းစပ်ပြီးတော့ကြည့်လိုက်တော့ဒီမျက်လုံးကလှတယ်လို့ထင်ရတယ်လူတိုင်းလူတိုင်းပဲကိုယ့်မျက်လုံးနဲ့ကိုယ်ကတော့အဲလှပါတင်နေတယ်လို့ထင်နေတာပါပဲအလွန်ကြီးမလှပါပဲလို့လည်းပဲတော်တာတော့ကြည့်လို့ရှိလို့ကောင်းတော့အောင်တော်တာတော့ကောင်းနေတယ်လို့ဒီလိုထင်တာပဲကိုယ့်မျက်လုံးလေးကိုသာယာနေတယ်လူများမျက်လုံးတွေလည်းပဲအဲကိုယ်နဲ့ယူရူတန်းလူတွေကိုယ့်အောက်ကပုဂ္ဂိုလ်တွေဘယ်လိုဟာတွေ လာပါတင်နေတယ်လို့ပဲထင်နေကြတာပဲ။ဒါရနေကြတာ။ယောက်ျားမိန်းမတွေအချင်းချင်းတခါတည်းဒီမျိုးလုံးအကြောင်းပြုပြီးတော့မျိုးလုံးလေးကလှနေတယ်လို့ထင်ကြတယ်။စားရဲပါလဲမှလည်းဖွဲ့လွှဲပြီးတော့ရေးကြတယ်။မျိုးလုံးအကြောင်းနဲ့စပြီးတော့မျိုးလုံးလှပါတယ်အကြောင်းများရေးကြတယ်လို့သာစာရေးဆရာတွေကစိတ်ထဲမှာတခါတည်းကွက်ကွက်ပုံဝင်ပေါ်လာအောင်လို့မျိုးလုံးလေးအကြောင်းများတခါတည်းရေးထားကြစာရေးဆရာတွေတည်းရေးတော်တဲ့ပုံစံတွေပဲလို့သာ။ ရုပ်ပုံမမြင်ရပဲနဲ့စိတ်ထဲစိတ်ကူးပြီးတော့ကိုယ်ကနှိမ့်သက်တာပဲပြန်သူတို့ရေးတတ်တယ်အဲဒါတော့မဂရီမျက်လုံးပေါ်မှာလူတွေကအမြဲတည်နေတဲ့အနေမျိုးနဲ့သာယာနေကြတယ်လှပါတင့်နေတဲ့အနေနဲ့လည်းသာယာပြီးတော့နေကြတယ်ပုဂ္ဂိုလ်သတ္တဝါကောင်းရဲ့အစိတ်အပိုင်းပုဂ္ဂိုလ်သတ္တဝါပဲလို့လည်းပဲဒီလိုထင်မှတ်ပြီးတော့သာယာညစ်တယ်ပြီးတော့နေကြတယ် ဒါပေမဲ့လို့ဒီမျက်လုံးဟာချင်းမာမမြဲတဲ့အနှစ်သာရလည်းမရှိပါဘူးလာပါကျင့်တယ်ချမ်းသာတယ်ကောင်းတဲ့နှစ်သာရလည်းမရှိပါဘူးလေဒီထဲမှာအဲငါပဲသူပဲငါဤစိတ်ပဲသူဤစိတ်ပဲမဲ့ပုဂ္ဂိုလ်သတ္တဝါပဲလို့ခေါ်ဆိုရတော့တဲ့အတ္တနှစ်သာရလည်းဒီထဲဘာမှမရှိဘူးအဲသူဟာသူဖြစ်ပြပြီးတော့ဒီတဲ့သဘောတရားပဲဒါကြောင့် သကုတောစေပိနာဘိကဝေပန္တိတောပြတ်တော်မေရာဘိဥပပရိခတိဗိတကိညေဝခာယတိသုံးညကိညေဝဗိတကိညေဝခာယတိဒုစကိညေဝခာယတိသုံးညကိညေဝခာယတိဘိကဝေယဟန်တို့ပြတ်တော်တတ်သိလိမ္မာသောမေရာဘိသင်္ညဉာဏ်နဲ့ပြည့်စုံသော ပါဏိတော်ပညာရှိပုဂ္ဂိုလ်သည်သက္ကုတော်ပြီးမျက်စီမာလီနံသောသဘောတရားကိုစေဥပပရိခတိအကယ်၍ရှုစင်ခြင်းများရိတ်ကင်ညီဝအနှစ်သာရမရှိပြီဖြစ်ရတာလည်းခါရတိဖြင့်ဒုစကင်ညီဝအချီနီဖြစ်ရတာလည်းခါရတိဖြင့်သုံးကင်ညီဝ အနှစ်သာရမကင်းစိတ်ပြီးဖြစ်ရတာလည်းအာယတိသင်လေတော့ဤမျက်စိကလည်းပဲပညာရှိပုဂ္ဂိုလ်တဲ့ပါဏိတော်ပညာရှိပုဂ္ဂိုလ်ပါဏိတော်ပညာရှိပုဂ္ဂိုလ်ဆိုရင်ဒီမှာတော့ယောဂီပုဂ္ဂိုလ်ပဲယူရမှာပါပဲသာရီပေရီအများကြီးတတ်နေတဲ့ပုဂ္ဂိုလ်ရဲ့လို့တော့မဟုတ်ပါဘူးတတ်တဲ့ပုဂ္ဂိုလ်လည်းရှိမှမတတ်တဲ့ပုဂ္ဂိုလ်လည်းရှိမှတရားတော်တတ်သိလိမ္မာသောပုဂ္ဂိုလ်လို့ဆိုရတယ်ဒါလည်းပဲတရားအထုတ်မှု၌ ကျွမ်းကျင်တတ်ပြီးပြီးတော့နေတဲ့ပုဂ္ဂိုလ်ပဲယူရမေရာဝီဆိုတာဓမ္မောသပညာဆိုတာဒီသင်ကျင်တတ်တဲ့ကိုယ်တွင်းပြီးတော့သိတတ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တဲ့ဒါကလည်းပဲတရားအထုရမှာအဲသိပင်သိတဲ့တရားလေးတွေကိုသိနိုင်တဲ့ပင်ကိုညာရှိတဲ့ပုဂ္ဂိုလ်အကျိုးပုဂ္ဂိုလ်တွေကစာရမသိရတာပင်ကိုညာရှိတယ်တရားထုတ်တဲ့အခါကျတော့ပြက်ပြက်သားသားရှင်းရှင်းလင်းလင်းပြီးတယ်ဒီလိုပုဂ္ဂိုလ် ရုပ်ပုဂ္ဂိုလ်တွေကစာရီအများကြီးသင်ထားပေမဲ့လို့ပြက်ပြက်သားသားရှင်းရှင်းလင်းလင်းသိနေပြီအဲ့ဒါအဲ့ဒီမေဓာဝီခေါ်တဲ့ထိုးထွင်းပြီးတော့သိတယ်ဉာဏ်ဉာဏ်ကွာခြားနေတဲ့လက္ခဏာရှိကွာခြားနေတဲ့လက္ခဏာပဲလို့ဒါမှတ်သားမှတ်သားဖို့ပါတော့အဲ့ဒါအခုဟာကတော့အဲ့ဒီတရားထုတ်မှုနဲ့စပ်ပြီးတော့သိပင်သိတဲ့ဒါလေးတွေတတ်ပြီးနားလည်တယ်တရားထုတ်တဲ့ခါကာလမှာထိုးထွင်းပြီးတော့ သဘာဝလေးတွေကိုပိုင်ပိုင်နိုင်နိုင်ပြီးသွားတယ်အဲဒီလိုပြီးတဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကပါဠိတော်ပါပဲဒီမှာပါဠိတော်ကတော့ဟိုပိကသုံးဝေတနေတဲ့ပါဠိတော်ဘယ်လိုမဟုတ်ဘူးအဲလောကသိပညာတွေပါလေဉာဏ်ဤတနေတဲ့ပါဠိတော်ဘယ်လိုမဟုတ်ပါဘူးဒီတော့တရားတို့လိုပြီးတဲ့ပုဂ္ဂိုလ်အဲစာရိတ္တခြင်းလဲတမတခြင်းလဲနေဒီမှာတော့ပြင်ရှုတဲ့အခါကာလကျရင်ရှုပုံရှုနည်းသဘာဝကြပြီးတော့ယုတ်တရားနံတရားလေးတွေကို ပြတ်တတ်သားသာရှင်းရှင်းလင်းလင်းသိသွားတဲ့အသိလိမ္မာလေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကပါဏိတာပါပဲနဲ့ဒါကြောင့်ဘိက္ခုညာတို့ဗျာတော့တသိလိမ္မာတော်မေရာဝီသင်ခြင်းနိုင်သောဉာဏ်ပညာရှိသောမေရာဝီထိုတွင်၍သိနိုင်သင်ခြင်းနိုင်သောဉာဏ်ပညာရှိသောမာနိတော်ပညာရှိပုဂ္ဂိုလ်သည်သကုတော်ပြည့်မျက်စိမာလီနာတို့တရားတော်ကို ဒေဥပပရိက္ခတိအကယ်၍ရှုစင်ဉ္ဇာဥပပရိက္ခတိဥပဆိုတာအဲ့ဒါနဲ့ဆိုရင်ဥပကက၍စူးစူးဆိုင်ဆိုင်ဆိုတာစူးဆိုင်ပြီးတော့ပရိကတော့ထဝင်းကျင်ပါဝင်းကျင်အကျွမ်းမရှိအကုန်လုံးလို့ဆိုတော့အဲပုကပ်ပြီးတော့စူးစူးဆိုင်ဆိုင်နဲ့သိတဲ့သိတဲ့ဓာတ်တွေအကုန်လုံးအိက္ခတိကရှုတယ်ဒါကို ဗမာလိုပြန်ရုပ်ပြန်စဉ်ကလည်းရှုစင်ခြင်းနဲ့ဆိုပြီးပြန်ထားပါတယ်အဲဒါစူးစိုက်ပြီးတော့အကျွမ်းမဲ့ရှုခဲ့လို့ရှိရင်ဥပါဒိကသေဥပါဒိကတိကဲ၍ရှုစင်ခြင်းများအားပရိသေကိညေဝအနိတ္တာကကင်းသည်ဖြစ်ပေသာလျှင်ဒုစကေညေဝအချင်းဤဖြစ်ပေသာလျှင်ပရိသေကိညေဝအနိတ္တာကကင်းသည်ဖြစ်ပေသာလျှင် ကာယတိထင်ဤဒုစရိညေဝအချင်းဤဖြစ်ဝေသာလည်းကာယတိထင်ဤဘုံညကိညေဝအနိတ္တာရမစိတ်ပြီးဖြစ်ဝေသာလည်းကာယတိထင်ဤဟောမျက်စိကိုဝိပဿနာဉာဏ်နဲ့ရှုတဲ့အခါကာလကြတော့တဲ့မျက်စိလေးကမာမအနှစ်သာရမရှိတာတွေ့ပါလိမ့်မယ်။မဂိတိုင်းဆိုတော့သူကဒီမျက်စိကလာပါတယ်နေတာပဲလာတယ်လို့ သဘောကျနေကြတာကိုမြင်စိတ်မြင်စီတွေတာယာနေကြအဲဒီမြင်တဲ့ခိုက်တာမှာရှုလိုက်တဲ့အခါကျတော့ဒီမျက်စိလေးကအရင်ကမျက်စိဆိုတာလေးကအတာရယုတ်လေးသကုပတာရယုတ်ဒါကအရင်ကပဲပြညာတွေကတော့တံပါရတွေခေါ်တယ်သကုရဲ့တရားမိရာတွေအဆောက်အဦတွေအစိတ်ပိုင်းသကုပတာရခေါ်တဲ့မျက်စိအကြည့်ယုတ်လေးရဲ့တရားမိရာတွေ ငယ်ခုံးရယ်မျက်လုံးရယ်မျက်နှာဝန်းမျက်ဖြူဝန်းဒီဥစ္စာတွေကသိရမြရတယ်ဒီထဲမှာမျက်နှာဝန်းလေးအလဲကောင်းမှာအရိတ်ထင်ရရရှိတာတဲ့မျက်စိကြည့်လေးဆိုတာဘာနဲ့တူတယ်လဲဆိုရင်ဘွမ်းလွာထဲမှာစီတွေထည့်လိုက်တဲ့ကဘွမ်းကခုနှစ်လွာဘွမ်းလာခုနှစ်လွာဆင့်ပြီးတော့ထားစီပေါက်ကလေးထည့်လိုက်လို့ချင်းစီပေါက်ကလေးစိတ်ပြီးတော့တခါတည်းဘွမ်းလာခုနှစ်ခုလုံးပြန့်နှံ့ပြီးတော့သွားတယ်လို့ပဲ ဒီမြတ်တော်ခုနှစ်ခုမှာမျက်စိအကြည့်လေးကပြပြီးတော့တီးနေတယ်မျက်စိအကြည့်ရုပ်ရုပ်တစ်ခုတည်းတော့ပဲဟုတ်မလဲရုပ်တွေအများကြီးပေါ့မျက်စိအကြည့်ရုပ်တွေအများကြီးတခါတည်းအဲဒီမျက်တော်ခုနှစ်ခုမှာပြန့်နှံ့ပြီးတော့တီးနေတယ်နှမ်းစီများစီများကြီးနေတယ်လို့ပဲရေများကြီးနေတယ်လို့ပဲဒါမော်တော်ကားလို့ရှင်သာရောက်လာရင်ဒီသားမော်တော်ကားရိတ်ချင်တာနွားရောက်လာလို့ရှင်နွားရိတ်ချင်တာလဲရောက်လာရင်လဲရိတ်ချင်တာ ကိုယ်ရောက်လာရင်လည်းကိုယ်ရိတ်တင်တာအဲရှိကတဲ့တဲ့သစ်ပင်သစ်ပင်ရှိတဲ့တဲ့ကိုကြားလိုက်လို့ရှိရင်သစ်ပင်လာတင်တာပဲဘာလို့ဒီထဲမှာရိတ်တင်တာဖြစ်အဲဒီအရေးတင်ရဌာနအကြီးရုပ်လေးတမှန်ကြီးများလို့စီကြီးများလို့ရေကြီးများလို့မျက်စီထဲမှာရှိတဲ့အကြီးရုပ်လေးဟာအဲ့ဒါကိုသက္ကုပ္ပတာလို့ခေါ်တယ်ဒါလေးမြင်တယ်ဆိုတဲ့သဘောလေးကဒီမှာတီးမိပြီးတော့ဖြစ်တာ သက္ကောံသပတိသာရူပိသာဥပ္ပစရိသက္ကဝိညာဏံသက္ကောံသာမျက်စိကိုလည်းပတိသာဆွဲ၍ရူပိသာဆင်းတို့ကိုလည်းပတိသာဆွဲ၍သက္ကဝိညာဏံမြင်သိမှုသက္ကဝိညာဉ်၏ဥပ္ပစရိဖြစ်ပေါ်လာ၏မြင်သိမှုလည်းဖြစ်တာဒါကနေဖြစ်တယ်မျက်စိကိုလည်းဆွဲမိပြီးဖြစ်တယ်အဆင်းကိုလည်းဆွဲမိပြီးဖြစ်တယ်မျက်စိကတော့တရားအဖြစ်ဖြစ်တရားအဖြစ်နဲ့ဆွဲမိပြီးတော့ဖြစ်တာအဆင်းကတော့သူကအာယုပြုတာ အာယုံပြုပြီးတော့အာယုံဖြစ်နေတယ်ဆိုတော့ဆွဲပြီးပြီးတော့ဖြစ်တယ်အဲဒီတော့မြင်တဲ့အခါကာလမှာရှုမှတ်လိုက်လို့ရှိရင်မျက်စိယုတ်ကဘယ်နဲ့လို့ထင်ရှားလာတော့ဆိုတော့မြင်မှုဤတရားချင်းနဲ့သူကလာပြီးတော့ထင်ရှားတယ်ဘူတပတာရလက္ခဏာဓာတုကမ္မတာဓာတုကမ္မတာနိဒာနာဘူတပတာရလက္ခဏာရင်းတော်တယ်ဘူတပတာရလက္ခဏာရူပါတိကတာရဟ ဘုဒ္ဓဗတာရလက္ခဏာရူပါသိကတာရဘုဒ္ဓဗတာရလက္ခဏာရူပါသိကတာရအစင်းထိကြိုက်ခြင်းကထိုက်တော်ဗရာဏီကအစင်းထိကြိုက်ခြင်းကထိုက်တော်အစင်းထင်လောက်တော်လို့ဆိုအစင်းထင်လောက်တော်ဘူရယုတ်တော်ကိုကြည်ရင်စေခြင်းဟာအဲ့ဒါသဘာဝရုပ်ပဲသက္ကုသဘာဝရုပ်ပဲအားကြောင့် ဘုန်းကြီးအဆောင်မှုလေးပေးထားတဲ့အစင်းထင်ကြောင်းကောင်းကောင်းလူကြီးအစင်းထင်လောက်အောင်လို့ကြည်တဲ့ဥစ္စာလေးကသက္ကုပ္ပတာရယုတ်ပဲအစင်းကြီးကလေးတွေထင်လောက်အောင်လို့ကြည်လင်းတဲ့သဘောလေးမျက်လုံးထဲမှာရှိအဲ့ဒါမြင်တယ်လို့ရှိတဲ့အခါကလာမြင်မှုလေးအဲဒီကနေကြည့်ရတာအစင်းထင်လောက်အောင်ကြည်လင်းတဲ့အကြည်ဓာတ်ကလေးကြည့်လို့ဒီကြည်ဓာတ်မှာဆင်းလာခြင်းတော့မြင်မှုလေးကဒီကနေပြီးဖြစ်ရတယ် ကျင့်ထင်ကြောင်းကောင်းကောင်းသူကြည်အဲသက္ခုသက္ခုဝိညာဏသက္ခုဝိညာဉ်သက္ခုဝိညာဉ်ဤအတရားမြရသဘောပဲပြီးတော့အစင်းအစင်းအာယုံဒီကိုစိတ်ဓာတ်ကိုဆွဲဆောင်ပြီးပို့လာတယ်လေတူတယ်တဲ့သူကရူပေတုအာဝိသနာရတရူပေတုအစင်းယုတ်တို့၌အစင်းအာယုံတို့၌အာဝိသနာရတ ဆွဲဆောင်ရင်ကိစ္စရှိပြီလူတယောက်ကိုဆွဲပြီးတော့ပြလိုက်တယ်ဥပမာလူတယောက်ကဗရဲမောက်ကနေပြီးတော့လမ်းကသွားပဲလာပဲလူတွေကိုရပ်ပြီးတော့ကြည့်နေတယ်ဆိုတော့ဒီပြင်လူတွေကကြမ်းမြင်ပေါ်မှာဒါလေးထိုင်းနေကြသူကလမ်းကသွားပဲလူတွေကိုမြင်ရအဲ့တော့ဗရဲမောက်ကနေပြီးကြည့်တဲ့ပုဂ္ဂိုလ်ကနေပြီးတော့ပြောတယ်ဟေးအခုကမော်တော်ကားသတင်းလာတယ်ဟိုကလူတယောက်အားလျှောက်လာတယ် ဒီကနေပြီးလူနှစ်ယောက်လားလျှောက်သွားတယ်အဲ့ဒါသူမြင်လာတယ်လျှောက်ပြီးတော့ပြောပြောလို့ရှိရင်ဟိုထိုင်းနေတဲ့လူတွေကသူတို့မမြင်ပါဘူးမမြင်ပေမဲ့လို့အဲ့ဒီကြားပြီးတော့အဲမော်တော်ကားလာတယ်ဆိုရင်မော်တော်ကားလာတယ်အနေသူသိတယ်ထင်သွားလူတယောက်ကလမ်းလျှောက်လာတယ်ဆိုရင်လူတယောက်လမ်းလျှောက်လာတယ်အနေဟိုကထင်သွားဒီကလူတယောက်ဟိုသွားပြန်ပြီဆိုရင်လူတယောက်သွားနေတယ်အနေသိတယ်ကထင်သွားဟိုထိုင်းနေတဲ့လူတွေကမမြင်ရဘူးအဲ့ဒီတော့ အဲ့ဒီသတင်းပေါက်ကနေပြီးတော့မြင်တာတွေကိုပြောကြနေတဲ့ပုဂ္ဂိုလ်ကဘာနဲ့တူသလဲဆိုရင်အခုသက္ကုပ္ပသာရာတွေကနေဆွဲဆောင်ဖို့လိုတယ်အဲထိုင်းနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကိုဆွဲဖို့တော့မှလမ်းပေါ်ကသွားနေတဲ့မော်တော်ကားရဲ့မော်တော်ကားသွားနေပုံလူလမ်းကြောက်နေပုံအဲ့ဒါတွေကိုအဲ့ဒီအာယုန်တွေစိတ်ရောက်သွားတော့ဆွဲဖို့ဆွဲဖို့တဲ့သဘောရှိအဲ့ဒါလိုပဲမျက်စိအကြည့်ရုပ်ကလေးက အဲ့ဒီမျက်စိအကြည့်ကြုပ်ကလေးရှိတဲ့အတွက်ဒီကြည်ထဲမှာဆင်းရီလာခြင်းနဲ့ဒီဆင်းရီလာခြင်းတော့ကိုနှလုံးသွင်းစဉ်လိုက်တဲ့အခါမြင်သွားတယ်ပြီးတော့ဆင်းရုပ်ကလေးကမြင်တတ်တဲ့သက်ကိုဝိညာဉ်စေနဲ့မြင်ရတဲ့အဆင်းရုပ်နဲ့ဒီနှစ်ခုကိုဟိုကဆက်ဆက်ပေးတာဝေဒနာအကြောင်းဝယ်ပြုတဲ့လူတယောက်ဆက်ဆက်ပေးတာနဲ့တူပါတယ်ဆိုဆက်ဆက်ပြီးတော့ပြေးတယ်အဲဒါကြောင့် ရူပေသူအစင်းအာယုံတော်၌အာဝင်စနာရာတံဆွဲဆောင်ပူခြင်းကိစ္စရှိ၏အစင်းအာယုံတွေကိုအစင်းအာယုံတွေကိုရောက်အောင်လို့အစင်းအာယုံမြင်သွားအောင်လို့အဲမျက်စိကဆွဲဆောင်ပူခြင်းကိစ္စရှိပါတယ်မြင်အောင်လို့ကျေစုပြုတာကိုဆိုလိုပါတယ်တို့ရုပ်တတာပါပဲမြင်အောင်လို့သူကကျေစုပြုတယ်တဲ့မျက်စိကအစင်းသီးသို့ဆောင်ဖို့ပေးသည်ဘုန်းကြီးကဆောင်ဖို့ပေးတာအစင်းသီးသို့ဆောင်ဖို့ပေးသည် နောက်ပြီးတော့သက္ကုဝိညာဏသာအာဓာရဘာဝပစ္စုပ္ပဒါနာသက္ကုဝိညာဏသာသက္ကုဝိညာဉ်အာဓာရဘာဝပစ္စုပ္ပဒါနာတရားဤအဖြစ်ဖြင့်ယောဂီပုဂ္ဂိုလ်ဉာဏ်၌ရှိရှိထင်၏ပစ္စုပ္ပဒါဆိုတာယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာဉာဏ်နဲ့ပေါ်လာတဲ့ချင်းရာတွေဒီကြားလေးကဒါလေးနဲ့တူတယ်ဒီလိုသဘောလေးပဲလို့ဉာဏ်နဲ့ရှင်ရှင်ထင်လာတဲ့ဥစ္စာကပစ္စုပ္ပဒါခေါ်တယ် မြင်တယ်လို့မှတ်လိုက်တဲ့အခါကလည်းမျက်စိကိုပေါ်လာတယ်ဘယ်နဲ့ပေါ်တော့မြင်မှုလေးရဲ့တရားအနေနဲ့ပေါ်လာမြင်တာလေးကဒီကနေမြင်တာပဲဟောနာကြားတယ်မှတ်တဲ့အခါဒီကနေကြားတာပဲအနနာလည်းခါနာလည်းမှားလိုက်လို့ရှိရင်လည်းနှာခေါင်းထဲကဒီကနေပြီးတော့နာတာပဲအနအနနာပြီးတော့ဒီကပဲဒီဌာနကပြီးတော့ အရာသာစားတဲ့ခါကာလမှာရတာပြီးတာလဲဒီကပဲဆိုပြီးရှာဘောကနေပြီးတော့ဒီကဒီကနေပြီးတော့ရတာပြီးနေတာပဲလို့ဒီလိုထင်ကြတယ်ကိုကအတွေ့အထိတွေမှတဲ့ခါလဲကြည့်ရကြည့်ရမှရင်အဲအတွေ့အထိပြီးတာလေးဟာဒီနေရာကနေပြီးတော့ဖြစ်တာပဲလို့ဖြစ်ရထန်တာလေးနေရာနဲ့ကိုကြည့်ရုပ်ထင်တယ်အဲဒီသားလိုပဲဘုံလုံးဒီလိုကြီးပဲထင်တယ်ဝิญဉ်ဝิญဉ်6ပါးကိုမှတ်တဲ့ခါကလည်းဝิญဉ်6ပါးဤတရားဟာသူ့လိုလိုပေါ်လာတယ်ဟိုစားတဲ့ပေနဲ့တွေးကြည့်နေရတာမဟုတ်ဘူး ဇာနဲ့ပဲကြက်ပြီးမှရတာမဟုတ်ရွှင်းရွှင်းနဲ့ကိုသူ့ဟာသူပေါ်လာတယ်မှာမြင်တယ်မှတ်လိုက်ရင်မြင်မှုရိတ်တရားတွေနဲ့သကဝိညာဏသာသကဝိညာဉ်ကြီးအရဟဘာပစ္စုပ္ပရဏံတရားရည်ဖြစ်ဖြင့်ယောဂီပုဂ္ဂိုလ်ညာ၌ရှိစုခြင်းကြီးမြင်သိမှုလေးရဲ့တရားနေရာနဲ့ယောဂီပုဂ္ဂိုလ်ညာမှာခြင်းလေသူဌာနကမြင်ရပေပြီအဲ့ဒီဌာနကလည်းမြင်ရတယ်ဟုတ်မျက်စိဆိုတဲ့ဒီဌာနကလည်းမြင်ရတယ် မျက်စိ၌သိတိုက်ဤသုံးကြီးတဲ့မျက်စိကိုအဲ့ဒါသုံးပါးနဲ့သိရမယ်ပထမကလက္ခဏာဒုတိယကရာသတတိယကပစ္စုပ္ပန်လက္ခဏာတော့လည်းပစ္စုပ္ပန်နဲ့သိပုံမရဒံသိပုံကတော့သိရင်ကြည့်လို့ပြီးတော့လင်္ကာသုံးပိုက်ပဲဆားတော့သုံးပိုက်ပဲဘုံညာထည့်ထားပါတယ်ဝိပဿနာရှုတယ်ဆိုတာလက္ခဏာသာတဲ့ပစ္စုပ္ပန်တမျိုးမျိုးနဲ့သိရတယ်ဒီလိုသိမှတော့သဘာဝကျတယ်ဒါဒါလူရင်းမဲ့ဆိုတော့လက္ခဏာသာတဲ့ပစ္စုပ္ပန်နဲ့သိပုံလေး သဘောပေါက်အောင်လို့ဘုန်းကြီးကသံဃာလေးပေးထားပါတယ်။ကဲဒါလေးဆိုရအောင်လို့ဆိုမှသဆင်းထင်ကြောင်းကောင်းကောင်းသူကြည်သဆင်းထင်ကြောင်းကောင်းကောင်းသူကြည်အစင်းစီသို့ဆောင်ဖို့ပေးသည်အစင်းစီသို့ဆောင်ဖို့ပေးသည် အစင်းစီတို့ဆောင်ဖို့ပေးသည်သုဌာနာကမြင်ရပေသည်သုဌာနာကမြင်ရပေသည်မျက်စီ၌ပိဒတ်ဤကုန်၏မျက်စီ၌ပိဒတ်ဤကုန်၏ မြင်တယ်လို့မှတ်တဲ့အခါကသက္ကုပတာရခေါ်တဲ့မျက်စိကြည့်ဦးလေးထင်ရင်ဒီသုံးနည်းတနည်းနည်းထင်ရမှာယောဂီပုဂ္ဂိုလ်ဒါကတွေးယူနေရတာမဟုတ်မှန်ရင်မှန်ရင်လည်းသူ့ဟာသူပေါ်လာမြင်တယ်ဆိုတာနဲ့အဲသင်ထင်လောက်အောင်ကြည်လင်တဲ့မျက်စိဒီမှာရှိနေတာပဲမျက်စိကောင်းနေတာပဲဒါသူ့ပေါ်လာပြီးတော့မြင်အောင်လို့ဒီမျက်စိကကျေးဇူးပြုတာပဲ မြင်အောင်လို့ကျေးဇူးပြုတယ်လားအစင်းစီကိုဆောင်ဖို့ပေးတယ်ဆိုတာမြင်အောင်လို့ကျေးဇူးပြုတာပဲပြီးတော့သူဌာနကမြင်ရပြီတဲ့မြင်ဆိုတာဒီဒီဌာနကနေမြင်တာပဲတနည်းအားဖြင့်မျက်စိမှီပြုမြင်မှုဖြစ်ပြီးဒီလိုလည်းပဲအစာထိုးနိုင်ပါလေမျက်စိမှီပြီးတော့မြင်မှုလေးဖြစ်ရသည်မျက်စိမှီပြုမြင်မှုဖြစ်ပြီးလူပါပဲသူဌာနကမြင်ရပြီမျက်စိမှီပြုမြင်မှုဖြစ်ပြီးက အကုန်လုံးကတဲပြောဆိုနိုင်ပါတယ်ကောအဲ့ဒါသက္ကုပ္ပတာရာယုသက္ကုပ္ပတာရာယုမျက်စိကြည့်ရုပ်ဟာလက္ခဏာအားဖြင့်အစင်းထင်လောက်အောင်ကြည်လင်တဲ့သဘောလေးပဲရာသာအားဖြင့်အစင်းစီကိုဆောင်ဖို့ပေးတဲ့သဘောပဲအစင်းမြင်အောင်လို့ကျေစုပြုတဲ့ထောက်ပံ့နေတဲ့သဘောလေးပဲဝိသုပ္ပတာအားဖြင့် မြင်မှုလေးရဲ့တရားပဲမြင်မှုလေးကဒီကနေပြီးမြင်နေတာပဲယောဂီပုဂ္ဂိုလ်ညာနဲ့သင်ရမယ်အထူးအားဖြင့်သစ္စုပ္ပန်ကသင်ရတယ်မြင်တယ်မြင်တယ်မှဒီကနေမြင်တယ်ဒီကနေမြင်တယ်ဆိုတော့သူကသင်နေတာပဲမြင်တယ်မှလည်းခြေရောက်ကနေမြင်တယ်တော့ဘယ်သူမှဒီလိုမသင်ဘူးသူကလက်ကနေမြင်တယ်လည်းမသင်ဘူးကြောကနေမြင်တယ်လည်းမသင်ဘူးခေါင်းကလည်းနောက်ဘက်ကနေမြင်တယ်လည်းမသင်ဘူးမျက်စိကဒီကနေမြင်တယ်ဆိုတာ သူကမှန်ရင်မှန်ရင်နဲ့ဒီကဒီကပဲမြင်မှုလေးထွက်သွားဒီကပဲမြင်မှုလေးထွက်သွားတယ်လို့အဲ့ဒါလိုရှင်းရအဲ့ဒါလိုထင်လို့ရှိရင်ဒါပါတော့ဆိုရင်ဒါသက္ကုပ္ပဒါရကိုပစ္စုပ္ပဒါနဲ့သိနေတာပဲမြင်မှုဣတိယာဖြစ်နေပြီသက္ကုပ္ပဒါရယုတ်ကလေးဒီခိုက်တာမှာဒီလိုဖြစ်တယ်ဆိုတာဒီလိုသိရတယ်အဲ့သက္ကုပ္ပဒါရယုတ်ကလေးကိုပုံပန်းတဏ္ဍာနဲ့အာပြားပြားလေးပဲရှည်ရှည်လေးပဲဝိုင်းဝိုင်းကလေးပဲဒီလိုသိရမှာမဟုတ်ဘူးအခုပြောခဲ့တဲ့အတိုင်း အစင်းထင်လာအောင်လို့ကြည်လင်တဲ့သဘောလေးရှိတယ်အစင်းကိုမြင်ရအောင်ကျေစုပြုတဲ့သဘောလေးပဲအဲဒါမြင်မှုဤတရားဌာနပဲဒီကနေပြီးမြင်နေတာပဲလို့အဲဒီလိုထင်လို့ရှိရင်သာသူကအတာဝိပဿနာညာအသိမှမိတာဒီတိုင်းလည်းသိပါလေမြင်နေမြင်နေမှတိုင်းမှလည်းဒီလိုပဲထင်တယ်အဲ့ဒါ သက်ခာယရဏသက်ခုအာယရဏမျက်စိအာယရဏတဲ့ဒီမျက်စိအာယရဏဝိပဿနာမရှိခင်ကတော့မျက်လုံးတစ်လုံးလုံးဟာလှပတင်နေတဲ့နေရာတွေဖြစ်ကြတယ်ဝိပဿနာရှုတဲ့အခါကလာကြတော့မြင်တယ်လို့မှတ်လိုက်ရင်မြင်မှုဤတရားလေးရောမြင်လာတဲ့ခါလည်းဒီခိုက်တာပျောက်သွားတာဖြည့်ပြီးပျောက်သွားဖြည့်ပြီးပျောက်သွားမြင်နိုင်မြင်နိုင်ဟာပျောက်သွားတာဂရိပုဂ္ဂိုလ်နေရာချင်းတော့ ဒီမြင်တာကလည်းမလွယ်ဘူးဆိုတာလည်းဒီပုဂ္ဂိုလ်တွေအားဖြင့်မြင်တာလည်းမြဲမြင်နေတယ်လို့ထင်ရတယ်မျက်စိကလည်းမျက်ကြည့်နေတယ်လို့ထင်ရတယ်အဝိပဿနာဉာဏ်ကောင်းကောင်းစဉ်စဉ်ကြဲကြဲဖြစ်လာပြီဆိုလို့ရှိရင်မြင်တာလေးတွေဟာမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်တယ်ဘယ်လိုပိုင်းခြားလေးနဲ့ထင်လာဘယ်လိုထင်လာတဲ့အခါကျတော့ဖြစ်ပြီးကြောက်တာလို့မမြဲတဲ့သဘောတရားပဲအိဋ္ဌပဲအိဋ္ဌအနှစ်သာရမြဲတဲ့အနှစ်သာရဒီမှာမရှိဘူးဖြစ်ပြီးကြောက်တာတော့ ကြောက်စရာသဘောပဲလှပတင်းနေတဲ့သဘောနှိမ့်သက်တာသဘောတည်းရမှာမရှိဘူးအဲဖြစ်ပြီးပြောက်သွားလို့ကိုယ်လိုအတိုင်းအစိုးရတဲ့သဘောတည်းမှာဘာမှမရှိဘူးငါကငါပဲလို့ဒီမှာဆွဲလန်းကြတယ်မှာမရှိဘူးသူသဘောတည်းသူဖြစ်ပြောက်သွားတာပဲဒါလိုသိရတာကနာတာအဲဒီလိုသိရတယ်မျက်စိဆိုတာသူအစိုးမရဘူးဟိုအနာတလက္ခဏာသုံးမှာဟောတာတဲ့အတိုင်းစီစစ်ကြည့်လို့ရှိရင်အမှန်တင်ကြတယ်

ကိုယ်လိုတိုင်းပုဂ္ဂိုလ်ကြီးပဲဘုရားကိုဆိုရတယ်လေငါပဲဆိုပြီးဒီလိုအောင်းနေနေကြတယ်အဲ့ဒါမှအချင်းတော့အတ္တဆိုရတဲ့အတ္တကောင်မဟုတ်ပါဘူးတဲ့သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားပဲအပြင်ဘက်မှာလေးတဝူးနဲ့တိုက်သွားတယ်အဲ့ဒါတွေကငါပဲအဆိုရတယ်ငါပဲလို့ဘယ်သူမှမဆွဲလောက်ဘူးလေဒီအလုကဟာတွေပဲသဘောတရားတွေသူကသူဖြစ်နေတာပဲလို့ဒီလိုသိကြတယ်အဲ့ဒါတွေနဲ့အတူတူပဲကိုယ်တွေကရုပ်နေတာလည်းဒီလိုပါပဲ ငါထင်ဖို့ရမလွယ်ဘူးဒီတိုင်းစဉ်းစားကြည့်လို့တော့မထင်နိုင်ဘူးကဝိပဿနာဉာဏ်နဲ့ရှုမှဝိပဿနာဉာဏ်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောတွေပေါ်လာတဲ့အခါမှာထင်ပါဒီတိုင်းဆိုတော့ခဲရင်ပါတဲ့ဘုရားဒီကိုယ်တည်းကယုံနဲ့ပြင်မဲ့ကလည်းအတူတူပဲမှတ်ဖို့ခဲရင်ပါတယ်မြတ်စွာဘုရားကတော့ဒါတွေအတူတူပဲအစ္စတာကရုပ်ဖြစ်စေတဲ့ဗိဓာရုပ်ဖြစ်စေအတူတူပါပဲပထဝီချင်းလည်းပထဝီချင်းအတူတူပဲ ဒီသောဖြင့်ဒီသောချင်းအတူတူပဲဝါရောဖြင့်လည်းဝါရောချင်းအတူတူပဲဒီမက်ကနေနေနဲ့ကိုယ်ကနေပြီးအဲကိုယ်လည်းစားလိုက်ထိုင်လိုက်ထားလိုက်လှူရှားလိုက်တွန်းကန်လှူရှားနေတဲ့ဝါရောဒနဲ့ဒီမက်ကသူ့ဟာသူအလိုလိုတွန်းကန်လှူရှားနေတဲ့ဝါရောဒဝါရောဒဆိုရင်အတူတူပဲတယ်သူ့လို့ဒီလိုဟောထားပါတယ်ယောဂီပုဂ္ဂိုလ်ညာဖြစ်လာတဲ့အခါလည်းဒီတိုင်းပဲအတူတူပဲထင်ရပါတယ်အတူတူပဲသဘောအချင်းအတူတူပဲသူကဘာမှထူးတာမဟုတ်ဘူးအဲဒီတော့ သတိပုဂ္ဂိုလ်ဒီအားဖြင့်ယုတ်ကြည်ကိုငါကောင်လို့အသက်ရှင်နေတယ်ကောင်းကြီးလို့ထင်နေတာမြတ်စွာဘုရားကရူပံဘိက္ခုဝိနာတာဘိက္ခုယံတို့ရူပံယုတ်တရားသည်အနာတအတ္တမဟုတ်ဘူးဆိုတော့အပြီးတော့မှစက္ခုလည်းပါပါတယ်မျက်စိယုတ်ဟာအတ္တမဟုတ်ပါလေပါလို့ရူပင်သာဟိတာဘိက္ခုယတာအဘိဓနာဟိတာရူပအာဘာဒယသံဝတိယဘိက္ခုယံတို့ဟိအကြောင်းပြ၍ရှင်းရလျင်ဣဒာရူပံဤယုတ်သည်

အဲနာယောဂဝေဒနာတွေဖြစ်ပြီးတော့လည်းနှိမ့်ဆက်တယ်ပုံမင်းပြီးတော့လည်းနှိမ့်ဆက်တယ်အဲဒီလိုနှိမ့်ဆက်တာတွေရှိတာကိုယ်လိုတိုင်းမဖြစ်ပြီးတော့လည်းနှိမ့်ဆက်တယ်ဒီနှိမ့်ဆက်မှုတွေရှိပါတယ်ကျမ်းမာနေတဲ့အခါကောင်းနေတဲ့အခါသိမ့်နေပြီဘူးမကျမ်းမာတဲ့အခါကျသိပြီးတယ်ယုံနှိမ့်ဆက်တာအနံတင်ကြတယ်မကျမ်းမာတဲ့အခါကျရင်ကြားနေပြီဆိုရင်ဘူးတွေဒီခါတော့ဘူးရှိနေနဲ့တက်ကြောက်ပါတော့ကြောက်ပါတော့ဆိုမပြောက်ဘူးလေဒုက္ခနာဒုက္ခပေးတာပဲဒီယုံကြည်ရှိရင်ယုံမရှိရင်မပြောက်ဘူး ပြုံးမရှိရင်ဘယ်ကလာလို့ပူတက်နေလဲဘူးတက်ဘူးအနာကြီးတစ်လုံးပေါက်လာတယ်ဆိုတော့ဒီနာကြီးပြောက်ပါတယ်ဆိုလို့မပြောက်ဘူးပြုံးမရှိရင်ဒီနာကြီးဖြစ်ပါတော့မဖြစ်ဘူးရုပ်ရှိတော့နာဖြစ်တာဘာအနာပဲဖြစ်ဖြစ်ပေါ့မျက်စိနာပဲဖြစ်ဖြစ်နာနာပဲဖြစ်ဖြစ်ကိုယ်အရေးပေါ်ဖြစ်တဲ့အရေးပြနာပဲဖြစ်ဖြစ်ဘာနာပဲဖြစ်ဖြစ်နေဒီကကိုယ်လည်းကဖြစ်ပြီးတော့နေတဲ့ကိစ္စတို့ဘာလို့နာတွေလည်းရှိသေးတယ်ဒီနာတွေပဲဖြစ်ဖြစ်အဲ့ဒါတွေကရုပ်ရှိလို့ဖြစ်တယ်ရုပ်မရှိရင်မဖြစ်ဘူးရုပ်ကုန်ပြီးတော့ဖြစ်တယ် မဖြစ်ပါစေနဲ့လို့တောင်းတာလို့လည်းမရဘူး။မာယာယုတ်ကနှိမ့်ဆက်တယ်ယုတ်ကကိုအတ္တကောင်ကိုဟာကိုဆိုလို့ရှိရင်ဘယ်နှိမ့်ဆက်မလဲတဲ့သူကနှိမ့်ဆက်တယ်အဲ့ဒီတည်းမှာဆက်ခုမျက်စိကလည်းနှိမ့်ဆက်ပြီတဲ့မျက်စိမှာပသာရာလေးတက်တဲ့နေကတော့သူကတော့သိပြီးတော့ဟိုမတင်ကြဘူး။သဗ္ဗမာရသဗ္ဗမာရအောက်ဝင်တဲ့ကပြောမှာမျိုးလုံးကနေပြီးမျက်စိနာတယ်မျက်စိကျိန်းတယ်စသည်ဖြင့်ပေါ့လေမျက်စိယောဂတွေဖြစ်မျက်စိကမှုံးနေပြီ အဲမျက်စိကြည့်လို့မကောင်းဘူးစတယ်လေမျက်စိကနေပြီးတော့နောက်ပြည့်တယ်အများကြီးပြေးမျက်စိအစင်မပြေးပြီဆိုရင်အစင်ပြေးနေတဲ့ခါတော့အကောင်းကတော့ရဲ့လို့ဆိုတော့အစင်မပြေးတဲ့ခါကျတော့မျက်စိကဒုက္ခတွေပြေးအစင်ပြေတော့မှမျက်စိနဲ့အစင်မပြေတော့မျက်စိနဲ့ပါအတူတူပါပဲဒီမျက်စိပါပဲကိုယ်မျက်စိကိုယ်မျက်စိပဲအဲအစင်ပြေတော့မှလည်းငါလို့ဆွဲလာတယ်အစင်မပြေတဲ့ခါလည်းငါလို့ပဲဆွဲလာအတူတူပဲဆွဲလာတယ်အဲဒီမျက်စိကနေစက်တတ်တယ် တဲ့မိမိအတ္တကဟုတ်ပဲလို့ရှိရင်နှိမ့်သက်မှာမဟုတ်ပါဘူးတဲ့နာယိရာရူပအာဘာရသာဝတိယလာဘိဒသာရူပိဧဝမေရူပဟောတိဧဝမေရူပမဟောတိတိရူပေယုတ်၌မေရူပငါယုတ်တိယံဟောတုဤသို့ကောင်းကောင်းမွန်မွန်ကြီးဖြစ်ပါစေဧဝမဟောတုဤသို့သိုးသောနာမဖြစ်ပါစေနှင့်ဣတိဤသို့စီမံတောင်းတခြင်းခံဝဲခြင်းကိုလာဘိဒသာရလည်းရလေရ၏ ကိုယ်ပိုင်အတ္တဟုတ်ပဲလို့ရှင်ကျိုးပါကိုယ်လိုတိုင်းဖြစ်မှာတဲ့ဒီယုံကြည်ရအင်းလူတွေကဘယ်လိုလိုရှိတော့လဲနုနုပြူပြူလေးသာလာဘဘတင်းတင်းတဲလေးလိုရှိကြတယ်အဲနုနုပြူပြူလေးပဲနေပါစေမအိုပါစေနဲ့သဘင်နေဆိုလို့ရှိရင်မပြူပါစေနဲ့အရေးတွေဆိုရင်လည်းမတွန့်ပါစေနဲ့ဝါတွေဆိုရင်မကြိုးပါစေနဲ့မျက်စိတွေဆိုရင်မခုံပါစေနဲ့နားဆိုရင်မထိုင်ပါစေနဲ့ အာယံမလားဒီဆိုရင်မလျော့ရဲပါစေနဲ့သာနာသုံးသားမဖြစ်ပါစေပို့ပေါ်ပါပါပဲရှိပါပြီလို့လို့ရှိကြတာယောဂဝေဒနာတွေမဖြစ်ပါစေနဲ့ကျမ်းကျမ်းမာမာပဲဖြစ်ပါစေလို့ရှိကြတာကျင်ပါကျင်တဲ့အရွယ်ဆိုလို့ရှိရင်ဖြင့်အဲအသားရည်လေးတွေပါလေးတွေလည်းပဲစင်စင်ကြည်ကြည်နဲ့ဖြူဖြူစင်စင်လို့ရှိကြတယ်ဒီထဲမှာအစဉ်မသိလို့အနာလေးများပေါက်နေခဲ့တာပဲမျက်နှာမှာလာရင်လုံးမှာမျက်နှာမှာအနာပေါက်လို့ရှိရင်နာဖြစ်တယ်ဆိုတာอืม စဉ်းစားလဲစဉ်းစားလဲသိဉ္ဇစရာဖြစ်တယ်အဲဒီလိုကိုရုပ်ကိုလူရှိတဲ့တောင်းတာလို့အတ္တဟုတ်ရင်ကိုတောင်းတာတဲ့တိုင်ကိုလိုတယ်ဖြစ်မှာအဲဒီထဲမှာစက်ခုလည်းပါသွားတယ်မျက်စိကကိုလိုတိုင်းဖြစ်မှာတဲ့မျက်စိအမမုံပါစေနဲ့မပြတ်ပါစေနဲ့မျက်စိမကြိမ်ပါစေနဲ့မနာပါစေနဲ့ကိုလိုရှိတဲ့တောင်းတာတဲ့ဖြစ်ရမှာခုဖြစ်ရတာလည်းမဖြစ်ဘူးတဲ့မျက်စိကဒါက အဲဟိုတဲ့မျက်စိနာခြင်းမျက်စိကျင်းခြင်းမျက်စိမှုန်ခြင်းအဲဒီလိုအကြောင်းတွေဖြစ်လာတဲ့အခါမှာပုံပြီးတင်ကြတယ်တိုင်းဆိုပြီးတင်ကြတယ်အဲလူတိုင်းလူတိုင်းအသက်တိုင်းနေသွားလို့ရှိရင်ဒီနေ့ကျမျက်စိဆိုတာဘယ်လိုချွင်းတာပါလဲနောက်ဆုံးကြရင်ဒီလိုတွေ့ရတာမတွေ့ဘဲနဲ့မရှိဘူးဒါနောက်ဆုံးကြဒီလိုတွေ့သွားတယ်အဲကိုယ်လိုတိုင်းမရှိဘူးယသမာသာဝဘေကွေရူပနာတတသမာရူပအာဝရသာဝရတိဘေကွေယံတို့ ma nga ddiarbby oyoyarbb agharayanejelyi nabalariruberubho merbmobii rubeyayi merubayabi hodyiroganye pib omhbi ဤတို့သို့သောသွားမှငါမဖြစ်ပါစေလင်ဣတိဤတို့စီမံခံဝဲယတနာခြင်းကိုအနာသာလာပတိရလည်းမရအာသီသာသည်အဲဒါရုပ်ခန္ဓာနဲ့စပြီးတော့အဲဒီထဲမှာစက်ကူလည်းပါသွားတယ်မျက်စိရအတ္တဟုတ်ခဲ့လို့ရှိရင်အဲကိုယ်လိုတိုင်းဖြစ်မှာလေအခုတော့ကိုယ်လိုတိုင်းလည်းမဖြစ်ဘူးလို့ဆိုလိုပါတယ်တို့ရုပ်ကအဲမျက်စိကကိုယ်လိုတိုင်းမဖြစ်ဘူးအဲယောဂီပုဂ္ဂိုလ်ကဒါဘယ်နဲ့လုံးပြီးရောဆိုတော့ ခြူတိုင်းခြူတိုင်းပြည့်နေတာလေးတွေတွေ့ရတယ်ခြူတိုင်းခြူတိုင်းဟာမြင်တယ်မြင်တယ်လို့ခြူတိုင်းခြူတိုင်းမြင်တာလေးနဲ့တကွမြင်မှုတရားပြည့်တဲ့မျက်စိပါတခါတည်းပျောက်တော့တာရိတ်ကနေရိတ်ကနေပျောက်တော့တာတွေ့ရဒါကဝိပဿနာဉာဏ်အမှန်တရားပါရှင်းတဲ့ပုဂ္ဂိုလ်တွေတွေ့ပါတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကတော့ပြတ်တယ်ဆိုတာရှင်းမြင်မှရှင်းတယ်ခေါင်းကပြောတဲ့ပါဠိတော်ပြတ်တော်မေရာဝီကိုပြတ်တော်တတ်သိနိုင်ပါတဲ့ပုဂ္ဂိုလ်ဒါကတော့ဝိပဿနာရှင်နည်းနဲ့ နားလည်ပြီးတော့ရှုတဲ့ပုဂ္ဂိုလ်မေရာဝီဓမ္မောဇပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဓမ္မောဓမ္မတွေသဘောတရားတွေထိုးလွှင့်ပြီးတော့သိရတဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဘောတရားတွေပြတ်သက်သာသာရှင်းရှင်းလင်းလင်းသိနိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အဲလိုဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေပြတ်သက်သာသာသိတတ်ပါတယ်အဲဒါမျက်စိနဲ့စပြီးတော့သိပုံလေးဉာဏ်နဲ့ဉာဏ်မှာပြီးတော့ ပြင်းနဲ့ပြောက်နေတော့လေတွေ့တဲ့ခါကာလကျတော့ခုနပြောတယ်ရိတ်တကင်းညေဝခာယတိရိတ်တကင်းညေဝအနှစ်သာရမှာကင်းပြီးဖြစ်ရတာလေခာယတိထင်လေတော့ဒီအစတုန်းကတော့လေမျက်စိကြီးဟာဗမာကြီးတင်းနေတယ်ဒီလှလှပပကြီးအဲငါပဲငါယောက်ျားပဲအဲငါမိန်းမပဲအဲငါမျက်စိကလှတယ်ဆိုတယ်ဟာဗမာကြီးတင်းအခုမှတိုင်းမှလည်းပြင်းနေကြောက်နေတာလေးတွေတွေ့ရတော့ဒီရမှာ ငြဲတဲ့သဘောလည်းမရှိဘူးချမ်းသာတဲ့သဘောဖြစ်နေတဲ့သဘောလှပါတဲ့သဘောလည်းမရှိဘူးငါပဲလို့ငါလိုတိုင်းဖြစ်တဲ့ငါပဲလို့ဆွဲလန်းကြရတယ်မရှိဘူးနှစ်သာရကင်းပြီးတော့ထင်တယ်ဘာနှစ်သာရမှမရှိဘူးငြဲတဲ့တင်လည်းမရှိဘူးလှပါတင်လည်းလည်းမရှိဘူးအဲပုဂ္ဂိုလ်သတ္တဝါအသက်ရှင်နေတဲ့ကောင်ပဲလို့ဆွဲလန်းကြရနှစ်သာရလည်းမရှိဘူးအနိတာရကင်းမဲ့ပြီးတော့ထင်တယ်ဒုစကင်ကြီးဝအချင်းဤဖြစ်ပြီးသားလည်းခါရတိထင်နေတော့ဤ မေတ္တာကင်းမဲ့တာနဲ့အကြီးနည်းပြတာနဲ့အတူတူပါပဲပုဂ္ဂပါဠိကလည်းသုံးဖို့ရှိလို့ဘုန်းကြီးကလည်းအနေကွဲအောင်လို့ပြောရတယ်ပါဠိနဲ့ရိဒ္ဓနဲ့ဒုစဆိုတာတပုတ်သေးဆိုလို့ရှိရင်ရိဒ္ဓလည်းအကြီးနည်းပဲဒုစလည်းအကြီးနည်းပဲဗလာအကြီးနည်းဘာမှမရှိဘူးဆိုတဲ့အရေးပဲအဲ့ဒါဒီမှာကွဲအောင်လို့ရိဒ္ဓဆိုတာကတော့ကိုယ်ပဲဒီပဲလှီးလိုက်ချလိုက်တော့အလယ်ပိုင်းဘာမှမကြမ်းမဲတဲ့ဒေသမျိုးကိုတရဏအားဖြင့်ရိဒ္ဓခေါ်တယ်ဒါက ကင်းတယ်လို့သရာရင်းကပြန်ရတယ်။ဒါကြောင့်နှစ်သာရမှာကင်းပြီဖြစ်ပေသာလဲဒုစကင်ညေဝအချင်းဤဖြစ်ပေသာလဲဘုံချင်းကင်ညေဝစိတ်ပြီးဖြစ်ပေသာလဲစိတ်ဆိုတာလဲခုနနှစ်သာရတွေစိတ်မြဲတဲ့နှစ်သာရလည်းဒီမှာရှာလို့မရှိဘူးမတွေ့ဘူး။ညခါကာလလူကြီးတွေတိတ်အိတ်နေတဲ့အချိန်ခါကာလများအဲဒီလိုအချိန်မှာလူသားလူသားတွေတိတ်စိတ်နေတယ်လို့ပဲ။ ဒီမှာနှစ်သက်သာယာပဲဖြစ်တဲ့မြဲတဲ့သဘောလည်းပဲဒီအနှစ်သာရမရှိဘူးတင့်တယ်လားပါတဲ့အနှစ်သာရလည်းမရှိဘူးပုဂ္ဂိုလ်သတ္တဝါလို့ခေါ်ရမယ်အနှစ်သာရလည်းဒီမှာမရှိဘူးအတ္တအနှစ်သာရဘာမှမရှိဘူးတဲ့အနှစ်သာရတွေမှာကင်းစိတ်ပြီးတော့နေပြီမြင်တယ်မှလိုက်ဖြစ်ပြီးကြောက်သွားဘာမှအနှစ်သာရမရှိမြင်တယ်မှလိုက်ဖြစ်ပြီးကြောက်တာကဒီနည်းနဲ့ကိုယ်တကယ်ညာချင်းနေတဲ့ခါကျတော့ မြင်တယ်မြင်တယ်ခုပြောတော့တော့ကြားနေတာမဟုတ်ဘူးဒီရင်ရင်နဲ့မြင်တိုင်းမြင်တိုင်းဟာရိတ်ကနေပြောရိတ်ကနေပြောဘလိုကြီးတဲ့ထင်နေတာဒီမှာဘာမှနှစ်သာရမရှိဘူးအဲဒီလိုထင်ရပါတယ်တဲ့ခုနကရွာပြေကုန်းကြီးတွေ့တာနဲ့တူတယ်ရွာပြေကုန်းဝင်ကြီးအစကတော့ရွာကြီးဆိုတော့ခံကြလိမ့်မလားအောင်နေတယ်အတွင်းဝင်ကြည့်တဲ့အခါလူလည်းမရှိသုံးသုံးတောင်ကြလည်းဘာမှမရှိရေတောင်တော့ကြမရှိဘာမှသုံးကြတယ်ရွာပြေကုန်းပဲလို့သိရတယ်လို့ပဲ အဲမြင်မှုကကျူတဲ့ကျူတဲ့အဲ့ဒါတွေ့ရပါတယ်ဒေသနာသင်ကမြင်မှုကစပြီးတော့ဟောလာလို့ဘုန်းကြီးကလည်းမြင်မှုကဟောနေကြဆရာကြီးတယောက်ကတော့ဘုန်းကြီးရောယောက်ျားတောင်းမှမဟုတ်ပါနဲ့ဒေသနာသင်တဲ့ဟောရင်လူတွေသိနာမယ်လို့ညာတယ်သိလွယ်တဲ့နေရာကစပြီးဟောပါတယ်ဘုန်းကြီးလည်းသိလွယ်တဲ့နေရာစပြီးဟောကျင်တဲ့သိတော့ပေါ့ဒါပေမဲ့လို့ဒေသနာသင်ကြော်ပြီးဟောဖို့ရတယ်နည်းနည်းဝန်လေးသူ့စဉ်တိုင်းဟောမှနေရာကြမှာ လူရင်းကြမှာလည်းလည်းပြောရမှာအာဒေသနာသင်တဲ့လည်းဒီမှာဟောတယ်များချင်းတော့မြင်မှုကခုဘုန်းကြီးပြောသလောက်ချင်းချင်းလင်းလင်းသိတဲ့ပုဂ္ဂိုလ်ကလည်းယောဂီပုဂ္ဂိုလ်ຢာရိုင်နှုံးနဲ့ဆိုရင်တရားမှာ90လောက်တဝက်လောက်အဲဒီလောက်ပိုင်းပိုင်းနဲ့နဲ့သိဖို့ပုဂ္ဂိုလ်ကတဝက်လောက်ရှိကျင်ပါရှိပါမြင်မှုပါပိုင်းပိုင်းနဲ့နဲ့သိခဲ့တယ်ဘုန်းကြီးကပထမစပြီးတော့ကံထမ်းပြစဉ်လုံးက ငမှုကနေပြမယ်နဲ့ပြီးတဲ့ပုဂ္ဂိုလ်တွေတော့တူဘူးပါတယ်တကားတယောက်ဘုံညေဆိုမျိုးတဲ့ကပါပဲတကားတယောက်သူတရားတော့တရားတော့တော့ပထမတော့ကတော့သူကလည်းတရားဝါဒနာပါတာနဲ့တရားတွေလေ့လာသင်ကြားတော့သူသင်ကြားပေးတဲ့ဆရာတွေကသင်ကြားပေးတဲ့ဆရာတွေကသူကဘယ်နဲ့သင်ထားတော့ဆိုတော့ဒီရုပ်တွေဟာ စိန်ငွေ့တဲ့ရုပ်တွေသာလေခဏ20ပြင့်နေတာကျန်းတဲ့ရုပ်တွေကတော့တော်တော်နဲ့မပြည့်ဘူးလို့သင်ထားတာအပြင်ဘက်ကမဟိဒရုပ်တွေရေကြီးတို့သစ်ပင်တို့အဲဒီလိုဟာတွေပေါ့လေတောတောင်တို့လူတန်တာမှာရှိတဲ့ရုပ်ကြီးတွေလည်းဥရုဇာရုပ်ကျမ်းကြီးတွေကရုပ်တွေမပြည့်ဘူးသူကဒီလိုသင်ထားတာဒီလိုပဲသူအမှတ်သိမ်မွေးတဲ့ကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ် ဒီရုပ်ကလေးတွေကတော့ခဏ20ပြည့်နေတယ်လို့သူလူဆရာတွေကသင်တာဝိပဿနာရှုလို့သူစင်တိုင်းရှုလာတော့ဘင်္ဂညာရောက်ဘင်္ဂညာရောက်တော့ဘင်္ဂညာဆိုတာဟာအမှန်ကောင်းတယ်ဝိပဿနာဟာဘင်္ဂညာကြမှာပြည့်စုံတာသူရှင်နာကအာရပြဝန်တာပြရတယ်ဥရိယပြညာမှာရှိပါတယ်အကြောင်းလင်းနေတဲ့ပီတိပါတာတွေနဲ့ဒါဝမ်းမြောက်ပြကြွပြီးတော့နေတာအဲယောဂီတွေက တချို့ပုဂ္ဂိုလ်တွေနှစ်ရက်သုံးရက်လောက်နေပညာရောက်တာတချို့လည်း၄၅၀ရက်လောက်နေရောက်လာတာရောက်တဲ့အခါကျရင်အမှန်တန်ကိုအားရဝန်တာဖြစ်ပါတယ်သိတတ်တယ်လည်းပဲတစ်မျိုးဖြစ်လို့တခါလဲရှေးကနဲ့မတူဘဲနဲ့တစ်မျိုးတစ်မျိုးဖြစ်လာအမှန်တန်ကိုအားရဝန်တာဖြစ်တာဥရိယပြရနေဒါပေမဲ့လည်းအဲ့ဒီဥစ္စာကကောင်းခြင်းဟုတ်ပြီဝိပဿနာသင်္ကညာကစပြီးတော့မှကောင်းကောင်းပြည့်စုံဥရိယပြညာမှာဆိုတော့အစွဲအစွဲပြပါရပြလေးတွေတော်တော်ရှိတယ်သင်္ကညာကစွဲပြပါရပြမရှိဘူး ပေါ်လိုက်ပေါ်လိုက်အာယုံလေးတွေလည်းပေါ်ပြီးပြောက်သွားတာရှုပြီးနေတဲ့စိတ်ကလေးလည်းသိပြီးပြောက်သွားတာအာယုံပြောက်ပြီးတာပြောက်အာယုံပြောက်ပြီးတာပြောက်ဒုစရာအာယုံရောသိရောအားတခါလဲရှင်းစင်တော့ပြင်ပြောက်နေတာကြီးတွေပြည့်ကြီးနေတခါလဲထူးတဲ့ကြောက်ကြမဆရာပဲနဲ့အတီလေးတွေကနောက်ကလိုက်ဘယ်လိုသိနေတာလဲမြင်တာလေးဆိုရင်အဲမြင်တာလေးလည်းပြောက်မြင်တယ်လို့မှတ်ပြီးတာလေးလည်းပြောက်လူလာတယ်ကြားတယ်ဆိုရင်ကြားတာလေးလည်းတန်လေးလည်းအဲကြားတော့တာလေးလည်းပြောက်ကြားတယ်လို့မှတ်ပြီးတာလေးလည်းပြောက်တယ် ကိုယ်တည်းကနာကျင်ကြိုက်ခဲ့တဲ့ဝေဒနာလေးတွေဖြစ်လာခဲ့လို့ရှိရင်အဲ့ဒီဥစ္စာလည်းပဲနာကျင်တာလေးလည်းပဲရိတ်ကနေဆိုပေါ်ပြောက်လိုက်မှတ်တိတာလေးလည်းသိပြီးပြောက်လိုက်ပြီလို့ခေါ်တော့ကိုယ်ရဲ့အစနဲ့မှပြန်လည်းပဲလက်ကလေးတွေယူတိုင်းယူတိုင်းဟာယူလိုက်ပြောက်လိုက်ယူလိုက်ပြောက်လိုက်ယူလိုက်ပြောက်လိုက်တယ်ရွေးပြောက်ရုံနဲ့မဟုတ်ဘူးအဲဒီရွေးပြောက်သိတာလေးကလည်းပဲနောက်ကပျောက်သွားတယ်လို့သိတဲ့စိတ်ကလေးလည်းသိပြီးပျောက်သွားတာပဲရွေးလိုက် ရွေတာလေးပြောင်းလိုက်သိတာလေးပြောင်းလိုက်ရွေတာလေးပြောင်းလိုက်သိတာလေးပြောင်းလိုက်ကွာအာယောတိရောနှစ်ခုလုံးနှစ်ခုလုံးပျောက်ပျောက်နေတာရေးတွေ့ရတယ်အပြင်ဘက်ကပေါ်လာတဲ့အာယုန်တွေလည်းပဲနေတ္တဒုက္ခအတ္တဆွဲလန်းကြရမရှိဘူးအတွင်းကရှုနေတဲ့စိတ်ကလေးလည်းပဲရှုပြီးပြီးတော့ဒါလည်းနေတ္တဒုက္ခအတ္တပဲဆွဲလန်းကြရမရှိဘူးဒုက္ခိတနဲ့သူပြောင်းပြီးဒီပြောင်းလာရတဲ့တွေ့ရတယ်ဒါသင်္ကန်းညာခေါ်တယ်ညမနာကြီးကြီးပါလေဒါဒီသင်္ကန်းညာမျိုးကလည်းရောက်ခဲအခု ကမ္မထာနေဆိုတာအမျိုးမျိုးဟောနေကြတာဟောဟောဒီကဟောနေဟောတာအများကြီးပါပဲအဲဟောနေကြဒီဉာဏ်ကတော်တော်ရောက်တယ်သူတို့တချို့ပုဂ္ဂိုလ်တွေကသူတို့အကြီးအကျယ်လုပ်ပြီးတော့စာရီပေတွေနဲ့အဲထာမညာညာကြီးလုပ်ပြီးတော့ဟောနေကြဟောတာဟောတာဟောတာရှိတယ်တကယ်ကတော့ဒီလိုရောက်ကွာတော်တော်မလွယ်ဘူးဖြစ်ခဲ့ဖြစ်ခဲ့ကလေးတကယ်ရှိမှဖြစ်တာသူကလွယ်လွယ်လေးမဟုတ်ဘူးပြောနေတော့ရှိဘူးလို့လား ကြောစာရီပေရင်နဲ့တခါလဲထုတ်ပြီးတော့အကြီးကျယ်ပါပဲသူတို့မှသဘာဝကြတဲ့ပုဂ္ဂိုလ်တွေကနေရာကြတယ်နေမျိုးနဲ့တခါလဲသူကအဲရေးလို့သားလို့ဟောပြောနေတာတွေတွေ့ရတယ်ဟောဒီပုဂ္ဂိုလ်တွေလည်းပဲသူဟာလေးနဲ့သူမာမာနာလေးနဲ့လုပ်နေတာပဲလို့ဘုရားတော့အောင်းတယ်အဲသူတို့ကိုယ်တိုင်လည်းဒီလိုဖြစ်ပြနေတာတကယ်လဲတွေ့တာမဟုတ်ဘဲနဲ့သူ မမနာလေးတဲ့ဘယ်လိုလျှောက်ပြီးရေးသားပြောခေါ်နေတာဘူးလို့ဘုန်းကြီးကအောင်းနေတာဒါလေးတွေ့ရတယ်။ရုပ်ပုဂ္ဂိုလ်တွေကလည်းအဲ့ဒီညာတော့အဝေးကြီးဟာပါပဲအသာနာလေးတွေအာယုန်နမိတ်ကလေးတွေမျိုးမျိုးထင်တာနဲ့ပဲတရားဓုတွေကြတော့ဒီလိုဟာတွေလည်းရှိတယ်။ဒီလိုသူနေတာကလားတရားပေါက်ရောက်နေတဲ့အနေမျိုးဒီလိုရဟန္တာဖြစ်နေတဲ့အနေမျိုးပေါ်လေဒီကရတဲ့တည်ကြည့်ပြီးတော့ဟောပြောနေတာလည်းရှိတယ်။ ဘာမှသူစားတရားလည်းပဲခြိတိကြတော့ရှိတာမဟုတ်ဘူးအဲအာယုံလေးတစ်ခုပြောက်သွားတာနဲ့ဝေဒနာလေးတစ်ခုတည်းဖြစ်ပေါ်လာတာကိုရှုနေရင်ပြောက်သွားတာနဲ့ဘောတာဘာဖြစ်တယ်လို့ဘယ်လိုလဲသူကဟောတာပဲ။ဒါမဲ့တရားထုတဲ့ပုဂ္ဂိုလ်ရတော့ဝေါ်ကြတယ်ဘာလို့လဲသောတာပန်ကဖြစ်လွယ်တာကိုသူကဒါကသူကဝေဒနာလေးကဝေဒနာဆိုတာမြဲတာလားဟုတ်ပဲရှုနေရင်ပြောက်သွားပါတော့ ဝေဒနာကြောက်တာကသူ့ဟာသူကြောက်တာပဲအရိယာမဲနဲ့ကြောက်တာမဟုတ်ပဲသူ့ဟာသူကြောက်တာဒါကကြောက်တာဘလကားနေနဲ့ကြောက်တာဝေဒနာဆိုတာကဲရနေတယ်ဆိုတာလူတယောက်ဘာမှတရားမထုတ်ဘူးအခုရနေတော့ကြတော့ရှိသေးရတာဆိုဘယ်ကြည့်နေမှလဲရတာလေကြောက်တာနားနေတယ်ဆိုတော့ဒီနားနေတဲ့ဥစ္စာအခုနားနေမယ်တော့ကြတော့သွားမင်းနားလာမရှိတော့ဘူးဝေဒနာဆိုတာသူ့ဟာသူလည်းကြောက်တာပဲအဲ့ဒါကအရိယာမဲနဲ့ကြောက်တာမဟုတ်ဘူးဒါကိုပဲ အဲဝေဒနာလေးတစ်ခုပျောက်ဆုံးသွားလို့ရှိရင်သောတာပန်ဖြစ်တယ်လို့ဒီလိုဆရာကဆုံးဖြတ်ပေးတယ်ဆိုတာကိုသူကဒါရီကလည်းသူကသက်သေကလည်းရှိတယ်ကျိုးကျိုးကိုယ်တွေပါလည်းဖန်လာတော့သူခေါ်တဲ့ဆရာတွေကလည်းကြားနေပြီးနေရတယ်သူကအဲဒါသူသူဆရာနဲ့သူတွေကြီးကတော့သိတဲ့ဘောကြတယ်သူတွေကြီးကလည်းပဲဒီလိုသောတာပန်ဖြစ်တယ်လို့ဆုံးဖြတ်ပေးလိုက်လို့ရှိရင်သောတာပန်ကလည်းဖြစ်ခြင်းကြတာကိုသူကဒါကအာယုန်နမိတ်နဲ့ အတုဝနမိတ်တွေထင်ရပြီဆိုလို့ရှိရင်အယုစုကြီးတွေထင်လို့ထင်ဒေကောင်ကြီးတွေထင်လို့ထင်အပုပ်ပွားကြီးတွေထင်လို့ထင်အပိုင်းပင်ပြနေတာကြီးတွေထင်လို့ထင်သွေးသားရဲတွေထင်လို့ထင်အဲဒီလိုအတုဝအနေအချင်းထင်လို့ရှိရင်ငါကသက္ကရာဖြစ်ပြီဆိုပြီးသူကဆုံးဖြတ်လိုက်တာဒါလည်းသူကသဘောကျတယ်ဆုံးဖြတ်ထားတယ်ဘုရားသူကတရားကရကျင်နေတာဘုရားသူကသဘောကျတယ် အဲ့ဒါတွေကမှန်စင်စင်အားဖြင့်တော့ဒါကခုဘင်ကညာမရောက်သေးဘူးအဝေးရှိသေးတဲ့ဟိုမှာအသာနာသမာဓိနဲ့ဖြစ်ခါစားလေးသင်တတ်ပါတယ်ဒီအာယုန်နိမိတ်တွေဆိုတာသမာဓိအာယုန်နိမိတ်တွေသင်တတ်တယ်ဘုညာကျူမှာကမ္မထာပထမပြကစားကလူလေးတယောက်ကမ္မထာကြောင့်ရောက်ပါရှိပါသေးတဲ့သူသာရောက်တာပဲရှိသေးသူတရားထုတ်တော့အဲတရားထုတ်နေရင်သူ့ဘေးနာလူတွေကောင်းကြီးကပေါ်လာတယ် လူသေးကောင်ကြီးဘိနာရဟွန်းသေကောင်ကြီးပါလားဒီနာအဲဒီဘက်ကတော့ညာဘက်ကတော့သူသေကောင်ကြီးဖြစ်နေပြီဘယ်ဘက်ကညာဘက်နဲ့လဲဘယ်ဘက်ကဆန္ဒဘယ်ဘက်ကလဲသူသေကောင်ကြီးရှိတယ်ကိုဘက်ကလည်းသူသေကောင်ဒီဘက်ကလည်းသူသေကောင်သေကောင်ကြီးနှစ်ခုဖြစ်ဟွန်းခက်တာပဲရှင်းသားရှင်သားကလည်းဆင်းရှင်သားကလည်းသေကောင်ကြီးဖြစ်နောင်သားကဆင်းနောင်သားကလည်းသေအသေးကောင်တွေသူ့မှာဝိုင်းအသေးကောင်တွေဖြစ်နေတာအဲ့ဒါ အဲဒီကျုပ်ပုဂ္ဂိုလ်တွေဟောဖို့ပြောဖို့စဉ်သူသက္ကရာကဖြစ်ပြီးတော့သူစားအသူဟောနေချင်းနေတာသူစားဒါဘာမှမဟုတ်သေးဘူးလားနာမယိပါပြေသူရညတော်ပြောင်းသေးဘူးသူစားနာယုတ်တော်သူပိုက်ချပြီသေးဘူးကမ္ဘာသားကြောင့်ရောက်ပါသားရှိသေးတယ်သူကသို့တော့ဒီလိုပုဂ္ဂိုလ်တွေကဘယ်လိုမှထင်တာလဲရှိရှိသောဘဝကာလတွေကသူတို့ပါမည်ရှိလာတဲ့ပုဂ္ဂိုလ်တွေပါပဲဒီအတုပကမ္ဘာသားနေနှလုံးသွင်းလာဘူးအဲဒီရှိကအထုပ်ဘူးတဲ့ပါရမီမျိုးစေ့တွေကြောင့်အာယုန်ဝိတ္တကသူကထင်လွယ်တာ ဒီပြာဝနိမိတ်တွေကုလားဖြစ်တယ်။ဒါသက္ကသာပဲရှိသေးတယ်ပြင်တာဘာမှမဟုတ်ဘူး။အခုဘင်္ဂညာဆိုတာကတော့အမနာကိုကောင်းနေပါပြီဒီအာဝနိမိတ်တွေကျော်လွန်လို့အများကြီးကိုကျော်လွန်သွားပါပြီဘုမ။ဒီအာဝနိမိတ်တွေကသာနာမှာသင်္နာပါလို့သမသနာဥရိယဘေယကျော်သွားပါပြီဆိုတော့ဥရိယဘေယတွေသင်္ကသနာကျော်နေပါပြီ။အဲ့ဒါအခုဒီမှာတရားထုတ်တော့ဘင်္ဂညာရောက်တဲ့အခါမှာ ရှူတဲ့ရှူတဲ့အာယုံလေးတွေရှူပြီးရင်ပျောက်သွားရင်ပြီးတာလေးတွေပြီးပြီးပျောက်သွားရင်လိုထင်းနေတာအဲလိုထင်းနေတာအမှန်ကောင်းပါလေပါတင်ကားကြီးအဲလိုတင်ကားကြံပြရတဲ့ခါမှာဘယ်ဟာမှဘုံသာနာနမိတ်နဲ့တီးနေတာမရှိဘူးသူကဘုံသာနာအထယ်ရရနဲ့တီးနေတာမရှိဘူးဟောကွေးတယ်ကွေးတယ်လို့မှကွေးတယ်ကွေးတယ်လို့မှပရိပုဂ္ဂိုလ်ရဲ့နေရာတွေကကွေးတယ်ဆိုလက်ကြီးနဲ့ဒီနာရှိတဲ့လက်ကဟောနာယူလာတယ်ဘယ်လို ဒီလိုသိနေသိနိုင်မယ်လို့အောင်းဝေကြမှာဒီလိုမဟုတ်ဘူးယောဂီပုဂ္ဂိုလ်ကဘယ်ငါညာတယ်တော့လက်ပုံသဏ္ဍာန်လည်းမထင်ဘူးကိုယ်တယ်ဆိုရင်တောင့်တဲ့သဘောတင်းတဲ့သဘောတွန်းကန်တဲ့သဘောရွေ့တဲ့သဘောလေးဟာတဏှာတဏှာတွန်းလိုက်ရွေ့လိုက်ကြောက်လိုက်တွန်းလိုက်ရွေ့လိုက်ကြောက်လိုက်လို့ထင်တာပေါ့သိတဲ့စိတ်ကလေးကလည်းပဲမှတ်သိတဲ့စိတ်ကလေးကကိုယ်တယ်လို့မှတ်တဲ့စိတ်ကလေးကလည်းပဲသိလိုက်ကြောက်လိုက် ဟိုကရွေးလိုက်ပြောက်လိုက်ဒီကပြီးလိုက်ပြောက်လိုက်ရွေးတာနဲ့ရွေးတာအပြောက်နဲ့ပြီးတာအပြောက်နဲ့ရှင်းပြနောက်ဆင်းပဲတခါတည်းဒီဘဝဒီထဲမှာမြဲတယ်လို့ဆွဲလမ်းကြမရှိဘူးချမ်းသာတယ်ကောင်းတာတယ်ဆွဲလမ်းကြမရှိဘူးအဲဒီတော့အဲဒီငငါးချံရောက်လာတဲ့ကခုနပြောလို့ရင်းကဘုန်းကြီးကိုချေဦးမှာတယ်ပထမတော့တရားထုတဲ့ပုဂ္ဂိုလ်အဲတရားထုတဲ့ပုဂ္ဂိုလ်အကြောင်းပြောနေတာအဲဒီပုဂ္ဂိုလ်ကသူ့မှာတခါတည်းမြင်တိုင်းမြင်တိုင်းနေတဲ့ရိုးရိုးရွားတယ်ကြောက်လာပြီတော့ ငယ်မြဲနေတဲ့အထုကိုကြောက်ရဆိုင်ရှုမှတ်နေရတာမဟုတ်ဘူးအသိတွေကလိုလိုလိုက်နေတဲ့ခါလဲမြင်လိုက်မြင်နေတာတရေကြီးနဲ့ပြောက်လာတယ်သူထင်တယ်မြင်ကြီးကြည့်လိုက်လဲမြင်ကြီးကလည်းတရေကြီးနဲ့ပြောက်ရေကြည့်လိုက်ရေကတရေကြီးနဲ့သစ်ပင်ကြည့်လိုက်သစ်ပင်မှလည်းတရေကြီးနဲ့ပြောက်မှတွေ့ရတော့သူစိတ်ထဲမှာအဲမျိုးထင်တာငါဥစ္စာဘယ်နဲ့လဲမျက်စိကပဲဝေလို့လားဖောက်ပြန်လို့လားငါရှိကမှတ်ထားတာကတော့မကိုက်ငါရှိကမှတ်ထားတာကတော့ ဒီသစ်ပင်တော်တော်မြေကြီးဗိဓာယုတ်တရားဥဒုဇယုတ်ကြမ်းနေပဲဒါတွေဟာယုတ်ပြခဏချင်းပြောက်တာမဟုတ်ဘူးကြာမှပြောက်တဲ့ဥစ္စာတွေပဲခုကတော့ဒီချင်းချင်းနဲ့ပြောက်နေတာကြီးတဲ့တွေ့နေရပါဘောလို့သူစိတ်ထဲမှာတန်တရားဖြစ်လာတာဘုန်းကြီးမေးတယ်မေးတော့ရှင်းပြီးတော့ပြောတာဒီတိုင်းမဲ့သားလေးရှိနေလို့သဗ္ဗေသင်္ခါရအနိစ္စဆိုတာသင်္ခါရတရားဆိုတာအနိစ္စကြီးတယ်ပဲအစ္စတပဂိရရဲ့အကွဲပြားမရှိဘူး ပြအမှုရလည်းကွဲပြားမရှိဘူးညာမမိရင်မထင်ဘူးညာမိရင်ထင်ရတယ်တဲ့ဘုန်းသင်္ခါရတရားတွေကခဏပဲဆက်ဖြစ်ပြနေတာကြီးတယ်ပဲလို့ပြောရတယ်အဲဒီတော့သွန်းသာပြောတဲ့မေရာဝီထက်မြက်တဲ့ထိုးလွှဲညာစင်ညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုင်အဲဒီလိုထင်တတ်ပါတယ်အဲမြင်လိုက်မြင်လိုက်ဟာတည်ရည်နဲ့မြင်ရတဲ့အာယုန်တွေရောမြင်သိတာတွေရောမြင်မှုဣတိယတွေရော ပြင်းနေပြောက်ပြီးတော့နေတယ်ထင်တယ်အဲ့ဒီလိုထင်တဲ့အခါကျတော့ရိတ်တကင်းကြီးဝါနှစ်သာရမှာစိတ်ပြီးဖြစ်ပြီးသားတဲ့ခါရတိထင်နေတော့ဤဒုစကင်းကြီးဝါချင်းပြီးဖြစ်ပြီးသားတဲ့ခါရတိထင်နေတော့ဤဒုစကင်းကြီးဝါစိတ်ပြီးဖြစ်ပြီးသားတဲ့ခါရတိထင်နေတော့ဤပထမကမြဲတဲ့နေရာချင်းအနှစ်သာရကြီးထင်တယ်နာကိုသာရပြဖြစ်ချမ်းသာတဲ့လှပါတဲ့ပြင်းနေတဲ့နေရာချင်းနှစ်သာရကြီးဖြစ်ပြီးထင်တယ်ငါပဲ ပုဂ္ဂိုလ်သတ္တဝါပဲယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကငါယောက်ျားမိန်းမဖြစ်တဲ့ငါမိန်းမပဲဆိုပြီးတော့အဲအကောင်းထည့်ကြီးလိုက်ခြင်းပြီးတော့အနှစ်သာရနဲ့တကွအောင်းဝင်အဲ့ဒါတွေကဘာမှမရှိတော့ဘူးတဲ့ခေါင်းကပုံညောကာမောအဲစိတ်ကုန်းနေတဲ့ရွာတဲ့လူမရှိတဲ့ရွာရွာရွာဇိုးကုန်းရွာပြည့်ကြီးနဲ့တူတယ်ဆိုတာသဘောပေါ်လာတယ်အဲ့ဒါမြညာကနေဒီပေါ်ထို့သူကြားရတာလည်းဒီတိုင်းပဲပေါ်ပါတယ် ကြားတာလည်းပဲနာယုတ်သက်ခါယရဏပြီးတော့ဟောတာယရဏဟောတာအာယရဏနာအာယရဏနာကနာဆိုတာလည်းခဏကမျက်စိနဲ့အတူတူပါပဲဆင်းထင်ကြောင်ကောင်းကောင်းသူကြည့်ဆိုတော့အပန်ထင်ကြောင်ကောင်းကောင်းသူကြည့်အတူတူပါပဲလဲထဲရုံပဲဆင်းထင်မှုရကြည့်သလိုပဲအပန်ထင်လောက်အောင်ကြည့်တာတဲ့နားထဲမှာကြည့်ရှိသက်ခုမျက်စိရုပ်ကတော့ အဲဒီမျက်နှာဝတ်လည်းကောင်းအိတ်ပညာရမှတည်းရဲ့နာယုတ်ကတော့နာနာကောင်းတဲ့မှာမွေးတူလေးတွေစီးပြီးတော့ပေါက်နေတာအဲဒီမှာဟောတာပဒါရကတိဟာတဲ့အဲဒီအဲဒီမှာဝါရလက်တိုင်လာလို့ခေါ်တယ်ဝါရလက်တိုင်နေမှာတာနေဒီကနေဒီဖောက်တာအဲဒါလည်းပဲဆိုတော့အဲဒီကအမွေးတူလေးတွေစီးပြီးပေါက်နေရတာနေပြင်းတယ်အပါရယုတ်တွေအဲဒီမှာရှိရဲ့အဲဒီကနေပြီးတော့အပန်းလေးကိုဖောက်အပန်းလေးဖောက်ပြီးတော့ ဘောဓဝိညာဉ်ကကြားပြီးပြီးဒါကြောင့်အတန်ထင်ကြောင်းကောင်းကောင်းပြီးအတန်ဒီလိုဆောင်ဖို့ပြီးအတန်ဒီကိုသိကရောက်ငါသားတော့တော်တော်ကိုထင်ကြလူတယောက်ကရှေ့ဘက်လှည့်နေတယ်မလို့လေနောက်ဘက်ကအတန်ကြရင်နောက်ဘက်ကိုလှည့်တာလေနောက်ဘက်ကိုလှည့်ကြည့်လိုက်တယ်ပါပါလိမ့်လှည့်တယ်ဘေးဘက်ကကြရင်ဘေးဘက်ကိုလှည့်တယ်လူကိုဆွဲပို့လိုက်တယ်ဆွဲလှည့်လိုက်တယ်ပဲတခါလေအတန်ကြရတယ်အမအဲဒီနားကနေပြီးလှည့်ပြီး အဲကြောင့်အသင်ထင်ကြောင်းအဲအတန်ထင်ကြောင်းကောင်းကောင်းသူကြီးပန်စီတော့ဆောင်ဖို့ပေးသည်သူဌာနကကြာရပေသည်သောမဟုတ်နာယုတ်မိပြုကြားမှုဖြစ်သည်နာယုတ်မိပြုဆိုတော့နည်းနည်းလေးအိုးပေါ်တော့သူဌာနဆိုတော့ဘယ်ဌာနမှမသိလို့ဖြစ်အဲ့ဒီလိုလည်းကောင်းပါရဲ့နာယုတ်၌သိတဲ့ဤသုံးကြီးတဲ့သောတာပတ္တရာပြင်အဲ့ဒီလိုသုံးခုနဲ့ပြရမယ်အတန်ထင်လောက်ကြည်နေတဲ့သဘောပဲ အတန်စီကိုဆောင်ဖို့ပေးတယ်အတန်ကြအောင်လို့ကျေးဇူးပြုတဲ့သဘောပဲဒါသဘာဝအဲတော့ဒီကနေပြီးကြားတာပဲကြားတယ်မှားလိုက်ဒီကပဲကြားတယ်မှားလိုက်ဒီကပဲဒီကိုမြည်ပြီးတော့ကြားနေတာပဲညာဘက်ကကြားတယ်လည်းရှိတယ်ဘယ်ဘက်ကကြားတယ်လည်းရှိတယ်ယောဂီပုဂ္ဂိုလ်တွေကထက်မြက်တဲ့ညာမျိုးနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်တွေကြားကြွားကြပြီးပြီညာဘက်ကကြားတာလည်းဘယ်ဘက်ကကြားတာကြွားကြပြီးဒီက ယောဂီတူကသေချာပြောဘူးတယ်ညာဘက်ကကြားတာတွေကသမျိုးပဲဒီဘက်ကကြားတာတွေကသမျိုးတယ်ညာဘက်ကကြားတဲ့ကဘယ်ဘက်ကမကြားဘူးလေဘယ်ဘက်ကကြားတဲ့ကညာဘက်ကမကြားဘူးလေသူကတစ်ခုချင်းကြားနေတာပဲအဲဒီယောဂီကသူကသေချာပဲမချရသေးတာအဲဒီလိုပုဂ္ဂိုလ်လည်းပဲသူဘူးတယ်အဲဒါကြောင့်နာယုတ်မိပြုကြားမှုဖြစ်ပြီးနာယုတ်မိပြုပြီးတော့ကြားမှုလေး ဖြစ်သည်ကြားမှုလေးဟာဒီဒီနေရာကနေပြီးကြားနေတာပဲလို့ဒီပုဂ္ဂိုလ်ညာထဲမှာထင်တယ်။ဒါတခေါ်လို့ဆိုတော့မဟုတ်ဘူး။အပန်းထင်ကြောင်းကောင်းကောင်းသူကြီးအပန်းထင်ကြောင်းကောင်းကောင်းသူကြီးအပန်းစီတို့ဆောင်ဖို့ပေးသည် ပြားမှုဖြစ်သည်နာကိုမိပြုကြမှုဖြစ်သည်နာယုံ၌သိတတ်ဤသုံးကြီးနာပြီးလို့ရှိရင်ဗန်တင်ကြောင်းဘောင်းကြည့်တဲ့လက္ခဏာနဲ့သိရမယ်ဒါမှမဟုတ်ရင်အသာဒီသောဆောင်ဖို့ပေသည်ကြောင့်ကျေးဇူးပြုတဲ့သဘောတရားတစ်မျိုးပဲ ရင်လည်းသိရတယ်ဒါကရာသနဲ့သိအာမောဝင်လည်းပြစ္ဆုပဒါနဲ့အဲနာယုတ်ကိုပြီးပြီးတော့ဒီနေရာကနေပြီးကြားနေတာပဲကြားမှုကဒီကနေဖြစ်တာပဲကြားတယ်ဆိုနားတယ်ကကြားတယ်ဆိုနားတယ်ကလက်ကနေကြားတယ်လို့မထင်ဘူးခြေထောက်ကနေကြားတယ်လို့မထင်ဘူးကြောကနေကြားတယ်လို့မထင်ဘူးအဲဒီနားတယ်ကလည်းဒီကနေကြားတယ်လို့ထင်ဒါတောင်မှရှင်းရှင်းလင်းလင်းသိတဲ့ပုဂ္ဂိုလ်ဆိုဒီညာဘက်ကနားတယ်ကကြားတယ်ဘယ်ဘက်ကနားတယ်ကကြားတယ်ကြားကြားရသလားလေးရတယ် ခုစီခုစီပိုင်းကြပြီးတော့ပြီးတယ်။ဒါကြောင့်ပိစုပဒါအပြင်ကြားမှုတရားအနေနဲ့ယောဂီပုဂ္ဂိုလ်မှာဖြစ်ပါတယ်ဘယ်လိုတရားမှာအဲနာယုတ်ကလေးဟာပတာရယုတ်ကနာပတာရယုတ်ကခြေခြေလေးပဲလုံးလုံးလေးပဲဝိုင်းဝိုင်းလေးပဲကြားကြားလေးပဲစတယ်ဘယ်လိုပုံသဏ္ဍာန်နဲ့သိရမှာမဟုတ်ဘူးဒီကျောကဟောအမှုံမှုကလာတင်နဲ့လုပ်ပြတာအမှုံမှုလေးလို့သိရကြအောင်အမှုံမှုလည်းမဟုတ်ဘူးသူကအမှုံငယ်လို့လည်းဒီမှာမရှိဘူး ကြားမှုတရားနေရာဖြင့်ယောဂီပုဂ္ဂိုလ်ကဒီလိုပဲသိရတယ်။အဲဒါနှာခေါင်းယုတ်ခန္ဓာပဒါရနှာခေါင်းယုတ်ဒါကတော့နှာခေါင်းထဲမှာနှာခေါင်းကွာပါတယ်စိတ်ခွာသနာရှိတဲ့ကြပဒါရယုတ်ဒီတဲ့ရုပ်ကလေးတည်တယ်အနတ်အနတ်ထင်ကြောင်ကောင်းကောင်းသူကြည့်မျက်စိထဲမှာအရေးထင်တယ်လို့ပဲနှာခေါင်းထဲမှာအနတ်ရုပ်ကလေးစွဲကြည့်လောက်အောင်ထင်လောက်အောင်သူကလည်းကြည်တာတစ်မျိုးပဲအနတ်ထင်ကြောင်ကောင်းကောင်းသူကြည့် အနာသီတို့ဆောင်ဖို့ပေးသည်အနာသီတို့ဆောင်ဖို့ပေးသည်နှာခေါင်းယုတ်ကလေးကြည့်လို့ပဲအနာသီစိတ်ရောက်သွားတာနှာခေါင်းယုတ်မရှိတဲ့ပုဂ္ဂိုလ်အနာသီစိတ်မရောက်ဘူးအနာကိုမသိအဲနှာခေါင်းမီးပြုတ်နာမှုဖြစ်ပြီးနှာခေါင်းကိုမီးပြုတ်ပြီးဒီကနေပြီးတော့နာနာနေဆိုပဲကတော့နှာခေါင်းနဲ့နာနေဆိုပဲကတော့နှာခေါင်းနဲ့ဒီကပဲဆိုတာအဲယောဂီပုဂ္ဂိုလ်မှာမှိုင်းမှိုင်းနဲ့ရှင်းပြီးတော့သိရတယ်အဲဒါလက္ခဏာတော်ကပြစုပ္ပန်နဲ့သိတာဒါတော့ လျာရောက်လျာကတော့အရသာထင်ကြောင်ကောင်းကောင်းကြည့်တယ်အရသာထင်လောက်အောင်လို့တရားကလည်းကြည်တာလျာပြည့်နေတဲ့ခါကျအရသာကောင်းမှုထင်မပေါ့အဲအရသာထင်ကြောင်ကောင်းကောင်းကြည့်အရသာသည်သို့ဆောင်ဖို့ပေးသည်အရသာလည်းခြုံတဲ့ခြင်းနဲ့အရသာလည်းသည်စိတ်ကိုဆောင်ဖို့ပေးတယ်လို့ပဲအရသာသိအောင်လို့ကျေစုပြုပေးတယ်လျာကိုမီးပြု တရားကိုတရားကိုမြင်ပြုသိမှုဖြစ်သည်တရားကိုမြင်ပြုပြီးတော့ရတာသိမှုလည်းဖြစ်တယ်တရားသာသိတဲ့သတိကချိုးတယ်သူဒီကချင်းတယ်သူဒီကတရားဘောကအဲဒါလက္ခဏာတော့သူပ္ပဏနဲ့ပြီးရမယ်တဲ့ဒီလိုပြီးဖို့ကိုယ်သွားအတွေ့ထင်ကြောင်းကောင်းကောင်းသူကြည့်တဲ့အတွေ့အထိကောင်းတော်သူတွေသိုးသိုးတွေ့ထိတွေဒီကိုယ်လုံးမှာမှန်တဲ့အရေးတင်တယ်လို့ပဲသူကလည်းအတွေ့အထိတွေထင်တယ်တွေ့ထိတွေတိုက်ခိုက်ပြီးတော့ထင်တယ် ဒီကုလုံးမှာရှိပါတယ်သူကအနှံ့များပဲဆိုတာအသွေးသားတွေစိုးနေတဲ့နေရာတွေပုံစံများအကုန်လုံးရှိတယ်အတွင်ရောပြင်ရောပဲခါတိုင်းခါတိုင်းခဏခဏလည်းဘုန်းကြီးကပြောနေအဖျားလေးတနေရာတော့ဆိုလည်းရှိနေတာပဲမနေရာကထောက်ကြည့်ပြီးရှိတယ်ဆိုတာအလေးနဲ့ထောက်လိုက်ရင်ကိုနာရင်သိနာတော့မှအတွေ့အထိတွေကနာပြီးပြီအဲဒါကြောင့်ဒီကုလုံးအနှံ့ပြမှာအတွေ့အထင်ကြောင့် ကြည်လင်တဲ့ရုပ်ကလေးရှိတယ်တဲ့အတွေ့အထင်ကြောင့်ကောင်းကောင်းသူကြည့်ဒါတွေကတော့သိကြည့်တယ်ဆိုကြဆိုကြတော့ဆိုရတော့အတွေ့အထိသို့ဆောင်ဖို့ပေးသည်အတွေ့အထိတွေကိုသူကဆောင်ဖို့ခြေောက်ကရားနေတယ်ဆိုရင်စိတ်ကအဲ့ဒီရောက်တော့တာပဲလက်ကရားနေတယ်ဆိုရင်ရောက်ခြေောက်ကပူးနေတယ်ဆိုရင်ရောက်လက်ထဲကပူးနေတယ်ဆိုရင်ရောက်ခေါင်းထဲကနေပြီးတော့နားနေတယ်ဆိုရင်ရောက်ကြွားရောရောက်ဆိုရင်ရောက်အဲတွေ့ထိရောက်စိတ်ကလေးကရောက်အဲစိတ် စိတ်ကိုအတွေးထိအတွေးထိစီကိုရောက်အောင်အဲဒီကိုကိုကြည်ဆိုတဲ့အကြည်ရုပ်ကနေဆောင်းပုတ်ပေးတာယေရှုယူပေးတာကိုရုပ်မီးပြုကိုရုပ်မီးပြုထိမှုဖြစ်ပြီးတယ်ကိုရုပ်ကိုမီးပြီးတော့ထိမှုဖြစ်တာကိုရုပ်မရှိရင်တော့ထိမှုမရှိဘူးကိုရုပ်၆သွေးနေတဲ့အစိပ်ပိုင်းဆိုရင်အထိမှုမဖြစ်ဘူးသဘင်ဆိုပါတော့သဘင်ရှိရှိမှဆိုရင်သဘင်ရဲ့အပြားပိုင်းလယ်ပိုင်းတွေမှာ အဲဒီကိုကြီးရုပ်မရှိဘူးအဲဒီအပိုင်းကိုကြည့်လို့ပါပြဘူးမီးနဲ့တို့လို့လည်းမကူဘူးသူကဒါတော့ကတော့မရှိတော့အဲဆပင်းရဲ့အရင်ပိုင်းကြတော့ရှိတာတယ်အဲဒီတော့အဲဒီတော့ကိုသွားတို့လိုက်လို့ရှိရင်နာရင်နာမှန်းသိရတယ်အဲကြောင့်ကိုရုပ်ကိုမှီပြုပြီးတော့တွေ့ရှိမှုလေးဖြစ်တယ်အကြည့်ပြီးမှုလေးဖြစ်တယ်ကိုယုံမိပြုထီးမှုဖြစ်သည်ကိုယုံ၌ကိုယုံကာသရာယုံ၌ပြီးတဲ့ဤသုံးဤလက္ခဏာတော်၌ပစုဒါ သုံးမျိုးနဲ့ပြရမည်တဲ့ကိန်းဒါလေးဆိုပြီးတော့မှတခါပြောအောင်လည်းဒါကရည်ကြီးတယ်ဒီကိုတွေးကြည့်ရတာအတွေ့အထင်ကြောင်းကောင်းကောင်းသူကြီးအတွေ့အထင်ကြောင်းကောင်းကောင်းသူကြီးအတွေ့စီတို့ဆောင်ဖို့ပေးသည်အတွေ့စီတို့ဆောင်ဖို့ပေးသည် ကိုယုံမီပြုထီမှုဖြစ်သည်ကိုယုံမီပြုထီမှုဖြစ်သည်ကိုယုံ၌ပြီးတဲ့ဤသုံးကြီးကိုယုံ၌ပြီးတဲ့ဤသုံးကြီးအဲတော့အတွေ့အထင်ကြောင့်အစင်းထင်ကြောင့် အတွေ့အထိရုပ်တွေထင်လောက်အောင်ကြည်လင်တဲ့သဘောတစ်မျိုးပဲကိုယ်ထဲမှာငါကားဘာသာရုပ်ကသူကလက္ခဏာအတွေ့အထိဆိုဆောင်ဖို့ပေးသေးတယ်အတွေ့အထိကလေးသိအောင်လို့သူကကျေစုပြုပေးတယ်အတွေ့အထိဒီကိုစိတ်ကလေးကိုဆောင်ဖို့တယ်အတွေ့အထိဆိုဆောင်ဖို့ပေးသည်ကိုယ်ရုပ်မီးပြုထိမှုဖြစ်ပြီးတယ်ကိုယ်ရုပ်ကလေးမြည်ပြီးတော့အဲဒီကြည်တဲ့ကိုယ်ရုပ်ကလေးမြည်ပြီးတော့ထိမှုဖြစ်ထိတယ်ဆိုရင်ဒီနေရာကအဲလက်က လက်ထဲကနေပြီးထင်းရင်အဲ့ဒီတဲကခြေကနေပြီးထင်းရင်အဲ့ဒီတဲကလက်ထဲခြေထဲမှာလည်းသူ့စိတ်ပိုင်းလေးတွေရှိတယ်အဲသူနေရာလေးကပဲဒီနေရာလေးကသူ့နေရာသူ့နေရာလေးတွေရှိတယ်နေရာလေးတွေကိုကာသကာလကိုကြည့်ကလေးတွေအဲ့ဒီကနေပြီးတော့အထီးပီလေးပြင့်တာကိုရုပ်မိပြူထီးမှုဖြစ်ပြီးအခုရှုမှတ်တဲ့ကာကလာထီးရယ်ထီးရယ်ဆိုရင်ကိုယ်ကကိုမှတ်လိုက်လို့ရှိရင်ခြေတော့ကထီးနေတာစိုက်မှတ်လိုက်အဲ့ဒီကနေပြီးကိုရုပ်ကလေးကထီးမှုဣတိယာလေးပဲ ကာယဝိညာဏသာအတ္တရဘောပစ္စုပ္ပထာနာကာယဝိညာဏသာကာယဝိညာဉ်စိတ်ဤကာယဝိညာဉ်ဆိုတာဖြစ်ပြီးမှုလေးပဲဖြစ်ပြီးမှုစိတ်ဤအတ္တရဘောပစ္စုပ္ပထာနာတရားဤဖြစ်ညာရှိခြင်းယောဂီပုဂ္ဂိုလ်မှာထိတယ်မှလိုက်ရင်ဖြစ်ပြီးမှုလေးရဲ့တရားအနေအချင်းခြေတော့ကနေပြီးထိတာလေးကိုစိုက်ပြီးထိတယ်မှလိုက်ရင်ခြေတော့ထဲကထိမှုဤတရားလေးနေရာချင်းကိုရုပ်ထင်ရှားကိုရုပ်ဆိုတော့အကောင်ကြီးမဟုတ်ဘူးကွာကြီးတဲ့ကိုအကြည့်သဘောလေးဆိုတာတစ်မျိုးပဲ အစင်းတင်အောင်ကြည်တာလိုပဲဆိုတော့အတွေ့အထိထင်လောက်အောင်တွေ့အထိစွဲညှိလောက်အောင်ကြည်တဲ့သဘောတစ်မျိုးပဲဓာတ်တစ်မျိုးပေါ့အခုအပန်နေဖာအစင်းနေဖာတော့လည်းဖမ်းတဲ့ဓာတ်မျိုးလိုပဲပေါ့အတွေ့အထိတွေကိုဖမ်းတဲ့ဓာတ်တစ်မျိုးပဲကိုယ်ထဲမှာကိုယ်ထဲမှာဒီအတွေ့အထိကိုဖမ်းတဲ့ဓာတ်တစ်မျိုးသာကာသရာရကိုကြည်လို့ခေါ်တယ် အဲ့ဒါဘယ်နေရာကဖြစ်ဖြစ်ထိတာလေးမှားလိုက်လို့ရှိရင်ကိုယ်ရဲ့အခုစပြီးတော့မှားလိုက်ရင်ထိရတာဘယ်ကနေမှမှမှာပဲအဲ့ထိရကနေပြီးတော့အဲထိပြီးမူလေးသိရဒီကနေပြီးတော့ထိပြီးမူလေးဖြစ်တာပဲညာထဲမှာရှင်းပြီးတော့သိရလက်ထဲကထိတာမှားရင် လက်ထဲကပဲထိပြီးမူလေးသင်ကြတယ်ကောင်းတဲ့ကထိတာမှားရင်ကောင်းတဲ့ကပဲထိပြီးမူသင်ကြတယ်အဲပူရဲနာရဲကျင်ရဲခဲခဲတဲ့စသည်မှတ်တာလည်းဒီထိပြီးမူတွေပဲအကုန်လုံး ဒါတွေထိပြီးမှုတွေထိပြီးမှုတွေဘူရင်ဘူရာနာရင်နာရာကျင်ကျင်နာကိုက်ရင်ကိုက်တာဒါတွေအရှုရတဲ့ဥစ္စာတွေပါပဲအဲဒါလည်းပဲသာဝေကျမ်းကဘုသူတာလည်းမရှိပါဘူးရန်တာပြီးခေါ်တဲ့ပုဂ္ဂိုလ်တွေကမဟုတ်ဘူးပြီးဆိုဟောတာလည်းရှိတယ်လို့ကြားတယ်အဲဒါဘုန်းကြီးရတယ်မပြောချင်မှလည်းသူတော့ပြောနေရတယ်ကိုတရားလေးကိုဟောနေတယ်ပြီးတော့ပြီးတယ်ဒါပေမဲ့လို့သူကဒီမဟုတ်ဘူးဟောတာတွေကလည်းပဲကြည့်နေတော့ဘုန်းကြီးရတယ်ဟောရတယ်ထည့်ပြီးတော့ နာတဲ့ဝေဒနာများနာတယ်နာတယ်လို့မှတ်လို့ရှိရင်မမှတ်ရဘူးဆိုတာကိုတချို့ကဒုက္ခဝေဒနာမကောင်းဘူးလို့တချို့ကဟောတယ်။ဒါတဲ့ပြည်ရေးတာလည်းတူတူပါရဲ့။အဲ့ဒါကတော့ပုဂ္ဂိုလ်ကြီးကတော့တော်တော်ကိုညံ့နေတာပါပဲ။ဒါတရားဟောနဲ့တည်းရဲ့စကြင်ပဲ။ဒါကြီးတာဟောတာပဲ။ဘုရားကဝေဒနာနုပဒနာမှာဝေဒနာ၃မျိုးလုံးရှိဖို့ဟောထားတာပဲ။ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဝေဒနာ၃မျိုးလုံး။ ဒီဝရဏသုံးမျိုးမှာသာမိတဝေဒနာတဲ့နိရာမိတဝေဒနာတဲ့ခွဲထားရည်အဲသာမကုံနဲ့စတဲ့ဝေဒနာသာမိတဝေဒနာခေါ်တယ်အဲဒီဝေဒနာသုံးမျိုးရှိတယ်အဲ့ဒါလည်းရှိရမယ်ကာမဂုဏ်နဲ့မဆက်တဲ့တရားနဲ့ဆက်တဲ့နိရာမိတဝေဒနာသုံးခုအဲ့ဒါလည်းရှိရမယ်ပฏิပဒံဟောတာဒုက္ခဝဝေဒနာဝေရိယမာနဒုက္ခဝေဒနာဝေရိယမိတိပဇာနာတိဒုက္ခဝဝေဒနာ ဒုက္ခဝဝေဒနာဆင်းရဲသောခံစားမှုကိုလိဝိရိယမနောခံစားရရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုဝေယာမိတိခံစားသည်ဟူ၍ပဇာနာတိသိဆင်းရဲတဲ့ခံစားမှုဆိုတာအခုကိုယ်တည်းကနာလာကျင်တာကခဲတာတွေလည်းဆင်းရဲတဲ့ခံစားမှုပဲသိတဲ့ကနေပြီးသိမချမ်းသာတာတွေလည်းဆင်းရဲတဲ့ခံစားမှုပဲအမျိုးပဲရှိတယ်ဒုက္ခဝေဒနာကိုယ်တည်းကဆင်းရဲတာသိတဲ့ကဆင်းရဲတာ အဲကိုယ်တွေကဆင်းရဲတာပဲဖြစ်ဖြစ်သိတွေကဆင်းရဲတာပဲဖြစ်ဖြစ်အဲဆင်းရဲတွေကြီးတယ်ပဲဆင်းရဲတွေရှိတာဒုက္ခဝေဒနာတွေရှိနေတာပဲဝေဒနာနုပါဒနာဆိုတာရှိရမယ်လို့ဟောထားတယ်ဒုက္ခဝဝေဒနာဒုက္ခဝဝေဒနာဆင်းရဲသောခံစားမှုကိုလေဝိရိယမာနောခံစားပြီးရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုဝိရိယမိသည်ခံစားပြီးဟူ၍ပသနာတိသိ၏ ခန္ဓာသည်ခုသိခန္ဓာသည်ခုဆိုတာဆင်းရဲသောခန္ဓာသည်ကိုခန္ဓာသည်ခုဆိုတာနာယနာသည်ခုနဲ့အတူတူပဲဘာသူနာယနာသည်ခုသိနာယနာသည်လို့သိတယ်နာတယ်လို့ရှုလိုက်တော့နာတယ်လို့သိတာအတူတူပါပဲပူရင်ပူတယ်လို့သိတယ်ကျင်ကျင်တယ်လို့သိတယ်ရရင်ရတယ်လို့သိတယ်ဒါကမြတ်စွာဘုရားဟောတဲ့အတိုင်းဘုရားဟောတဲ့အညီဘုန်းကြီးများတရားရှုပွေရတယ် ညွှန်ကြားထားပါတယ်။ဒီဓာလေးပါးလုံးကသူဖြစ်တဲ့အမူအရာတိုင်းမြင်ရင်နာကိုရှု၊ကြားရင်ကြားတာကိုရှု၊နားရင်နာတာကိုရှု၊စားသိရင်စားသိတာကိုရှု၊တွေးကြည့်ရင်တွေးကြည့်တာကိုရှု၊တွေးကြည့်တာတွေကအများကြီးရှိတယ်။တွေးကြည့်တာထဲမှာကိုယ်တာလည်းတွေးကြည့်တာပဲ။ကိုယ်ရင်ကိုယ်တာရှု၊စားရင်စားတာရှု၊ထိုင်ရင်ထိုင်တာရှု၊သွားရင်သွားတာရှု၊ရရင်ရတာရှု၊လုပ်ရင်လုပ်တာရှုအကုန်လုံးပဲပုံမူရာတွေပြုတိုင်းပြုတိုင်းနေဒီထဲကနေပြီး ညောင်းရင်ညောင်းတာရှုဒါလည်းဘဝတို့ကြီးပဲတွေးထီပြီးတော့ညောင်းတာမတွေးပဲနဲ့ညောင်းတာမဟုတ်ဘူးတွေးထီရကနေပြီးတော့ညောင်းတယ်ဒုက္ခဝေဒနာအဲညောင်းရင်ညောင်းတာရှုနာရင်နာတာရှုပူရင်ပူတာရှုဆိုတာဒုက္ခမဝေဒနာဆင်းရဲသောခံစားမှုကိုမူလိဒုက္ခဝေဒနာဆင်းရဲသောခံစားမှုဝေရိယမိတိခံစားသည်ဝေပါဇာနာတိသိအဲဆင်းရဲသောခံစားမှုခံစားရင်ဆင်းရဲသောခံစားမှုခံစားတယ်လို့ဆိုတာသိရမယ် ပြုရတယ်ဆိုပါတယ်အဲ့ဒါနဲ့ဒီပရိဒါတွေကတော့လည်းညီပြားနာရင်နာတယ်လို့ရှုနေတာဟာကဘုရားအလိုတော်ကြပဲအဲ့ဒါကိုရှုတာအပြစ်တင်တဲ့ပုဂ္ဂိုလ်ကမရှုပါဘူးလို့ပြောတဲ့ပုဂ္ဂိုလ်အပြစ်တင်တဲ့ပုဂ္ဂိုလ်ဟာကအဲဘုရားဒေသနာတော်တွေပုခတာပဲဘုရားဒေသနာတော်တွေမသိလို့ရင်လည်းဖြစ်ပါလိမ့်မယ်သူကနားမလည်လို့ရင်လည်းဖြစ်ပါလိမ့်မယ်သူကလည်းဒါဘုရားဒေသနာတော်တွေပုခပြမှားတယ်သူတို့ထင်တော့ အခုဘုန်းကြီးများဟောနေတာလေးတော့သူတို့ကသိမှာကိုဘုန်းကြီးများကိုဆိုတဲ့ဒီကဟောနေတဲ့ဥစ္စာတော့သူပုခတ်တဲ့အနေနဲ့သူတို့ဘယ်လိုပြောပါလိမ့်မယ်ပြောတာကတော့အမှန်ကတော့သူကဘုရားရှင်ရောက်ဟိုဇာနိပါတေကပါလာလို့ပြင်ဇာနိပါတေမှာအမေကြီးကရင်ကောင်တစ်ခုမှနားနေတော့သူသမီးကိုဖဲ့ရင်ကောင်6ပါဟဲ့သမီးပြောတော့သမီးကနေအမေသားလေးငါ6လိုက်မယ်ဆိုပြီးတော့တခါလဲရုပ်ဝေးနေတဲ့ခါလဲရင်ကောင်ရိုက်လိုက်တော့ ဒီဝိနေရင်ကောင်ရိုက်တော့ရင်ကောင်ကပဲရိုက်နေတယ်လို့ရင်ကောင်ကပြန်သွားရိုက်နေတာကသူ့မိရိုက်နေတယ်ပြီးကြပါတော့သူအဲ့ဒါလိုပဲပြောတော့ခုလောလောဆယ်မှာပြောဟောနေတဲ့ပုဂ္ဂိုလ်တွေမလိုမုန်းတာလို့ပြောတာလည်းဖြစ်ဖြစ်ဖြစ်မှာပေါ့လေမသိလို့ပြောတာလည်းဖြစ်ဖြစ်ပဲအဲ့ဒီပြောတဲ့ပုဂ္ဂိုလ်တွေကလားတရားကိုအဲပုခ္ခရရောက်တယ်ဘုရားဒေသနာတော်ကြီးတည်းကြီးနေတာကြီးသွားပြီးသုခဝရဏမမှားရဘူးမကျူရဘူးလို့ပြောနေတဲ့ပုဂ္ဂိုလ်ကြီးတယ်ကြားတယ် ဒါကသုံးတာတချို့ပုဂ္ဂိုလ်တွေဘဝုဒ္ဒနဲတဲ့ပုဂ္ဂိုလ်တွေကကောင်းမှကျင်လည်းမှတ်သွားမှာပေါ့လေဘုဒ္ဓများနေတဲ့ပုဂ္ဂိုလ်တွေကိုကတော့ဘုရားတော်ပြောနေပုံလို့ပါပြီးပြီးသားတယ်အဲဘုဒ္ဓနေတဲ့ပုဂ္ဂိုလ်တွေအဲဒီလိုဟာတွေကောင်းမှပြီးတော့အဲဒါပြည့်လို့လာရှိတဲ့ဒီပုဂ္ဂိုလ်ခေါ်တာကနေရာကြတယ်သူကဒီလိုချီးမွမ်းတာလည်းရှိသေးတယ်သူအဲအာဝတ်ရတော့ကောင်းတာပဲလို့ သူထင်ရတယ်ကြောက်ပြီးဟောတယ်လို့လားဒါကိုကောင်းတယ်လို့သူချီးမွမ်းတာလေအာဟောတယ်တော်ကောင်းတယ်လို့ဘုရားအောင်းဝင်အဲကြောင့်တရားသတ်တဲ့ခါကလာကြတယ်နဲ့သတိပေးတရားလေးထည့်ပြီးတော့ဟောတယ်အဲဒါအတွေ့အထိကိုမှတ်တဲ့ခါကလာကြည့်တယ်ကြည့်တယ်ဘယ်ကမှမှကြည့်ရခန္ဓာလေးဒီကနေကြည့်ရဒီကနေကြည့်တယ်ကြည့်ရတာလည်းနေရာချင်းဟာကာယကတာလာကိုရုပ်ကယောဂီပုဂ္ဂိုလ်များမှာသင်ကြားတယ်။အားကြောင့်အတွေ့အထိကြောင့်ကောင်းကောင်းသူကြည့်

သွားတဲ့အခါသွားတဲ့ကိုယ်စိတ်ပိုင်းကတွေးထီတွေရှိတယ်အဲခြေတော်စိတ်ပိုင်းကိုယ်စိတ်ပိုင်းလှုပ်ရှားရတာနေပြီးအဲဒီမှာတောင့်တဲ့သဘောတင်းတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတွေအဲဒီမှာတွေးထီတယ်ဒါနည်းကလည်းဟုတ်တာကြီးလေးပါးတော့လည်းဟောခဲ့ပါပြီဒါတွေကခြေတလားမှာကြွလိုက်တဲ့ခါကလာဒေသောရလွန်ကဲနေလို့ပေါ့တက်လာတဲ့ဒေသောရသင်ကြားတယ်ကျမ်းဂန်လေးရပ်သွားယူသွားတက္ကရာကြီးကြားလိုက်တယ်ကြွတယ်လည်းတဲ့ခါကလာ ပေါ်တက်လာတဲ့တေဇောကလွန်ကဲလာတေဇောကထင်ကြတာတဲ့ပေါ်တဲ့တက္ကရာလှမ်းလိုက်တဲ့အခါကလာကြတော့ဝါယောဓာကရှေ့ဆောင်သွားတယ်ဘေးတွန်းကန်သွားတဲ့သဘောအဲဒါတွန်းကန်တဲ့သဘောဝါယောဓာထင်ကြတာခြေတော့အရှင်လွတ်လိုက်တဲ့အခါကျတော့အောက်လဲကြတော့ရှိတယ်လဲကြတော့တာကဘာလို့ဆိုတော့အာဘောဓလေးတဲ့သဘောလေးတဲ့သဘောရှိတဲ့အာဘောဓထင်ကြတာ ဒါကနင်းလိုက်တဲ့ခါကလာကျတော့မြေကြီးထိသွားတာနင်းသွားတယ်ထိတဲ့ခါနင်းတဲ့ခါကျတော့မြေကြီးနဲ့တိုက်ခံနေတဲ့သဘောမြေကြီးကလည်းတိုက်ခံနေတယ်ခြေထောက်ကလည်းတိုက်ခံနေတယ်အဲ့ဒါပထဝီရသဘောထင်ကြတာပထဝီပထဝီလွန်ခဲ့တယ်ဒီကခြေတလားအတွက်မှာဒါလေးပါးပြီးပေါ်တယ်ကဒါလေးပါးပိုင်းကိုဘုရားပြောခဲ့ပါလိမ့်မယ်အခုဒီမှာလည်းပဲအတွေ့အထိတွေအတူတူပဲအဲ့ဒီဆိုရင်သင်ကြားနေတာလည်းဒီမှာသွားတဲ့ခါမှာမတိုင်းမတိုင်းအတွေ့အထိရကနေပြီးခြေတော်က ပေါ်တဲ့အတွေ့အထိလေးတဲ့အတွေ့အထိအဲတွန့်ကန်တဲ့အတွေ့အထိလှုပ်ရှားတဲ့အတွေ့အထိတွေဒီမှာသင်ကြားနေကိုယ်ရဲ့တန်တဲ့ခါလည်းဒီတိုင်းပဲလက်ထက်ကနေပြီးတော့အဲညှောက်လိုက်တဲ့ခါမှာဆိုရင်ပေါ်လာတဲ့ဆိုရင်ဒေသောရတော့ပဲဒေသောရသင်ကြားတာလက်ချလိုက်တဲ့ခါဆိုရင်လေးတော့အာဘောရတော့ပဲအာဘောရသင်ကြားတာအဲလှုပ်ရှားတဲ့တွန့်ကန်တဲ့ခါကလာကြတာလှုပ်ရှားတဲ့ကိုယ်ရဲ့တန်တဲ့လှုပ်တဲ့တွန်းတဲ့တောက်တဲ့အဲဒီခါကလာကြတာဝါယောရသင်ကြားတယ်ဒီနေရာကို တိုက်ထိသွားတဲ့အခါကျတော့ပထဝီဓာတ်တွေပြဒါလေးပါလို့တကွေးတစအတွင်းမှာလည်းဒါလေးပါလို့ရှိတယ်အဲ့ဒါလေးကိုသိရအဲ့ဒါတွေ့ထီရကနေပြီးတော့သိတာပဲဒါလည်းဘိုက်တဲ့ကဖောင်းတယ်လားလဲပင်ကြသွားတဲ့ဒါကတော့ဒါလည်းတူတူပဲဒါလည်းတွေ့ထီတာပဲဘိုက်တဲ့ကနေပြီးတွေ့ထီတယ်ဆိုတော့အဲ့ဒါကနေပြီးတော့ဖောင်းတယ်ပင်တယ်ဆိုတော့ဘိုက်တဲ့မှာလည်းကားတော်တာတွေပဲရှိတာပဲဘိုက်တဲ့အတွင်းမှာရောပြင်ကရော ။ပိုက်တဲ့ပြင်လုံးအကုန်လုံးမှာကာရတာလားသွေးသားတွေသိုးနေတာအကုန်လုံးလည်းသိုးနေတာလည်းနေရာတိုင်းမှာရှိတယ်။ပိုက်ကနေရာတိုင်းကအပြားလေးနဲ့ဗနေရာကထောက်တော့အဒီထောက်တဲ့နေရာမှာကအတွေ့အထိလေးပြီးရတယ်။အဲသူ့လိုလိုအသက်ရှင်နေတဲ့အခါပိုက်ကဟောင်းတက်လာလဲပြင်ကြတော့လဲဘယ်ထဲကနေပြီးတော့အတွေ့အထိတွေရှင်းကြနေတယ်။ဟောင်းတက်လာတဲ့အခါပြင်ကြတဲ့အခါမျက်စိနဲ့မကြည့်တဲ့သူဘယ်ထဲကနေကြောက်နေတဲ့ဘောတင်းတဲ့ဘောသင်ကြနေတာပဲ။ကြောက်တာသင်ကြတယ်၊ကျင်းတာသင်ကြတယ်၊လှုပ်ရှားတာသင်ကြတယ်။ အဲတောင်းတဲ့ပြင်းတဲ့သဘောတည်းတွန်းကန်တဲ့သဘောလည်းသင်ပြတယ်လှုပ်ရှားတဲ့သဘောတည်းမှာလည်းတွန်းကန်တဲ့သဘောသင်ပြတယ်အဲ့ဒါတွေကဝါယောဓာတ်တွေပဲအဲ့ဒီဝါယောဓာတ်တွေကဗိုက်ထက်ကနေပြီးတွေးထိနေတာအဲ့ဒီတွေးထိနေအဲ့ဒီတွေးထိရဌာနကကာသလာရဲ့ကိုကြည့်ရုပ်လေးဟာကကိုယုံမိပြုထိမှုဖြစ်ပြီးဆိုတာပေါင်းတယ်မှလိုက်ရင်အဲဒီတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောထိပြီးမှုလေးကဒီဗိုက်ထက်ကပဲပြီးပြီးတော့ဖြစ် ဖိုင်ထဲမှာရှိတဲ့ကာသရာလာရဲ့ကသူ့ရဲ့တရားဌာနပဲသူ့ရဲ့ဖြစ်ရဌာနပဲအဲ့ဒီနေရာတွေယောဂီပုဂ္ဂိုလ်မှာသင်ကြားတယ်အဲ့ဒီတော့ငါတော်ရတော့သုံးတော့ပါပြီဘာတစ်ခုပဲကြံတော့မနောတော်ရမနောတော်ရကတော့စိတ်ပဲအဲသူကတော့ရုပ်ပုံမနောတော်ရကတော့ဒါပေမဲ့လို့ဝိပဿနာနေရာမှာတော့သူကဟရိယဝတ္ထုကိုအရင်ကပြုပြီးတော့ တို့ဒီမဲ့ကပြထားပါမနောဝိညာဉ်သိတဲ့ခါကာလကြတော့ချင်းအရိယဝတ္ထုကိုလည်းသိတယ်ပြရတရားရုပ်ကိုလည်းသိတယ်အဲတော့စိတ်ကူးတယ်စဉ်းစားတယ်ကြံစည်တယ်ရှုတယ်မှတ်တယ်စသဖြင့်အဲစိတ်တည်လေးတွေရှုတယ်ရှုတယ်စိတ်တည်လေးတွေကြားတယ်ကြားတယ်အပြင်မနောဒေါသသင်ကြားတယ်မနောဒေါသစိတ်သဘောလည်းသင်ကြားတယ်စိတ်သဘောဆိုတော့ရှိကရှိနေတဲ့စိတ်တွေပေါ်တယ်စိတ်မျိုး စိတ်မျိုးဆက်မပြတ်ရှိလို့အတီလေးတွေပေါ်လာတာဆိုရင်ဒါကိုစာကြမ်းကလည်းပြောလို့ရှိရင်တော့ဘဝင်လို့ခေါ်တယ်ဘဝင်ရလို့တော့ပြောရမှာမဟုတ်စိတ်မျိုးလေးရှိနေလို့နောက်စိတ်ကလေးတွေဆက်ပြည့်တယ်ဒီလိုသာပြီးမှနောက်ပြီးတော့တရားဌာနနှလုံးရုပ်ကိုယ်ရုပ်ပေါ်တယ်ကိုကြီးတစ်ခုလုံးကနှလုံးရုပ်ကိုကြီးတစ်ခုလုံးတော့အကြမ်းများပြင်းတော့ဒီလိုပဲပြီးမှာပဲသာပေကြမ်းကလည်းဘုရားနဲ့ဆိုရင်တော့နှလုံးဒီလိုကလည်းကောင်းတဲ့ကလည်းထင်နေလဲထင်နေမှပြောတော့ပြဘူးလားအဲ့ဒါ တိယာဌာနစိတ်ကုစဉ်းစားကြံမှုဤတိယာဌာနယုတ်ကလေးနဲ့စိတ်စိတ်ကူးတဲ့စဉ်းစားတဲ့ကြံသေးတယ်ဆိုလို့ရှိရင်ဒီကိုကြီးမိပြီးဖြစ်နေတာပဲဒီကိုတဲကယုတ်ကိုမိပြီးဖြစ်နေတာပဲလို့ထင်ကြတယ်အဲ့ဒါကသူကခုနကပြောတဲ့မနာယရဏထင်ရှားလို့မနာယရဏအဲမနာယရဏထင်ရှားလို့အာယရဏ6ခုအဲဒီအာယရဏ6ခုကမရှိခင်တုန်းကတော့မျက်စိရောနားရောနှာခေါင်းရောကိုယ်ရော အဲသိနေတဲ့စိတ်ရောအဲ့ဒါတွေကမြဲတဲ့နေရာချင်းလည်းနှစ်သာရရှိနေတယ်လို့ထင်ရတယ်တဲ့။လာပါတင်တဲ့နေရာချင်းလည်းနှစ်သာရရှိတယ်ထင်ရ။ချမ်းသာလည်းကောင်းတဲ့နေရာချင်းလည်းနှစ်သာရရှိနေတယ်လို့ထင်ရတယ်။ပုဂ္ဂိုလ်သတ္တဝါကောင်းပဲလို့လည်းနှစ်သာရနေရတယ်ထင်ရတယ်။အခုဝိပဿနာရှုတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာဖြစ်ပြီးပြောက်သွားတဲ့သဘောလေးပဲ။မြဲတဲ့သဘောမရှိဘူး၊တင်တဲ့သဘောချမ်းသာတဲ့သဘောမရှိဘူး အဲဆိုရတဲ့သဘောပုဂ္ဂိုလ်တ attva နေရာချင်းတီးနေတဲ့သဘောတွေမှမရှိဘူးတဲ့ဖြစ်ပြီးပြတ်သွားတဲ့သဘောလေးနဲ့သာသင်ကြပါတယ်အဲဒါကြောင့်ဘိက္ခဝေယလို့မြတ်တော်တပိလိမ္မာရောပါဏိမိရာဝီထိုတွင်သိနိုင်သောသင်္ဉာဏ်ရှိသောပါဏိတော်ပညာရှိပုဂ္ဂိုလ်သည်သက္ခုတော်ပြီမျက်စိမှလီ သောတာတော်ပိနာမလိကာနာတော်ပိနှာခေါင်းမလိဇေဝတော်ပိတရားမလိကာတော်ပိကိုမလိမနတော်ပိစိတ်နှလုံးမလိနာတော်သဘောကိုစေဥပပရိကတိကဲ၍ရှုစင်ခြင်းဖြစ်အံပရိဒိကိညေဝနှစ်သာရမကင်းသည်ဖြစ်၍သာလျှင်ဒုစကိညေဝအချင်းဤဖြစ်၍သာလျှင်သုံးညကိညေဝစိတ်သည်ဖြစ်၍သာလျှင်ခာယတိတင်လေတော့၏ ခေါ်တာဒါရွာပြေကုန်းမှုတွေ့တာနဲ့တူတယ်ယောဂီပုဂ္ဂိုလ်တွေကသင်္ကညာအထက်ရောက်လို့ရှိရင်အဲ့ဒီတိုင်းတွေ့တာပါပဲအထူးအပြင်တော့အာရီနဝညာမှာတွေ့တာပဲရှူတိုင်းရှူတိုင်းကဘာမှအသုံးမကျပါလားဒီရင်းရင်းနဲ့ပြောက်နေတာကြီးပါလားဘာမှအသုံးမကျဘူးလို့အဲ့ဒီယောဂီပုဂ္ဂိုလ်ညာထဲမှာရှင်းပြီးတော့သိရပါတယ်ဒီလိုသိမျိုးလည်းပဲလိုပါတယ် ဒီလိုဒီမျိုးသိပြီးတော့မှအရိယာမဲ့ကိုယ်ဆိုတာနောက်မှရောက်ရမှာလားမရောက်သေးဘူးဗျာအဲဝိပဿနာပဲရှိသေးတယ်အဲဒီလိုသိပြီးတော့သင်နိုင်တဲ့တော်လို့ရှိရင်အရိယာမဲ့ညာပညာကိုရောက်ပါတယ်တော့ဘယ်ဘုံမင်းကြီးရဲ့ရောက်နိုင်လို့ဆိုဒီအာရဏ၆ခုထဲမှာမျက်စိနားနှာခေါင်းလျှာကိုယ်ဆိုတာတွေကရုပ်တယ်နှလုံးဆိုတာကတော့ဒါကစိတ်နှလုံးဆိုတာကတော့သူကနာဒါရုပ်နဲ့နာတစ်ပါးပဲ နောက်ပြီးတော့မျက်စိနားနှာခေါင်းလျှာကိုရုပ်ထင်ကြတဲ့အခါမှာလည်းပဲမျက်စိနားနှာခေါင်းလျှာကိုမှီပြီးတော့ဖြစ်တဲ့အဲမြင်သိမှုကြားသိမှုနားသိမှုစားသိမှုတွေ့ထိသိမှုဒါတွေကနာမ်တရားတွေမြင်တယ်လို့မှတ်တဲ့အခါမျက်စိမျက်စိကယုတ်မြင်သိတာကနာနာနဲ့ယုတ်နောက်ရှုမှတ်တဲ့စိတ်ကလေးကလည်းပဲနာ အဲယုံနာနာနှစ်ခုပဲမှတ်တယ်မှတ်တယ်ယုံနာနှစ်ခုပဲရှိတယ်ဆိုယောဂီပုဂ္ဂိုလ်သင်ကြားတယ်ဒါဒီနေ့တုန်းကလည်းဟိုရှင်နာပိုင်းမှာလည်းတော်တော်ကြည်ကြည်ပြောခဲ့တယ်အဲမြင်စေခဏ၌မျက်စိနဲ့အစင်ငါယုတ်တပေါင်းနဲ့ပြောတာလည်းအခုတော့ဒီမှာတော့မျက်စိနဲ့အစင်မပါဘူးဆိုတော့မျက်စိနဲ့ပြောနေတယ်မျက်စိမျက်စိကယုတ်မျက်စိကယုတ်ဆိုမျက်စိနဲ့မကောင်းမျက်စိနဲ့တကွာတကူလုံးပဲမြင်မှုဤတရားပြည့်တဲ့မျက်စိနဲ့တကွာတကူလုံးကယုတ် မြင်သိသွားတာကနာမှတ်သိတာကနာယုံနေတာနှစ်ပါးပဲလို့ဒီကစားပြီးပိုင်းကြပြီးတော့နည်းနည်းလေးသုံးပါပဲသုံးမှလည်းလည်းပို့ပြီးတော့စဉ်းစားဖို့အချိန်ရဘုန်းကြီးကတည်းကကြောက်ပြောနေတော့နောက်ကမှတ်တဲ့ပုဂ္ဂိုလ်ကမှတ်နိုင်တယ်သင်တို့အတန်တော့အာယုန်တွေမထည့်သေးဘူးလို့အာယုန်တွေဘာလို့လျှော့ထားပါလိမ့်မအောင်မင်းနဲ့သူသူနေရာမရောက်သေးလို့သူကဒီကအခုကဟိုသက်ခာယရဏသက်ခုအာယရဏမျက်စိအာယရဏတွေပြောနေတာရူပာယရဏအသင်အာယရဏပြောတဲ့ဖမ်းဖို့ဘူးအဲအခုခုဒီမှာတော့နှုတ်ထားတယ် မြင်စေခဏ၌မျက်စိနှင့်တကိုယ်လုံးကရောမြင်လာသိတာကနာမြင်စေခဏ၌မျက်စိနဲ့တကိုယ်လုံးကရောမြင်လာသိတာကနာအဲဒါယုံနာလေးပွဲပုံလေးယောဂီပုဂ္ဂိုလ်ကမြင်တယ်မှားလိုက် ငြိမ်မှုဒီရတယ်ဒီကနေမြင်လာပဲဒီရဌာနယုတ်တွေကတခုပြီးတော့မြင်သိသွားတာတွေကတခုအဲမြင်တယ်လို့ရှုလိုက်သိလိုက်တာတွေကတခုအဲ့ဒီသုံးခုမှာမျက်စိနဲ့တကူလုံးကယုတ်သူကအာယုံမပြီးတာဘူးဒီရဌာနမြင်တာနဲ့ရှုပြီးတော့သိတာဒီနှစ်ခုကတော့အာယုံကိုသိတာတဲ့နန္တရားယုံနာလေးဒါပဲပုဂ္ဂိုလ်သတ္တဝါတည်းမရှိဘူး ယုတ်ဒီနာမဲ့ရှိတယ်ဆိုတာကျူရဲဆိုရင်ပိုင်းခြားပဲသိရမှာရာသေခဏ၌နာနဲ့တကိုယ်လုံးကယုတ်ရတာသိတာကနာ ဝိတ္တိယဖြစ်တဲ့နာယုံနဲ့တကွာဒီလိုလုံးသာယုတ်ပဲအာယုံမသိတာပြသွားတာလေသိသွားတာလေရှုသိတာလေကနာတရားဒီယုတ်ဒီနာဒါနဲ့ကိုရှိရဲဆိုတာသိရမှာနာသေခဏ၌နာသေခဏ မင်းလို့ပြင်လာတော့ခွန်းလာတော့ဝါလာတော့ဒါတွေကတော့ဟိုတွေးထိတာတွေနဲ့ဆိုင်တယ်ဆိုတော့ကိုယ်ရဲ့အတွေးထိတာနေနေတော့ပြည်ဒါပေမဲ့လို့ရှိတော့အပြင်မှာစားတဲ့နေရာပြင်ရှိရတာပါပဲဟိုလက်မင်းလို့ပြင်လာကိုင်းလာယူလာတာအကုန်လုံးပဲမှားတယ်ပြီးတော့ဝါတော့ဝါလာမျိုးချတာမျိုးချတော့လည်းကြောင်းလေးပါလေလျှောက်ကြည့်တော့ပူတာတော့အေးတာတော့ရှင်းတာပေါ့လေအဲ့ဒါဒီအကုန်လုံးအတွေးထိနေဆိုင်တယ်ဒါကတော့ဒီကိုဇင်ဝဇင်ဝဒွါရနဲ့ပြောတော့ဆိုင်ဒါကြောင့်ဘုရားကိုတရားတယ်ပြောတာလည်းအကျိုးရတယ် အဲ့ဒါတွေကမပါလဲကျန်နေတယ်အောင်းနေတယ်လို့ဒီလိုအောင်းနေတာကဘုရားကိုရှင်းပြသွားတယ်အဲ့တော့စားတဲ့ခဏမှာရတာပြီးတာလေဒါကသရဏအရတာပြီးတဲ့ခဏစားပြီးတဲ့ခဏမှာလျာနဲ့တကူလုံးကရတာလေပြီးတယ်ချိုးတယ်ချင်းတယ်အဲ့ဒါအတီလေးတွေကိုမှတ်တယ်ဒီပြီလေးကရတာပြီးတာလေတရားတော်ကပဲသင်ကြားဒီကနေပြီးဖြစ်လာတယ် ရားသာသိမှုပြီးတရားဖြစ်နေဇင်ဝသဘာရရဲ့ထင်ရှားဇင်ဝသဘာရရဲ့ထင်ရှားပြီးဇင်ဝသဘာရရဲ့တရားဖြစ်တဲ့လျာရေဝတ်တကူလုံးယုတ်တရားဒီမှာယုတ်ယုတ်နေရတယ်အာယုမတိတဲ့ယုတ်တရားကြီးနေရတယ်ထင်ရှားတယ်သူကယုတ်ပဲနောက်ပြီးတော့အရာရာသိတာဆိုတာအချိုးချင်းလေးကိုသိပါတယ်နောက်မှတ်သိပြီးတော့သိတာကတော့ဒီချိုးတဲ့ခြင်းနဲ့စသည်နောက်ပါတယ်မှတော့အဲ့ဒီသဘောလေးဖြစ်သွားတာလေးသိတာအဲ့ဒါကမနတရားယုံနေတာဒီလိုနှစ်ခုရှိတယ်ဒါလေး ရွှေမှရဲ့သဘောကြပြီးတော့ပိုင်းခြားပြီးရတွေ့ထီစေခဏနာယီတွေ့ထီရာဌာနာကိုယုံနဲ့တကူလုံးကယုံတွေ့ထီစေခဏနာယီတွေ့ထီရာဌာနာ တာသိတာကနာအဲကိုယ်ယုတ်ကတော့ကာယပတာရယုတ်ကကိုယ်ယုတ်သွေးတိယဌာနလေးကအထိပီတိယဌာနလေးနေရာနဲ့သင်ကြားအဲဒီကိုယ်ကြီးယုတ်လေးဒီရတဲ့တကူလုံးယုတ်ကြီးရောပဲဘုံလုံးဒီလိုသင်ကြားတာထိရဲဆိုရင်ထိယဌာနကထိတိမူလေးဒီရနေရာတဲ့အဲဒီကယုတ်သင်ကြား အဲဒီရုပ်ထင်ရှားတော့ဒီကိုယ်လုံးကရုပ်တွေလည်းပဲအာယုံမရှိတတ်တဲ့နေရာရုပ်တရားနေရာနဲ့ထင်ရှားတယ်ဒီကိုယ်လုံးကအာယုံမရှိတတ်တဲ့ရုပ်တရားပဲအာယုံမရှိတတ်တဲ့တရားတွေပဲအဲထိသိသွားတာလေးကထိသိတဲ့သဘောလေးအဲ့ဒါထင်ရှားတယ်နန်းတရားနောက်ရှုသိတာလေးဒါလေးလည်းထင်ရှားတယ်နန်းတရားအဲဒီတိုင်းဒီတိုင်းဒီလိုထင်ရှားတယ်အဲဒီမှာကိုယ်ရာဆန္ဒတွေဒီထဲမှာပါသွားတယ်အကုန်လုံးဒါတော့ဒါလေးလည်းပဲပြောရအောင်လေကိုယ်စေခဏနာယေကိုယ်စေခဏနာယေ ရှောင်နေလှုပ်ရှားတာကယောထိပြီးတာကနာတွေ့တယ်ကိုယ်တဲ့ခဏနာ၏တောင်းနေလှုပ်ရှားတာကယောထိပြီးတာကနာအဲဒီသွားသေးတယ်ဟောတယ်အကုန်လုံးဒီတိုင်းကြီးတွေပဲသွားကြံပြီးတဲ့ခဏနာ၏ ကြံတိစေခဏသာယေကြံသိမှုဤတရားနှလုံးနှင့်တစ်ခုလုံးကယောကြံသိတာမှတ်သိတာကနာကြံသိတာသိကူးတာတွေကိုသိကူးတယ်ကြံတယ်သိတယ်နှလုံးသွင်းတဲ့အခါကရှုမှတ်တဲ့အခါကလည်းကြံသိမှုဤတရားဖြစ်တဲ့နှလုံးရုပ်ပေါ် သာဝေကျမ်းကအရာနှလုံးရောတရားဥပဒေကိုဖွဲ့တယ်အဲဒီရာဟုတို့နဲ့တပါတကူလုံးကလာတရားနေရာပြင်းတဲ့ယူကြီးနေရာနဲ့သင်ကြားနောက်ပြီးတော့ကြံသိရဲ့စိတ်ကလေးဒီကနာအဲကြံသိတာလေးကိုရှုမှတ်ပြီးတော့သိတာလေးနောက်ကကြံတယ်သိတယ်စဉ်းစားတယ်နောက်ကလိုက်ထားတယ်မှတ်သိတာလေးဒီကလည်းနာ အဲဒီယုံနာလည်းတစ်ခုပဲဆိုတာမှားရင်မှန်လို့ပြောကြတယ်ပဲသိအဲဒီလိုသိပြီးတော့ဒီယုံနာသိပြီးတော့သူဆိုင်ရာအကြောင်းတရားတွေလည်းသိအစဉ်တိုင်းရှင်ရင်ရှင်နဲ့ဖြစ်ပြတော့တာပြီးတော့အိဋ္ဌမမြဲဘူးဒုက္ခဆင်းရဲပဲအနာတ္တအတ္တမဟုတ်ဘူးလို့သုံးသဆင်ရင်ပြီးတော့သမသနာညာဖြစ်သမသနာညာဖြစ်ပြီးတော့ဖြစ်ပြကလေးတွေပိုင်းခြားပြီးတာကဥရိယဝေယညာဖြစ်တယ်။ရောင်လင်းပိဋိပံမှုဇာတွေနဲ့ဝမ်းမြောက်ကြတယ်အများကြီးဖြစ်ပါလေ။ဥရိယဝေယညာကတက်လာတဲ့ကခုနသင်္ကညာကြောင့် အဲရှုတိုင်းမှာတိုင်းအာယုံလေးရောအသိလေးရောမှတိုင်းမှာတိုင်းပြင့်နေတာကြီးတဲ့ဒီလေးနဲ့တွေ့နေရတော့ဘယကြောက်စရာကောင်းတယ်လို့ထင်လာအာရိနဝအပြစ်မြင်လာတယ်အာရိနဝအပြစ်မြင်တယ်ဆိုတာခုညာမယ်ပုံညောကာမောပုံညောလူစိတ်သောကာမောရွာကြီးနဲ့တူတယ်ရွာပြည့်ကြီးရွာစိုးကုန်းရွာပြည့်ကြီးနဲ့တူတယ်လို့ညာထဲမှာထင်လာမျက်စိကမြင်ရမှလိုက်တယ်မူလကထင်တဲ့အတိုင်း မြဲတဲ့သဘောလည်းမရှိတင့်တယ်တဲ့သဘောလှပါတဲ့သဘောလည်းမရှိပုဂ္ဂိုလ်သတ္တဝါလည်းမရှိစိတ်သုံးနေတာတွေ့ရတယ်။နာမှတဲ့ခါလည်းကြားတာမှလည်းဒီလိုပဲစိတ်သုံးနေတာတွေ့ရ။နှာခေါင်းကလည်းစိတ်သုံးနေတာတွေ့ရ။လျှာကလည်းစိတ်သုံးနေတာတွေ့ရ။ကိုယ်ကအတွေ့အထိတွေလည်းပဲဒီအတွေ့အထိတာတွေယူအတွေ့အထိတာတွေလည်းရှိတယ်။အဲညောင်းတာပုဒနာချင်းခဲခဲတာတွေလည်းရှိတယ်။ကိုယ်တာဆန္ဒလူရှားတာတွေလည်းရှိတယ်။ဘယ်ဟာပဲဖြစ်ပေါ်လေအတွေ့အထိတွေ အဲစိတ်သုံးနေတာပဲတွေ့ရပုဂ္ဂိုလ်သတ္တဝါရှားလုံးမတွေ့ဘူးမြဲတည်တာမတွေ့ဘူးချမ်းသာတာမတွေ့ဘူးလှပတင်နေတာမတွေ့ဘူးပြီးတော့သိကုသနာကြံစီရမှလိုက်ကြရင်လည်းပဲဒီမှာမူလတော့ကတော့သိကုသနာကြံပြီးနေတာဟာတည်းမြဲနေတဲ့ငါကောင်ကြီးလိုပဲတင့်တယ်နေတယ်လို့ထင်ရတယ်ကောင်းနေတယ်လို့ထင်ရတယ်စဉ်းစားရင်သိကုသနာနေရတာကချမ်းသာနေတယ်လို့ထင်ရတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါပဲလို့ထင်ရတယ်အဲ့ဒါတွေကအခုသိကုရယ်စဉ်းစားရယ်ကြံစီရယ်မှလိုက်တော့ချုပ်ပြောသွားတာတွေကိုဒီကနေ့ကနေ့ကြောက်မှတွေ့ရတယ် ဒီထဲမှာလည်းပဲပုဂ္ဂိုလ်သတ္တဝါရဲ့လို့ဆွဲလန်းကြမရှိဘူးမြဲနေတယ်လို့ဆွဲလန်းကြမရှိဘူးတင်းတယ်ပဲလှပါတယ်ကောင်းတယ်ချမ်းသာတယ်လို့ဆွဲလန်းကြမရှိဘူးဘာမှအနိတ္တရာမရှိတဲ့အနိတ္တရာကင်းမဲ့နေတဲ့စိတ်သုံးနေတဲ့သဘောပဲလို့ထင်တယ်ကတုံယောဂါမောရွာပြေကုန်းကြီးနဲ့တူတာအဲ့ဒါအာရိနဝညာမှာဒီလိုထင်တတ်တယ်လို့ဒီလိုဒီမေတ္တာပြရတယ်အာရိနဝညာဖြစ်ပုံကိုပြတာ အဲယောဂီပုဂ္ဂိုလ်တွေညာထူးတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီတိုင်းပဲတိတိကျကျလည်းထင်တတ်ပါဒီတိုင်းတိတိကျကျမဟုတ်တော့ဖတ်ဆင်ရင်တော့ထင်တတ်တယ်ဆိုတော့ယောဂီပုဂ္ဂိုလ်ဒီရောက်လာလို့ရှိတယ်ကျိုးကဖတ်ဆင်ရင်လည်းညင်းဝဲဝဲဖြစ်ပြီးထဲလာဘာမှနေရာပြဘူးဘယ်ဟာမှတကယ်မြဲတဲ့သဘောလည်းမရှိဘူးချမ်းသာတဲ့သဘောလည်းမရှိဘူးအလားပါတဲ့သာလည်းမရှိဘူးကောင်းတာလည်းမရှိဘူးဂုဏ်စရာတွေတည်းဘာမှမရှိဘူးသိရင်နဲ့ဖြစ်ပြနေတာကြီးတဲ့ပဲဒါကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတယ်လောက်ပါ ခုနရွာပြေကိုကြီးလိုပဲဆိုတာကတော့ဒါကတော့ဥပမာရွာပြေကုန်းမှုလည်းပြီးဦးမှဖြစ်မှာတချို့ကရွာပြေကုန်းလည်းမပြီးဘူးတွေ့လည်းမတွေ့ဘူးဒါပြောတာပေါ်တာကြားဘူးမှာပဲဒီဥပမာကတင်ဥပမာကသူကဥပမေးရတယ်သူကလည်းနည်းနည်းဆိုလို့ဖြစ်တယ်တချို့ဥပမာတွေရှိတယ်ဥပမေးရတယ်ခဲ့တယ်မြတ်စွာဘုရားချီးမွမ်းတာပဲဖြစ်မြတ်စွာဘုရားရဲ့သာတော်အားတဲ့ကရဝင်းနဲ့သာများလို့ပဲပါရတယ်ချီးကျူးတာ အဲ့ဒါကရဝိငှက်ကတော့မကြဘူးတော့ထက်နေတာငင်းမှုတို့ထက်တယ်သူကကရဝိငှက်ကဘယ်နဲ့လဲမှမသိတော့ထက်တယ်ပြီးတော့ညသောဘုရားရဲ့ခြေတော်ဟာဒီနိဇင်ကအေနီပါကောင်ရဲ့ခြေသလုံးများလို့ပဲဟိုပြောင်းပြီးတော့တင့်တယ်လေလို့ကြည့်ကြည့်တာအေနီသားကောင်ကငင်းမှုမသိဘူးတဲ့ပုဂ္ဂိုလ်တွေထက်တာပဲဒီဥစ္စာလည်းသီဟပုပ္ပတ္တကာယောညသောဘုရားကြီးကိုတော်ဟာ ရှင်သေးရဲ့ရှေ့ပိုင်းကူများလို့ပဲပြည့်ဝတယ်ကျူးကျူးလာတယ်ရှင်သေးမမြင်ဘူးတဲ့ပုဂ္ဂိုလ်ခက်တာတော့တို့ကခက်တယ်ပါအဲတချို့ဥပမာတွေကဒီတိုင်းပြောတာကနားလည်မှာဥပမာပြောတာနဲ့ဥပမာစဉ်းစားနေတယ်တချို့နားမလည်တာရှိတယ်ကွာအဲဒါလိုပဲအခုရွာကျဲကုန်းဆိုတာလည်းရွာကျဲကုန်းကိုကြားဘူးမှသိဘူးမှဖြစ်မှာမသိဘူးလို့ရှိရင်တော့ယောဂီပုဂ္ဂိုလ်ကထင်တတ်မှာမဟုတ်ဘူးသိဘူးတဲ့ပုဂ္ဂိုလ်ဆိုရင်ဒါထင်မှာပါပဲမြင်နိုင်ကြတိုင်းနေတယ်ကလည်းမှတ်တော့ဘယ်ကမှနှစ်သာရမရှိဘဲနဲ့ မူလတုန်းကထင်တဲ့အတိုင်းမြဲနေတဲ့သဘောလေးသိမှမရှိဘူးအစတုန်းကတော့မြဲပြီးအာဗမာကြီးပဲမျက်စိရောနားရောနှာခေါင်းရောဒါရလှပါတင်တယ်အကောင်းကြီးတွေထင်နေတာပါရစရာကြီးတွေအခုယူတိုင်းယူတိုင်းအတီးနဲ့ကြောက်နေတာလေးတွေတွေ့ရတာဘယ်မှနှိမ့်သက်တာပြရှိမလဲမြဲတဲ့နှိမ့်သားတာမရှိချမ်းသာတဲ့နှိမ့်သားတာမရှိလှပါတင်တဲ့နှိမ့်သားတာမရှိငါပဲသူကယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါပဲဟာဗမာနဲ့ဆွဲလန်းစရာမရှိသူသဘောနဲ့သူဖြစ်တဲ့နေရာကြီးတွေပါလားတဲ့ရှင်ရှင်သဘောကျတယ် အဲ့ဒါရွာပြေကုန်းကြီးများထင်တယ်လို့ထင်နေတာတဲ့ဒီလိုထင်ရမှာအာရိနဝညာအာရိနဝညာထင်လို့ပြီးပြီလားဆိုတော့ပြီးသေးပါဘူးနေဗေဒညီငွေရအောင်လဲညီငွေပြီးရင်လွတ်မြောက်လို့တဲ့အသိဉာဏ်ပြရအောင်မသုရိညတာလွတ်မြောက်လို့ပြီးတော့အာထုတ်တော့ပฏิသင်္ဃာတဲ့နိစ္စဒုက္ခလတ္တတွေပို့ပြီးတော့ရှင်းရှင်းလင်းလင်းပြီးတဲ့ဉာဏ်တွေပြရအောင်လဲပฏิသင်္ဃာကပြီးတော့သင်္ဃာရုပ္ပကသင်္ဃာရတွေကို ကြောင်းရမတိုက်ပဲနဲ့လိလိရှုပြီးတော့ရှုနိုင်တဲ့မနာကောင်းတဲ့သင်္ခါရုပ္ပကဉာဏ်တွေဆိုတာကြည့်ရအောင်လေသင်္ခါရုပ္ပကဉာဏ်တွေအရင်လိုပြည့်စုံတဲ့အခါကျမှဘုဒ္ဓနာကမိနိဥပဒနာဆိုပြီးအရိယာမေတ္တိတဲ့တဲ့အမနာလင်ညာနဲ့အပညာတွေထူးခြားတဲ့အပညာတွေဖြစ်လာပါတယ်အဲဒီညာတွေတကယ်ပြေးလာပြီးတော့အဲလင်းလင်းလင်းတော်တော်လေးဖြစ်ပြီးတော့သင်္ခါရချုပ်ငင်းတဲ့နိဗ္ဗာန်ကိုဆက်ရောက်သွားပါတယ်အဲဒီနိဗ္ဗာန်ဆက်ရောက်မှာဒါမှလူကသောတာပတိမေညာခေါ်တယ်ဒါပထမဆုံးစပြီးတော့မြင်လာသောတာပတိမေညာလို့ခေါ်ပါတယ် ဒီအာယုလေးတစ်ခုချုပ်ဆုံးသွားရုံနဲ့ဒီနိဗ္ဗာန်မြင်လာမဟုတ်ဘူးလားနိဗ္ဗာန်မဟုတ်ဘူးအာယုချုပ်ဆုံးတာချုပ်ဆုံးတာဟောဒါကပဂရိတိုင်းလည်းချုပ်ဆုံးတာပဲခုနကပြောခဲ့တဲ့အတိုင်းအခုနာနေမယ်တော့ကြတော့နာတာမရှိဘူးတရားအမှုတဲ့ပုဂ္ဂိုလ်လည်းဒါကြောက်နေတာပေါ့အချင်းကိုင်းလို့ဖြစ်ရပါစေတခုတော့ကြတော့ရရတယ်အခုကနရနေတာလည်းတော့ကြသည်ရအတုကသူလည်းကြောက်တော့တာပေါ့ဒါနဲ့ဘယ်ကလာပြီးနိဗ္ဗာန်ဟောရမလဲတရားတော်နေတဲ့ပုဂ္ဂိုလ်လည်းဒီဝေဒနာလေးတွေတွေ့လို့မှိုင်းမှိုင်းနဲ့ဝေဒနာကြောက်တော့တယ် အဲနိဗ္ဗာန်ပဲတရားဆုံးသွားတဲ့သောတာပတိမရောက်တော့တယ်တချို့ကဘုသူတာမရှိပါမရှိနဲ့ပေါ့လေဒီဥစ္စာအဲဒါကပြောဟောနေတချို့ကလည်းအဲဒီဥစ္စာတွေသဘောကျဒါပြတဲ့သလားရှိတယ်လို့တချို့ကထင်ကြတယ်ဘုရားကြီးကဒီလိုပြောတယ်ဘုသူသောတာပန်ဖြစ်တယ်လို့မပြောဘူးဘုသူတာဖြစ်တယ်လို့မပြောဘူးဘုနာကဖြစ်တယ်လို့ပြောဘူးဘုရားနာဖြစ်တယ်လို့မပြောဘာဖြစ်လို့မပြောတော့ဆိုမပြောကောင်းလို့မပြောမြတ်စွာဘုရားမှာတော့ဘယ်သူမှပြောတာမရှိဘူးမြတ်စွာဘုရားဤသာသနာတော်မှာရှင်သာရိပုတ္တရာတော်မှာ အဲဘသူဟာသောတာပန်ဖြစ်တယ်တရားဖြစ်တယ်လို့မပြောဘူးကျင်သာရိပုတ္တရာမှာမပြောတဲ့ဥစ္စာကသူ့ကာလပုဂ္ဂိုလ်တွေတော့သောသားဥစ္စာပုဂ္ဂိုလ်တွေကပြောနေတယ်ဆိုရင်ဥစ္စာကဘယ်လိုခဲ့တာလဲဥစ္စာဟုတ်ကိုရတယ်အကြောင်းမရှိပါဘူးအဲဒီဥစ္စာကတချို့ကပြက်ပြက်သားရှိတယ်လို့ထင်နေတယ်ဆိုတာအဲဒီသာသနာ့ရေးတာကတရားထုတ်တာကတော့တရားအထုတ်ခိုင်းတာပဲရှုမှတ်ခိုင်းတာပဲဘာမှမပြောဘူးမပြောကောင်းလို့မပြောရတဲ့ဥစ္စာတွေပြောကောင်းလို့ပြောရင်လည်းပဲအဲဒီလိုပုဂ္ဂိုလ်တွေကလည်းဘယ်လိုတရားလည်းပဲဘာမှသူ့မှာလည်းမပြောပါဘူးနားသိကျင်မယ် ဒီလိုပုဂ္ဂိုလ်တွေကဒီမှာအာထုသွားလို့နာယုတ်တော်ကွဲကြခြင်းမှာကွဲကြမယ်မကွဲကြတော့အဲသူပြောလို့ရှိရင်မင်းဥစ္စာနာမဥပပရိစ္ဆရာညာတော်မရှိသေးဘူးပြောရင်သိပြမှာပေါ့ဒီဥစ္စာဘာမှအကျိုးရှိမှာမဟုတ်ဘူးအဲသိပြပြကတော့လောစာတွေကပြောတာကိုလောစာဝေဒနာလေးတစ်ခုချုပ်သွားတာလည်းပဲသောတာပန်ဖြစ်ပြီးပြောအဲဒီအတုဝါကောက်ထင်တာလည်းတရားကဖြစ်ပြီးပြောဥစ္စာပြောတာကိစ္စမရှိဘူးကိလေသာကင်းမှကိလေသာကင်းမှုရာကရေးကြည့်ပါလေ အရိယာဖြစ်တယ်ဆိုတာကိလေသာကင်းမှဒီမှာကိလေသာနဲ့တကဆစ်သေးတယ်ဒီမှာသောတာပန်ဆိုလို့ရှိရင်တက္ကာဒိဋ္ဌိဝိကိစ္စကင်းရမယ်အပယ်လာကြောင့်ဖြစ်တဲ့ဘာကမဏိယဒုစရိုက်အကုသိုလ်ကံကြီးတွေကင်းရမယ်မကင်းဘူးလားကင်းသလားဆင်ញရမယ်မကင်းသေးရင်မဟုတ်သေးဘူးဘုညာဒီလိုပဲရှင်းရှင်းလင်းလင်းပြောပါလေအနာဂါဖြစ်လို့ရှိရင်လည်းကာမရာဂပြပါလားကင်းမှုအဲ့ဒါကြီးကဟောပါတယ် ဉာဏ်ဖြစ်လို့ရှိရင်လည်းကိလေသာတွေအကုန်လုံးကင်းမဲ့လာတာအမှန်ပဲသိမှုဝင်နေပါလေလားအဲဒီကိလေသာတွေမကင်းမဲနဲ့အရိယာဖြစ်နေတယ်ဆိုရင်မျိုးသားကတော့တန်ဖိုးမရှိတဲ့အရိယာဖြစ်ပါပါပဲနာမည်တော့ပေါ့လေနာမည်တော့သမုဒိအရိယာလို့ဆိုရမှာလေသမုဒ္ဒရအရိယာလို့ဆိုရလိမ့်မယ်အဲဒါလည်းအရေးကြီးပါတယ်အဲဒါကြောင့်ဝိပဿနာဉာဏ်ကြီးအစဉ်တိုင်းဖြစ်ဖို့အရေးကြီးပါတယ် အာအောက်တစ်ဆုံးအပြင်နာယုတ်ပိုင်းခြားသိဖို့ရရေးကြည့်တယ်။နောက်ဥရိယဗျာနဲ့အဖြစ်ပြက်သိဖို့ရရေးကြည့်တယ်။တချို့ကအဖြစ်ပြက်ဆိုပြီးတော့ရှုနေတယ်။ရေးပြက်လည်းတွေ့တာမဟုတ်ဘူးတော့ဖြစ်တယ်ပြက်တယ်အဲဖြစ်ပြက်ဖြစ်တယ်ပြက်တယ်ဆိုတော့ရှုနေတယ်။ဖြစ်ပြက်ဖြစ်ပြက်တချို့ကရှုနေတယ်။ရေးပြက်ကသူကဗဇာကဖြစ်ပြက်နေတာပဲ။ဟိုမှာယုံနာအာယုံကဖြစ်ပြက်တာမဟုတ်ဘူး။ရှုတဲ့စိတ်ကလည်းဖြစ်ပြက်တာမဟုတ်ဘူး။ဗဇာကဖြစ်ပြက်နေုံနဲ့ကတော့ဒါနာမည်ကြီးမှာလေဒါပြညာပေါ်တယ်။ဒါ သိတဲ့ပုဂ္ဂိုလ်တွေကလည်းဖြစ်ပြက်ကပထမလို့အောင်းနေတာဖြစ်ပြက်ဆိုရုံနဲ့ကတော့ပထမမဟုတ်ဘူးကိုဆိုတဲ့အတိုင်းပထမဖြစ်ရင်သူ့ဥစ္စာလွယ်လွယ်လေးပေါ့ကိုကဆိုဆိုနေလွယ်လေးဖြစ်မှာသူကဆိုရုံနဲ့မဟုတ်ညာထဲမှာပရမသဘောလေးဝေဒနာဆိုရင်ခံစားတဲ့သဘောလေးခြင်းမှာဥမာနာရင်လည်းနားတဲ့ဝေဒနာလေးထိုက်တာအချင်းနားတဲ့သဘောလေးဖြစ်လိုက်ပြက်လိုက်နားတဲ့သဘောလေး ကိုယ်တည်းဝင်လာတယ်လို့ခါတိုးပြီးတော့ဝင်လာတယ်လို့အသိဖြစ်လာတာလေးတွေ့ရမယ်ကြောက်သွားတာလေးတွေ့ရမယ်ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားတယ်ဟိုရေထဲနာတချို့ဒီစည်းထဲနာရှိတယ်ဟိုဒုချောင်းလေးတွေပါလေရေစည်းကဖိလိုက်တဲ့အခါမြုပ်သွားဒေါ်ကြသူကထောင်းလာရေစည်းကဖိလိုက်တဲ့အခါမြုပ်သွားထောင်းလာအဲ့လိုပါလေရှိတာပါလေဆိုရင်ဒီကြောင်းထဲအဲ့ဒါငုံလိုက်ပေါ်လိုက်ငုံလိုက်ပေါ်လိုက်ပေါ်လိုက်ငုံလိုက်ပေါ်လိုက်ငုံလိုက်အဲ့ဒါလိုပဲ ဝေဒနာလေးရဲ့အဖြစ်အပျက်ကိုမြင်တယ်ဆိုတာဟာနားတယ်နားတယ်မှရင်နားပါလေးပေါ်လာလိုက်မှရင်ပြောက်သွားလိုက်နားပါလေးပေါ်လာလိုက်မှရင်ပြောက်သွားလိုက်အဲဒီလိုတွေးမှသာသရမအစီဒါဖြစ်ဖြစ်အစီကိုတွေ့တယ်အဲဒီလိုမဟုတ်ဘဲနဲ့နာတာကိုဖြစ်ဖြစ်ဖြစ်ဖြစ်ဆိုနေဟိုကနာတာလည်းပဲပေါ်လာလည်းမတွေ့ဘူးနာတာကြောက်တာလည်းမတွေ့ဘူးဆိုရင်ဒါကတော့ပါးစပ်ကဖြစ်ဖြစ်ပဲဒီဥစ္စာပြင်းရပေါ်တယ်ဒီဥစ္စာပရမတ်ဖြစ်ဖြစ်ရတယ်လေဒီလိုကြည့်တဲ့ပဲချွင်းချွင်းနဲ့တခါလဲ ပေါ်လာတယ်ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်ဒါလေးတွေသိမှသူအဖြစ်ဖြစ်ကိုတကယ်သိတယ်ဒါလိုမဟုတ်ဘဲနဲ့ပါးစပ်ကနေပြီးဖြစ်ဖြစ်ဖြစ်ဖြစ်ဆိုရင်တော့ဒါကပါးစပ်ကဖြစ်ဖြစ်ပဲလားအကျိုးအိဋ္ဌအိဋ္ဌဆိုနေကြတယ်ဒါလည်းပါးစပ်အိဋ္ဌပဲတကယ်ဖြစ်ပြီးပျောက်သွားတာလေးတွေ့မှအိဋ္ဌတကယ်ဖြစ်ဒါကြောင့်ဒုက္ခဒုက္ခနှုတ်ကတဲ့နဲ့ဒုက္ခဒုက္ခဒုက္ခဒုက္ခနေရာတကယ်ဒုက္ခဒုက္ခဆိုတာဒါကကြီးနေတာပဲဒုက္ခတကယ်ဒုက္ခတင်တာမဟုတ်ဘူးကဒုက္ခဒုက္ခကြီးနေတာပဲဖြစ်ဖြစ်ပြီးပျောက်သွားတဲ့သဘောလေးကိုသိမှအဲ့ဒါမှဒုက္ခ ဝိပဿနာဒုက္ခခေါ်တယ်အဲကိုယ်ထဲမှာခံခဲလို့နာလို့ပင်ပန်းလို့ဒုက္ခလို့ထင်တာမျိုးဒါကတော့ဒါဝိပဿနာဒုက္ခရဲ့လို့ဆိုနိုင်မှာဘူးဒါကတော့ဒါကတော့ဝိပဿနာမရှိဘဲနဲ့လည်းနာရင်နာမှဒါပရိယာချင်းသိနေကြတာပဲအဲဒါကတော့ဒုက္ခဝိပဿနာဒုက္ခမဟုတ်ဘူးဝိပဿနာဒုက္ခအစ်စ်ကတော့ ဖြစ်ပြီးပြက်သွားတဲ့သဘောကလေးဒီမှာဥရိယပြယပฏิပိလနာထင်တာဒုက္ခတဲ့ဖြစ်မှုပြက်မှုကနှိမ့်ဆက်နေလို့တဲ့ဖြစ်ပြီးပြောက်သွားလို့ဘာမှနှိမ့်သက်စရာသာစရာမရှိဘူးလို့အဲ့ဒီလိုသိလို့ရှိရင်ဒါဒုက္ခဆင်မှာပေါ်တယ်အဲအနာတ္တဆိုတာလည်းအနာတ္တအနာတ္တဆိုရုံနဲ့ပြီးတာမဟုတ်ဘူးဟွန်းသူသဘောအတိုင်းသူဖြစ်သွားတာလေးပဲသဘောတရားများလေးပဲလေရှင်ရှင်သဘောကြားပြီးတော့သောင်းလာတယ်အနာတ္တသနာဖြစ်ပါတယ်ဒါကြောင့် အခုပုံယောဂါမောရွာကျကုန်းကဲလို့ထင်တာရွာကျကုန်းကဲလို့ထင်တာကအာရိနဝညာမှာထင်တယ်အဲ့ဒီအာရိနဝညာနဲ့လည်းမပြီးသေးဘူးအာရိနဝကအပြည့်မြင်ပြီးတော့အဲနေပြည်တော်ညီငွေတယ်အာရိနဝအပြည့်မြင်မှတော့လည်းညီငွေရတာပါညီငွေလို့ရှိရင်လည်းလွံ့မြောက်ခြင်းနဲ့မူသိပြရတာဖြစ်တော့တာလွံ့မြောက်ခြင်းလည်းလွံ့မြောက်အောင်အထုတ်တဲ့ပဋိသင်္ခါညာကဖြစ်တော့တာပါပဋိသင်္ခါညာဖြစ်ရင်သင်္ခါရုပ္ပခါညာကဆက်ဖြစ်သလားဒီလိုတော့မဟုတ်ဘူးဒါကတော့ပဋိသင်္ခါညာကတော့တော်တော်လေးအထုတ်မှသင်္ခါရုပ္ပခါရောက်တယ်ဒီကျက်မှရောက်တယ် အဲဒီသက္ကန္တကရင်းကျက်ပြီးသွားတဲ့ခါကျသင်္ဃာရုပ္ပခါရောက်သင်္ဃာရုပ္ပခါရောက်ရင်အရိယာမညာပူညာရောက်လာတော့ဒီလိုလည်းပြုံးလည်းရောက်တာမဟုတ်သေးဘူးလားပါရမီလိုက်ပြီးတော့ကျိုးလည်းမြန်မြန်ရောက်တာရှိပါတယ်အဲဒီမှာသင်္ဃာရုပ္ပခါညာရင်းပြီဆိုတော့မှသင်္ခါရချုပ်ငင်းတဲ့နိဗ္ဗာန်ကိုရောက်တာကိုဒါကဝေဒနာလေးခုနကအများအများပြောနေတာလေအများဆိုဒူးနှုနည်းနည်းပါးပါးပါပဲပြောတာခွန်ကြီးရတယ်လူရလို့ကောင်းမှုခေါ်နေတယ်အဲဒါဝေဒနာလေးတစ်ခုကြောက်သွားတာနဲ့ အရိယာမဲ့ရောက်တယ်ဒါပြင်ဒါမျိုးမဟုတ်ဘူးယုံနာသင်္ခါရတွေမာရတဲ့အာယုန်တွေရောမာတိနေတဲ့စိတ်တွေရောလုံးသွင်းနေတဲ့စိတ်တွေရောယုံနာသင်္ခါရတွေချုပ်ငြိမ်းတဲ့သဘောကိုတွေ့ရချုပ်ငြိမ်းသွားတဲ့သဘောကိုတွေ့အဲဒီချုပ်ငြိမ်းသွားတဲ့သဘောနိဗ္ဗာန်သဘောကိုတွေ့သွားသည်အဲဒီရောက်သွားလို့ရှိရင်ဒါသောတာပတိမေပညာရောက်ပြီအဲဒါဝိပဿနာဉာဏ်ဖြစ်ပုံပဲအဲဒီနည်းဖြင့်သာရောက်နိုင်ပါတယ်တဲ့ဒါကြောင့် အခုသုံးကြောကာမောဆိုတဲ့ပိုက်ကလေးတစ်ခုစီပင်လည်းနိဗ္ဗာန်ရောက်ကြောင်းတရားပဲလို့သက္ကတာကပေါ်ပြထားပါတယ်။သုံးကြောကာမောတိဘိခဝေသာနေတံသစ္စတိကာနာအာယရဏနာအတိဝဇနာဘိကွေယံတို့သုံးကြောကာမောတိတံစိတ်သုံးပါးယွာ လူစိတ်သောယွာဘာဘောဣဇတိကာနံကိုရသနာ၌ဖြစ်ကုန်သောအာယရဏနံအာယရဏတရားတို့၏ဝါမျက်စိနာ၎င်းလျာကိုဟူသောအာယရဏတရားတို့၏အတုဝသနာအမည်ပေ၏အဲပုညကာမလောကကုန်းဆိုတာဣဇတိကာယရဏ6ပါးကိုရသနာကြည့်ပြီးတော့လည်းမျက်စိနာ၎င်းလျာကိုဆိုတဲ့အာယရဏ6ပါးဒွါရ6ပါးရဲ့အမည်ပဲခြူတိုင်းခြူတိုင်း မျက်စိကလည်းပဲနေသဒုက္ခအတ္တသဘောမရှိနားကလည်းဟောမျက်စိကမြင်တဲ့အခါချူလိုက်တဲ့နေသဒုက္ခအတ္တသဘောမရှိကိုယ်ကတွေ့ကြည့်တဲ့အခါကိုယ်တဲ့အခါဆန်းတဲ့အခါလှုပ်ရှားတဲ့အခါဘုံမူရာပြုမြင်တဲ့အခါတိုင်းတခါလဲချူမှလိုက်လို့ရှိရင်နေသဒုက္ခအတ္တသဘောတွေစိတ်သုံးနေတာတွေ့ရစိတ်ကုသနာကြံနေတာတွေပြီးတာတွေရှုတာတွေမှတ်တာတွေနှလုံးသွင်းတာတွေအဲဒါတွေလည်းပဲ အဲအနိစ္စဒုက္ခအတ္တသဘောနဲ့စိတ်သုံးတယ်နေရာတကာကနေတွေ့ရအဲဒီလိုတွေ့လို့ရှိရင်နေရာသာပြပါတဲ့ဘာသာတွေကုန်တွေ့အဲဒီလိုတွေ့ရမယ်လို့ဆိုလိုပါတယ်နိစ္စတိကယရဏ6ပါးနဲ့ဘာယရဏ6ပါးကိုတွဲဟိုရဘုညာသင်္သာဣစ္စတိကယရဏတွေပဲပြောနေရတယ်ကိုယ်ချင်းကပုံသွားသက္ကသကလည်းဘုညာပြောရတယ်ဘာလို့လဲဘုရားမရှိတဲ့ပုဂ္ဂိုလ်တွေနားရအောင်ဘုရားရှိတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဘုန်းကြီးပြောတာတော်တော်ပူရင်းတယ်ကွာအဲဒါကတည်းကပြောနေတာပဲလို့အောင်းမင်းနေဒါဘုရားမရှိတဲ့ပုဂ္ဂိုလ်တွေဒီလိုသက္ကသကပြောမှနားလည်မှာ ဒါကြောင့်ထပ်ထပ်ပဲခုပြောနေရခုအချင်းကုန်သွားတယ်အဲ့တော့တရားသိမှနောက်ပြင်းကြမှာဆက်ပြီးတော့ဘာရယရဏ6ပါးနဲ့ဓမ္မကြီး6ဝင်နဲ့တူတယ်လို့ဥပမာပေးထားတယ်ဓမ္မကြီး6ရောအကြောင်းတော့ပြင်းကြမှာပေါ်ရဒီနေ့ကြွားပြေကုန်အကြောင်းတော့လောက်နားတယ်လောက်ပါသုံးပါနှစ်နာရီဆိုတော့မနေ့ကကြာကြီးပဲကဲဆောင်မှုကလေးဆိုပြီးတော့ဆရာပညာဆက်သွားမွေလေးကောင်းတာ ကိုယ်ဤချမ်းသာရဲ့စိတ်ချမ်းသာခြင်းနဲ့ပြည့်စုံကြဤဒေသနာတော်၌လာသည့်အတိုင်းမွေလေးကောင်းနဲ့တူသောဓာကြီး၄ပါးတို့ကို၎င်းကုသကြီး၅ရုံနဲ့တူသောခန္ဓာ၅ပါးတို့ကိုလာမိညာရမယ်နဲ့တူသောနာနိရာကကို၎င်းမှန်တိုင်းသိအောင်အထုံနိုင်ကြ၍ရောစေကုန်းနဲ့တူသော ဘာယ6ပါးတို့ကိုလေအမှန်တိုင်းသိအောင်အားထုတ်နိုင်ရဲ့ဥပဒနာညာသင်ရမယ်ညာသင်စရကသိဉာဏ်ပြီးတော့နိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရပြီးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း